ဒီကနေ့ည1338ခုနှစ်သဟိုရဲလာဇာပြည့်နေညဖြစ်တယ်ဒီဌာနမှာတရားပွဲဒီနေ့ကျင်းပလာတဲ့ရက်တရား20နဲ့အနည်းရှိတာ20နဲ့ပြည့်တော့ရှိတာပါပဲ22ရက်နေတယ်20နဲ့ရှိပါ ညာဟောတဲ့ဓမ္မဂရိယပုဂ္ဂိုလ်တွေဆုံးတော့ပါပဲရဲတွေတော့မရအောင်တရားနာတွေလာနေကြတာလည်းပဲဒီမွန်းစရာဟောစရာပါပဲဒီနေ့ညအချိန်ကတော့7နာရီနဲ့25မိနစ်ရှိတော့ပါပြီအဲ9နာရီနဲ့25မိနစ်ပြောင်းဟောလို့ရှိရင်ဒါတနာရီရှိမှာပဲတနာရီကျော်ကျော်လောက်တော့ဟောမှာပဲဒါအချိန်ကလေးရတော့

ပြည့်ပြာမဲ့ခင်နိဗ္ဗာန်ဝင်တရားတော်ဆိုလိုက်တော့အနည်းလေးတော့ပေါ်နေပါပြီ။နိဗ္ဗာန်သွားခြင်းတော့ရှိရင်ဒီပြည့်ပြာမဲ့ခင်တရားပေါ်များရမယ်။အဲဒီလေးကပေါ်ပါတယ်။ဒီပြည့်ပြာမဲ့ခင်နိဗ္ဗာန်ဝင်ဆိုတဲ့တရားကလည်းအခုမှအသေးစားမဟုတ်ပါဘူး။မြတ်စွာဘုရားဤတရားနာလုံးမှာပြည့်ပြာမဲ့ခင်နိဗ္ဗာန်ဝင်တရားကြီးရပါပဲ။

မြစ္စည်းမှာပရိဒါတရဂတိနာအဘိဓမ္ဗုဒ္ဓစိတ်ခုကရဏီညာနာကရဏီဥပသမယပညာယသံမောရာနိဗ္ဗာနာယသံဝရတိကာမဒုက္ခလိယာနိယောကအတ္တကိရဏနိယောကဆိုတဲ့လာမအကျင့်တွေပယ်ပြီးတော့မြတ်စွာဘုရားမြစ္စည်းမှာပရိဒါခေါ်တဲ့အလေလမ်းကိုသိလာပြီကာမဒုက္ခလိယာနိယောကလို့ ရောရောရဲရဲကျင်လန်းလည်းမဟုတ်ဘူးအတ္တကိလေသာအတုယောဂအကျင်လန်းလို့ကိုပင်မအောင်ကိုဆင်းရဲအောင်အလွန်ကြက်သေးတဲ့အကျင်လည်းမဟုတ်ဘူးတဲ့အလေလားကျင့်မယ်မတင်းလုံးမလျော်လုံးအလေလားကျင့်မယ်လက်စွာပြတွေးလာပြီအဲဒီမြေစီမပရိဒါဆိုတာဘာလဲဆိုလို့ရှိရင်စစ်ပြမဲ့ခင်နိဗ္ဗာန်ဝင်မယ်အဲဒီမှာ သမ္မာဒိဋ္ဌိသမ္မာသင်္ကပ္ပသမ္မာဝါစာ သမ္မာကမ္မန္တသမ္မာအာဇီဝသမ္မာဝါယာမသမ္မာပရိသမ္မာသမာဓိဆိုတဲ့မဂ္ဂင်7ပါးဖြစ်ကြောင်းဓမ္မစကြာတရားနဲ့ဓာတ်ရိုက်ပါပါပဲအဲဒီမဂ္ဂင်7ပါးတရားဘယ်လိုအကျိုးအနိသင်တွေဆောင်ရွက်တာပါလဲဆိုလို့ရှိရင်သက္ခုကရဏီပညာမျက်စိကိုလည်းပွင့်လင်းစေပါပဲဒီမဂ္ဂင်7ပါးတရားပွားများလို့ရှိရင် ဉာဏ်ပညာလည်းပွင့်တယ်အဲဒီမဲ့ဒီမှာတရားပွားများလို့ရှိရင်ကိုယ်တိုင်ပဲတွေ့ပြီးတော့ကိုယ်တိုင်ပဲသိရမသိရသေးတာတွေသိပြီးဉာဏ်ပညာတွေလည်းပွင့်လာပါတယ်ညာနာကရဏီအသိဉာဏ်ကိုလည်းပြုတာဖြစ်စေရပါတယ်အဲမျက်စိနဲ့ဉာဏ်နဲ့ဆိုတာဟောဟာတာကွာတာပါအိဗယ်တော့တူတူပါပဲ။ ဥပသမယတာဝရတိကိလေသာငြိမ်းရလုံးဟာလည်းဖြစ်ပါလေတဲ့ဒီတရားကျင့်ရင်ကိလေသာငြိမ်းတယ်ဒီတရားကျင့်လို့ရှိရင်ကိလေသာဟာရောတာများရောနဲတာများနဲရတယ်အဲတရားလည်းကျင့်သေးရဲ့တရားလည်းပဲလိလာသေးရဲ့ကိလေသာတွေလည်းမလျော့ဘူးဆိုရင်အဲ့ဒါဘူးမမှန်ဘူး အဘိညာယသာဝတိထူသောညာဖြင့်ပြီးအလုံးမှလည်းဖြစ်ပါသည်ဒီမဲ့ဖြစ်ပါတရားဘောများလို့ချင်းထူးတဲ့ညာနဲ့ဖြစ်လာတယ်ပဂရိတိမျိုးမဟုတ်ဘူးပဂရိတိတွေကတော့လေ့လာကြက်မှပြီးပြီးတဲ့အပြီးတွေပေါ့ဒါပညာတိတွေခေါ်တဲ့လောကမှာသင်ကြားတဲ့ပညာတွေဘုရားမြတ်ဟာပညာတွေနဲ့လေ့လာတာပဲခေါ်တော့ပညာတို့ညာတို့ခေါ်ရတာပဲမှန်ကတော့ပညာတွေပါပဲမှတ်ထားတာ ဘုရားစာပေမှာသင်ကြားတဲ့ပုဂ္ဂိုလ်တွေလည်းသင်ကြားတော့မှတ်မိနေတာတွေကပညာပဲကိုယ်တိုင်တွေ့ပြီးတာမဟုတ်ဘူးအခုမေဇိမြပြီးတာခေါ်တဲ့မဂ္ဂစေပါတရားပွားများတဲ့ပုဂ္ဂိုလ်မှာတော့သုရညာဖြင့်ပြီးတာတဲ့သစ္စာလေးပါးတရားသုရညာနဲ့ပြီးတာဒါကတော့နောက်ဟိုနောက်ပိုင်းကျမှခေါ်ရမယ်ကွာတကယ်ကိုပြီးတာ ။ဗံဘောရတံဝရတိထိုးရင်းသိငါသိရလုံးပါလေဖြစ်ပါသည်တဲ့။ရှိကမမြင်ဘူးမသိဘူးသေးတာတွေကိုသိတာဟာထိုးလွှင့်ပြီးတော့သိတာခေါ်တယ်။ကလကာကာထားတယ်ကလကာရဲ့ဟိုဘက်ကဟာဒီမမြင်ရဘူး။မြင်ရင်လို့ရှိရင်ဒီကလကာကြီးကိုဖောက်လိုက်သုံးဖို့ရုပ်သိမ်းလိုက်မြင်ရတာပဲ။ညာညာကွဲနေတဲ့ဟိုဘက်ကဟာဒီမမြင်ရဘူး။မြင်ရင်တော့ရှိရင်ဖြင့်နာညာကပရင်းမောက်လိုပါလို့ရှိရင်လည်းခွန်းလာပြီးမြင်လာဖို့သူကအဲ့လိုပဲ သစ္စာလေးပါးတရားတွေကိုပဂတိပုဂ္ဂိုလ်တွေကမသိကြဘူးတဲ့ဒုက္ခဆင်းရဲတွေဆိုတာမသိကြဘူးစာရီပေတွေပြက်ပြီးတော့နေရမယ်လို့စာပေပြက်တဲ့အတိုင်းသာရတာကဒုက္ခကသင်္နာမဟုတ်ဘူးဒုက္ခဆိုတာတခြားမှာမဟုတ်ပဲမိမိတို့သာနာကဖြစ်နေတဲ့ယုံနာတရားတွေခုနကဥပ္ပါဝရဟောတော်တယ်မှာသွလန်းနိုင်ရာငါးခန္ဓာမှာသွားရှိပါပါလိဆိုသွလန်းနေတဲ့ခန္ဓာ၅ပါးလေအဲ့ဒါကြာ

ဥပါဒိုင်းအာယောဖြစ်သောဆွာလနိုင်သောအယုံနာခန္ဓာတို့သည်ဒုက္ခဆင်းရဲတို့ပဲအဲ့ဒါကြီးဆင်းရဲတွေဖြစ်ပဲအဲ့ဒါတွေကသစ္စာမှကြည့်တာမဟုတ်မိမိတို့သာနာမြင်တိုင်းကြားတိုင်းနာနဲ့စားပြီးတဲ့တွေ့ထီတဲ့စိတ်ကူးစားကြပြီးတဲ့ဖြစ်ပေါ်နေတဲ့တရားတွေအဲ့ဒါတွေဒုက္ခတွေလောကလူတွေကဒုက္ခလို့ပဲဖြစ်မလဲဒါတွေဒုက္ခချမ်းသာတွေဖြစ်နေတာ တရားစာပေလေးလေ့လာကြပါရဲ့ပြောကြဟောကြပါရဲ့ဟောရင်လည်းအဲဒီဥစ္စာတွေချမ်းသာလို့သိနေကြတာပဲသာပြောနေတာဆင်းရဲလို့သာပြောနေတာစိတ်ထဲကချမ်းသာနေတာဆိုရမယ်မြင်ကောင်းတွေမြင်ရတာကောင်းတယ်အပန်ကောင်းတွေကြားတာကောင်းတယ်အနံကောင်းတွေနားတာကောင်းတယ်စားကောင်းတွေစားတာကောင်းတယ်တွေ့ဒီကောင်းတွေတွေ့ဒီပြီးတော့နေရတာကောင်းတယ်ကောင်းတဲ့အာယုန်တွေကြားနေစိတ်ကူးပြီးတော့နေရတာပျော်စရာကောင်းတယ်ချမ်းသာတယ် လို့ထင်နေကြတာပဲအဲဒါဒုက္ခတရားတွေဒုက္ခလို့ထင်နေတာအမှန်စစ်စစ်ကဒုက္ခတွေခဏမစက်ဖြစ်တယ်လို့ဒုက္ခတရားတွေဒါကတကယ်တရားထုံးမှတကယ်တွေ့တာဒါတွေပါတွေပြတ်မှထားရုံနဲ့ကတော့မှတ်မိရုံရှိတာပဲကိုယ်တိုင်တွေ့တာမဟုတ်ဘူးရေးကြည့်ပါတယ်တရားတွေသဘောမှန်တယ်ဒီပဲနဲ့ကြောင်းမြန်နေသိနေတာတွေတဲခဲတယ်ကိုသူကอืม အမှန်ကတော့မိမိတို့သာနဲ့တကယ်ဖြစ်ဖြစ်နေတဲ့တရားတွေကိုအမှန်နဲ့သိဝေပဲဆိုပြီးဟောသွားတာအဲဒီလိုသိအောင်လို့ရှုမှကိုယ်တိုင်သိမှဉာဏ်ဆိုတာဖြစ်တာအဲဒီလိုရှိရင်မဂ္ဂင်7ပါးတရားတွေပွားနေတာပဲဒီမဂ္ဂင်7ပါးတရားတွေပွားလို့ရှိရင်ဒီကမသိသေးတဲ့ဒုက္ခဆင်းရဲမှန်တွေလည်းကိုယ်တိုင်ထိုးသွင်းပြီးတော့သိတယ်ဆင်းရဲကြောင့်တရားလည်းထိုးသွင်းပြီးတော့သိတယ်ဆင်းရဲခြင်းရာဖြစ်တဲ့နိဗ္ဗာန်ကိုလည်းထိုးသွင်းပြီးတော့သိတယ်ဆင်းရဲခြင်းရာတော့ကြောက်ကြောင်းဖြစ်တဲ့ မဲခင်ကျေပါးပြီးတော့ကျင်လန်းကိုလည်းထိုးရင်းပြီးတော့ပြီးသွားတယ်။ဩဒီလိုကျင့်လို့တို့ဒီလိုတွေ့တာပဲဆိုပြီးတော့ကိုကျင့်တဲ့မဲခင်ကျေပါးတရားကိုသိသိရတွေ့သွားတာအမှန်ကောင်းတယ်။အဲ့ဒါညဇာဗျာဓမ္မစကြာတရားဟောတဲ့ကဒီမဲခင်ကျေပါးတရားဟောလာတယ်။45ဝ45နှစ်ကာလပတ်လုံးလည်းပဲတရားတွေဟောနေတာအဲမဲခင်ကျေပါးတရားတွေကိုပြာဏပြုပြီးဟောနေတာပဲ။ ခါတရားမဂ္ဂင်7ပါးတရားတွေသိဥထုတ်ပြီးဟောတယ်ခါတရားမဂ္ဂင်7ပါးအမိတွေနဲ့ဟောတယ်ခါတရားသဖြင့်နီးနဲ့ဟောရမယ်လည်းပဲမဂ္ဂင်7ပါးတရားပွားများအောင်လို့ဟောတာပဲသမထနေပေးတဲ့ခါကာလလည်းပဲအဲ့ဒီရတော့ကသမထနေပေးတယ်အဲသုလပတကသုလပမထေတဲ့အဲ့ဒီပုဂ္ဂိုလ်များညာကလေးလုံးလို့လေးလပါလုံး လေးပိုက်ရှိတဲ့တရားကမရဘူးတဲ့အဲဒါသူ့အကိုဖြစ်တဲ့မဟာပါဏကကသာသနာတော်ဒီလူကိုကိုအကျိုးမြတ်ပါဘူးတရားသာတဲ့လေးလပင်တော့မရရင်ဗျာသာသနာပေါ်မှာဒီပုဂ္ဂိုလ်ဘာမှအကျိုးမြတ်တော့ဘူးဆိုပြီးတော့သူ့လူတွေကခိုင်းဘာလို့မဆက်ကျင်ဘူးငိုးရုပ်ပြီးတော့နေမြတ်စွာဘုရားမနေ့သောသောသူ့ခေါ်ပြီးတော့ကမ္မထာပေးတယ်ဘာကမ္မထာပေးတော့ဆိုတော့ချင်း သဇောရဏနဲ့သဇောရဏဆိုခြေတော့ပေါ်တယ်အငြိကြီးတွေကိုတုတ်တဲ့ဥစ္စာဇဆိုတာအငြိကြီးမြူအငြိကြီးရဏဆိုထောင်းနေပဲပါဠိတော်ရဇောရဏဗမာလိုတော့ခြေတော့ပဲခြေတော့အဝတ်ရောက်တုတ်တာလည်းရှိတယ်များသောရောက်တုတ်တာတွေကိုအသုံးပြုပါတယ်ဟိုနာယံတို့ကျမ်းတို့လျှောက်ပြီးတော့ ကိုယ်တိုက်ဒုက္ခတွေလည်းဒါလည်းသောဝရဏတွေလည်းအကုန်လုံးရင်းညော်တွေကိုသင်ကြအောင်သုတ်တဲ့အဝတ်တရားဒါလည်းသောဝရဏအဲကြီးမြင့်ကြီးတွေကိုဆောင်ရသည်တဲ့အဲ့ဒါပွားလေးတစ်ခုပေးပြီးတော့အဲ့ဒါလေးကိုလည်းနဲ့ထုတ်ပြီးတော့သောရဏသောရဏလို့ဆိုပြီးတော့နေပေါ်မြတ်စွာဘုရားကမ္မထာပေးတယ်ဒီထဲမှာသမာဓိတိသမာသင်္ကပ္ပလို့တည့်ရတော့မပါဘူးပေါ့မပါနိုင်လို့

ဇာစိတ်ဖြစ်လိုက်ရှုလိုက်ဇာစိတ်ဖြစ်လိုက်ရှုလိုက်ကိုမြင်မြင်နဲ့ရှုကြားရင်ကြားတယ်ရှုစိတ်ကူးရင်စိတ်ကူးတယ်ရှုတာမျိုးပါပဲအဲစိတ်ကူးတာနဲ့ဇာစိတ်ဖြစ်ပုံနဲ့အတူတူပါပဲအတုပကိုမကိုအတုပမတင်နေတဲ့အနေဆက်စုပ်ွယ်ဖြစ်တဲ့အနေနှလုံးသွင်းတဲ့စိတ်ကလေးကဇာစိတ်ကလေးပဲအဲဒီဇာစိတ်ကလေးဖြစ်လိုက်ရှုလိုက်ဇာစိတ်ကလေးဖြစ်လိုက်ရှုလိုက်ဖြစ်ပြီးပြတ်သွားဖြစ်ပြီးပြတ်သွားလာပြီးပြီးတော့အိသဒုက္ခနာတာဖြစ်နေတခဏချင်းပဲ

ပရိနိဗ္ဗာန်သံဃာနည်းကကကလေးမှာနောက်ဆုံးဟောခဲ့တဲ့မဲခင်စေပါတရားနာသိဝင်စားကြတယ်ကောင်းပါရဲ့မြတ်စွာဘုရားပရိနိဗ္ဗာန်သံဃာမူမဲ့နေတဲ့ပရိနိဗ္ဗာန်ဘယ်တော့သံတော့ဆိုအများကြားဝိကြမှာပါပဲအဆုံးလားပြီအဆုံးလားပြီနေ့ညအဆုံးပေါ်ဒါကြောင့်တရားနဲ့မရောက်ခင် နဲ့လင်းကန်ပြီးအာယုန်တက်ခါနေမှာပရိနိဗ္ဗာန်စံနေဘယ်တော့ကတော့ဆိုလို့ရှိရင်သာသနာသက်ကြီးရာပရိနိဗ္ဗာန်စံကြီးကစာပြီးတော့ကြွလာတာတစ်နှစ်နှစ်နှစ်စသည်ဖြင့်အခုနှစ်ပေါင်း2500နဲ့နှစ်20ရှိပါပြီအဲ2500နဲ့နှစ်20ကာလကပရိနိဗ္ဗာန်စံခဲ့တာတဲ့ နှစ်ပေါင်း2520သာသနာနှစ်ပြီးအောင်ဘယ်လိုမှတ်ရတော့ဆိုလို့ရှိရင်ဥပမာသက်ကြီးရောက်ဆက်သက်ကြီးကိုဒွေအထနဲ့ဧကဧကနှောတော်ပါကဆိုပြီးတော့ဝေဒဝေဒဝေဒဉာဏ်နေမှာအခြေခံစရတဲ့အရိယာနေပြီးတော့ပြည့်ထားတယ်ဒွေအထနဲ့ဧကဧကဒွေကနဲ့အထကရှိဧကဧကပြည့်ပြည့်အဲတော့ ဒါကြောင်းမြန်လန်းလာတယ်နောက်အဆုံးကတွေ့လာတယ်အဲတော့1 1 8နှစ်ပါပဲအဲအခုကောသသတိကို1 1 8နှစ်ထဲရင်ပြည့်ရပြည့်ရမှတ်လို့လွယ်ပါတယ်သူကပြည့်နဲ့ပြည့်ရနောက်က8နှစ်နှစ်ပဲ1 1 8နှစ်1 1 8နှစ်ထဲလိုက်လို့ရှင်ချင်းသာသနာတက္ကိရှိတယ်မြတ်စွာဘုရားပြိဋိမဆာနဲ့နှစ်ထဲတာကြီးရတယ်ဟို1338ခုထဲမှာ1 1 8နှစ်ထဲလိုက်တဲ့အခါမှာ1500နဲ့900နဲ့ နည်း20ရတယ်အဲဒီလွန်ခဲ့တဲ့နှစ်ပေါင်း2500 20ဟိုဘက်စာလေးဆိုတော့20ပဲထားမှာပါပဲနှစ်ပေါင်း2500နည်း20မြောက်ကသုံးလားပြည့်နေသုံးလားပြည့်နေဆိုတာနေရာကြီးပူပိုက်တဲ့နေရာကြီးပေါ့သမာဓိမှာမန်းလေးတို့ချွေကိုတို့ဘုံညို့ရည်မှာနာပူပိုက်ပါတယ်အဲဒီကာလမှာ အိန္ဒိယကလည်းအလယ်ပိုင်းမှာအဲဒီလိုပဲပူပိုက်တဲ့ယသနာပဲရေချမိုးချပူပိုက်တဲ့ယသနာနေရပူဝပူပါပြီးနဲ့အဲဒီခါမှာပြိဋိနိဗ္ဗာန်စံတော်မူရဲ့တဲ့အဲဒီပြိဋိနိဗ္ဗာန်စံမဲနေမှာအဲဒီညခေါ်တာနေ့တောင်မှနေ့မဟုတ်သေးဘူးအဲဒီညမှာခေါ်တာအဲဒီပရိနိဗ္ဗာန်စံတော်မူမဲ့နေ့သုံးလားပြည့်နေ့မနေ့ပိုင်းမှာ မြတ်စွာဘုရားပါဝါမြို့ကုသိနာယုံမရောက်ခင်ပါဝါမြို့မှာသုံးနာဆိုတဲ့ဗရိနေရဲ့သွမ်းကိုခုံးမိတယ်တဲ့အဲဒီနေ့ကသုံးနာဆိုတဲ့ဗရိနေကရွှေပြည်ကြီးရွှေပြည်ကြီးဆိုမဲ့ဒီစီပေါ်များပါပဲတစ်သေးပါပဲသူအဲသူကသုံးကတ်တယ်အဲဒီသုံးကိုခုံးမိပြီးတဲ့အခါကာလမှာ ဝမ်းသွေးသွန်သောယောဂအကြီးအကျယ်ဖြစ်ပေါ်လာတယ်။အင်းကြီးကျယ်ဝါသွေးသွန်သောယောဂဖြစ်ပေါ်လာ။အဲဒီတော့ဖြစ်ပေါ်လာရင်းနဲ့မြတ်စွာဘုရားပါဝါမြို့ကနေပြီးတော့ကုသိနာယုံတိုင်းအောင်အကြီးကျွတော်မူတယ်။ပါဝါနဲ့ကုသိနာယုံဘယ်တော့ဝေးတော့ဆိုလို့ရှိရင်ကြီးကခေါ်စာထဲမှာခေါ်သုံးကောင်လေးကောင်ဆိုရင်ဒီဥဒနာရှိတယ် ယူဇနာကိုဘယ်လောက်တိုင်းရှိတော့ဆိုလို့ရှိရင်အဘိဓါစာရှိတဲ့သာဝိကျမ်းဂန်တွေထဲမှာရှိတဲ့အတိုင်းဆိုရင်တော့7မိုင်ကျော်73မိုင်လောက်နည်းနည်းရှိပါတယ်အဲ73မိုင်လောက်နည်းနည်းပဲရောပါတယ်ဒါပေမဲ့လို့အခုအိန္ဒိယမှာသူတေသနာပြုထားတဲ့ပုဂ္ဂိုလ်တွေအတွေ့အကြုံကတော့ တယုဇနာမှာအကျိုးနေရာမှာရှင်းမိုင်ကျိုးနေရာမှာကိုးမိုင်ကျိုးနေရာမှာခုနမိုင်ပြီးတော့မငြင်းညဘူးဟုတ်မှာပဲခြေတုံးကလမ်းတွေကဆုံးလုံးလဲဟုတ်မှာမဟုတ်တမျိုးနေမှာပဲအခုလမ်းတွေနဲ့တူမှာမဟုတ်ဘူးအဲဒါဒီလိုပြရမှာခြေတုံးကလည်းဒီကြာကြာနာနာတိုင်းနေတယ်ဟိုကျင်မှာဟုတ်မှာအရကပြောတဲ့အတိုင်း အများအပြားမှပြုကြတဲ့စာရိပုတ္တစာရေးရတယ်ဟောတဲ့ပုဂ္ဂိုလ်လည်းဒီလိုဟောရတယ်မဟောလို့ရှိရင်ဘယ်နဲ့လုပ်မလို့ဆိုဟောကြညင်းနေရမှာပေါ့သူကသူကယူဒီဥဒနာဝေးပါတယ်ဆိုတော့ဒီကဒီဥဒနာမဝေးဘူးပြောရင်ဆိုကြညင်းနေရမှာလိုက်တိုင်းကြတယ်လူမတိုင်းနိုင်ပါဘူးသူကအများအရခေါ်ဥပမာပြမှာဒီလိုပဲတော်ရတယ်မှာတတိုင်းဝေးတယ်ငါးရည်ဝေးတယ်တတိုင်းဝဲဝေးတယ်စသည်ဖြင့်ဒီလိုပြောကြတယ်ဘယ်သူမှတိုင်းထားတာမဟုတ်မှန်းကျင်တယ်ပြောနေရတယ်အဲဒါကြောင့်ဘုလုံးကဒီဥဒနာဟာအခု အိန္ဒိယမှာအတိုင်းဓာရင်ပြေချာလိုက်ပြီးတော့ဆက်လိုက်တော့9မိုင်10မိုင်9မိုင်လိုရှိတယ်ဘုန်းကြီးတို့သွားတော့လည်းတွေ့ပါတယ်ဘုမအထူးတော်မှာအတိုင်းမနေရပါဘူးလမ်းနေမှာလည်းပဲမိုင်နေနေရှိနေတာပဲယထာလမ်းလို့ဆိုရင်မိုင်နေနေရှိတာမော်တော်ကားလမ်းနေလည်းမိုင်နေနေရှိနေတာဒါလည်းသူကသိချာသိနေတာသမာဓိမှာရှိတယ်လို့ဟိုမှာလည်းရှိပါတယ်တယူဇနာဟာ အများအားဖြင့်ရှင်းမှန်ရှိတယ်ဆိုတာဘုန်းကြီးကရှင်းမှန်ပဲဒီပြီးရတယ်ယူဇနာရှင်းမှန်ဆိုတော့ယူဇနာမှာဂါဟုနဲ့ပြောရဲ့၄ဂါဟုကို၄ဂါဟုရှင်းမှန်ရှိတယ်ဆိုတော့တဂါဟုမှာနှစ်မှန်ကြတာပေါ့အဲသုံးဂါဟုဆိုတော့၆မှန်ရှိတာပေါ့အဲ့ဒါပါဝါနဲ့ကုသနာရောအဝေးဘယ်လောက်ဝေးတယ်ဆို6မိုင်ပဲဝေးပါတယ်အခုနေဆိုရင်နီးနီးလေးအောင်ရမှာပေါ့အခုရံမမျိုးတဲ့တည်းမှာ6မိုင်မကဘူးတချို့တစ်ခုတနေရာနဲ့တနေရာ အဲဆယ်မိုင်လည်းရှိတယ်လေးငါးမိုင်တောင်ရှိပုံရပါတယ်ရန်ကုန်မြို့ထဲတင်ပဲအဲ့ဒါဟိုမှာဟိုတုန်းက၆မိုင်ဝေးတဲ့ရပ်ပါပဲအမေတော်ရဆိုလို့ရှိရင်တော့လမ်းလျှောက်သွားမယ်ဆိုတော့တော်တော်သွားရတယ်အဲမှန်မှန်ညညမှာရှိတဲ့ပုဂ္ဂိုလ်လမ်းလျှောက်သွားလို့ရှိရင်တမိုင်ကိုမိနစ်20လောက်မိနစ်20လောက်သွားရင်တမိုင်မှန်မှန်ရောက်ပါတယ်လားဒါဘုန်းကြီးတို့ကိုယ်တိုင်ပဲလိလာသွားဘူးလေဒါမြန်မြန်သွားတာလည်းမဟုတ်ဘူး စိတ်နှေးတော့တယ်မမာနေသွားတယ်။မိနစ်30စင်တမန်ရောက်တာပဲတနာရီစင်3မှန်ရောက်တယ်။အဲ6မှန်ဆိုတော့2နာရီစင်ရောက်တာပေါ့။သာသနာပုဂ္ဂိုလ်2နာရီမမာနေသွားရောက်တယ်။နည်းနည်းသွားလို့ရှိရင်တော့တနာရီခွဲလောက်နေရောက်နေပါလေ။ဒါပေမဲ့မြတ်စွာဘုရားမှာဝမ်းသေသမီးယောဂကလည်းဖြည်းပြီးကြီးကျယ်ဖြစ်နေတော့ဝမ်းသေသမီးဆိုတော့ဝမ်းနေဖြစ်နေတာပဲ။อืมဝမ်းစင်းတာအမှန်အာယုကကို တခါလာဝန်မြန်လာဆင်းလိုက်ရင်ကိုတခါလဲတော့ခွေသွားတာပဲတော့ကြော့သွားတာကွာအဲဒီတော့ဝါမင်းမေယောဂဖြစ်ပြီးတော့နေတာမြတ်စွာဘုရားလည်းအင်အားတွေနဲ့ဘုရုံးကလည်းပဲဒီလိုယထာတွေကားတွေဒီလိုဟာလည်းရှိတာမဟုတ်ဘူးอืมကြည်ကျင်ဆောက်ရတာမြတ်စွာဘုရားသူတို့ရတယ်လိုက်ပြီးတော့တရားဟောတာလည်းကြည်ကျင်ကြွတာပဲယထာတွေကားတွေရှိတာမဟုတ်ဘူးဘုရုံးကရှိတာတွေကရင်းနေရှိတာများလည်းရှိပါတယ်အဲဒီ ဆင်ရင်တော့မြင်းရင်တော့ဒီလိုတွေရှိပါတယ်။ဘာလဲဒီလိုရှိတာပဲဒါတွေလည်းဖျားရှိတာမဟုတ်ဘူး။ဒါဒီတိုင်းပဲကြွတယ်။အဲဒီကဘာဝါကနေဒီကုသနာမြတ်စွာဘုရားကြွတော်မူတယ်တဲ့။အဲဒီညပြိဋိမာဆာမယ်ဆိုတာလွန်ခဲ့တဲ့3လလောက်ပဲမြတ်စွာဘုရားကြီးညာထားပြီးသား။သုံးလလုံးတဲ့ခါကာလကျရင်ပြိဋိနိဗ္ဗာန်စံမယ်လို့ညင်ညာထားပြီးတော့ဒီနေ့ဒီရက် ဒီချိန်မှာပြိဋိဘာသာမယ်ဆိုတော့ဆိုရဲကိုယ်တိုင်နဲ့ပြီးပြီးသားပါပဲ။ဘာကြောင့်ကြွတော့ဆိုလို့ရှိရင်အဲ့ဒီမှာပြိဋိဘာပြုဖို့ပါပဲ။ဘာဝမျိုးတွေပြိဋိဘာပြုရင်လည်းမပြီးဘူးလားဆိုပြီးပါလေ။ဘာဝမျိုးတွေပြိဋိဘာပြုလိုက်ရင်ပြီးတာ။ဘာလို့ဒီခီးတွေပင်ပမသွားရလဲဆိုရင်အဲ့ဒီမှာအကြောင်းရတော့သုံးခုရှိပါတယ်။အဲ့ဒီသုံးခုထဲမှာဒီနေ့ဟောမယ့်အကြောင်းကအရေးကြီးဆုံးအကြောင်းလို့ပြောမှာပါပဲ။ဥပ္ပဒပရပိုက် တရားဥရမယ်ရေးကိုမြင်လို့တဲ့ကဲရတဲ့မြတ်စွာဘုရားဘာဝမျိုးတွေပြိဋိဘာပြုလိုက်မှာဆိုလို့ရှိရင်ဥပါဒပရပိုက်ဟာမြတ်စွာဘုရားနဲ့တွေ့ရမှာမဟုတ်မြတ်စွာဘုရားတရားမနာရတော့ဘူးပြီးတော့ဥပါဒပရပိုက်ကလည်းဘုရားကိုယ်တိုင်ဟောတဲ့တရားကြားနာပြီးတော့မှဥဒရာတရားဖြစ်ပြီးတရားကျင့်သုံးပြီးတော့ဉာဏ်နာဖြစ်မယ်ဗုဒ္ဓဝိနည်းပဲဗုဒ္ဓဝိနည်းဘုရားဟောမှကျွတ်မဲ့ပုဂ္ဂိုလ်ကဘာဝကတွေဟောလို့မကျွတ်ဘူး

မရဲလည်းမကြဘူးလို့ပြောနိုင်ဘူးများသောအားဖြင့်ဘယ်လေးပါးမှာจิตတာများတယ်တဲ့ပုထုဇဉ်တ attva တွေကမင်းလျော့ပြီးတော့နေတော့အပယ်လေးပုံမှာဖြစ်များတယ်အဲပမတ္တတမင်းလျော့သောပုဂ္ဂိုလ်အားသတ္တရောပါရလေးပါးသောဘေဘုံတို့သည်သက္ကလျာပရိသမိမိကိုယ်ပိုင်အညီများနဲ့လူကြကုန်၏ပုထုဇဉ်ဆိုများတော့ရင်မေးနေတာပဲအခုလိုကြီးမေးတာများတယ် အခုတရားတွေဟောနေတာတော့မှချုပ်ပုဂ္ဂိုလ်တွေကမေ့နေတာပဲတရားမယုံမှသာနဲ့ဘာပြရတာနဲ့မေ့နေတာလေကုသိုလ်ရေးတွေမလုပ်ကြဘူးကွာမေ့နေရတာလေအဲဒီလိုမေ့နေတဲ့ပုဂ္ဂိုလ်မှာအပယ်လေးပါးကကိုယ်ပိုင်အင်းကြီးနဲ့တူတယ်အခုလူရဲ့ဘယ်မှာနေကြလဲမေးကိုယ်ရင်ကိုနေကြတာပေါ့ညာနေမေးကြည့်တယ်ဘယ်မှာနေလဲကိုเจ้าကိုနေတာပေါ့ကိုနေရာကိုနေရတယ် လိစာချင်းငယ်ရှိလို့တခြားအိမ်တခြားအရာတခြားကြောင်းတို့ဘာလို့သွားတဲ့ခါလဲရှိပါတဲ့ခါခဏပါပဲတော့ကြင်ကိုနေရာကိုပြန်နေရတာလေအဲ့ဒါလိုပဲမိမိရောရနေတဲ့ပုဂ္ဂိုလ်တွေမှာကုသိုလ်ကနဲ့အကုသိုလ်ကများတော့ပယ်လေးပုံမှာပဲဖြစ်များတယ်ပယ်လေးပုံကနေပြီးတခါပြန်ကုသိုလ်ရှိလို့လူလူသာဖြစ်နာလာဖြစ်ခဏပဲအလေသွားတယ်လို့ပဲတော့ကြရင်ပယ်လေးပုံမှာတရားနေရတာလေပြီးတော့ ဥပါဒပရဝေကတရားတို့မရလို့ရှိရင်ဖြင့်အဲ့ဒီပဲလေးပုံမှာသူ့ကိုနေကြီးလို့ဖြစ်ပြီးခဏခဏပုံမှာရအောင်ပုံမှာပဲအမြဲလို့နေရမှာဒီလိုပုဂ္ဂိုလ်တက်ပြီးလို့ပဲဥပါဒပရဝေတာမဟုတ်ဘူးအခုဘုရားသာသနာနဲ့တွေ့ပြီးတော့တရားတို့ရအောင်အားထုတ်နိုင်လို့ရှိရင်ဖြင့်အပဲလေးပါအကိုရင်လို့ဖြစ်ပြီးတော့နေရနိုင်မယ်တဲ့သိကြောက်ကြကောင်းတယ်အဲ့တော့အဲ့ဒီဥပါဒပရဝေ တရားလုံးမရပဲနဲ့သံဃာလျှောက်လုံးမှာဘယ်လေးပါးလဲကြပဲဆင်းရဲတဲ့တွေ့လူတို့နတ်တစ်ဖြစ်တဲ့ခါလည်းပဲအိုရနာသိရဆင်းရဲတွေတွေ့အဲဒီဆင်းရဲတွေမြင်ပြီးရသော်ဘုရားသနာတော်မူလို့သနာကရုဏာဖြင့်ဥပါဒပါဒပိုက်တရားလူရာရေးကိုမျောမြင်ပြီးတော့သုံးပါးဟုတ်အဲ6မှန်ရှိတဲ့ခရီးကိုပင်ပင်ပန်းပန်းကြွတော်မူ၏ မြတ်စွာဘုရားသနာဆိုဟုတ်သနာတာခုနိကာကလဆရာတော်ကြီးတစ်ပါးကိုဉာဏ်ကောင်းထိုင်ကောင်းဖြစ်နေတဲ့ဆရာတော်ကြီးတစ်ပါးတတိယတတိယတော်ရင်တရားဟောတရားဟောကြောက်အောင်ဘုရားကားနဲ့ပြင်ပါမယ်ဆိုရင်လည်းလိုက်မှာမဟုတ်ဘူးမလိုက်နိုင်ဘူးလို့ဆိုတာမြတ်စွာဘုရားဘယ်သူမှမပင်ဘူးသူကသူကြွတာကားနဲ့လည်းပင်တာမဟုတ်ဘူးခြေရင်ပဲကြွတာญาတိဝိဓုကလည်းပဲဒီကပူပါပြီနဲ့အဲဒါမင်းရဲ့ပိုင်းဆုံးဖုံးပေးတယ်ဆိုတာမင်းရဲ့အာယုန်တဲ့ဆုံးမဟုတ်ဘူး အဲ10နာရီ17နာရီစီမပြီးနိုင်တယ်တူပါတယ်အဲသင်္ဃာတွေကလည်းအများကြီးရပြီးတော့ဘုရားဘုရားကဒီနေ့ဒီရက်ပြိဋိမာဆန်တော့မယ်ဆိုတော့ဟိုကအဓိကလာတဲ့သင်္ဃာတွေပြိဋိမာဆန်တဲ့ခါကလာနောက်ဆုံးပူဇော်ရအောင်ကြောရအောင်ဆိုပြီးတော့သင်္ဃာတွေအများကြီးအရေးအတွက်တော့မရှိဘူးလို့ဆိုတယ်ကနန်းတရားမရှိဘူးတဲ့ထောင်လန်းပြောနိုင်ဘူးထောင်လန်းပြောနိုင်ဘူးဒါဘယ်လောက်ရှိနေမှမသိဘူးအဲလောက်များတဲ့သင်္ဃာတွေကို သွန်ကျွေးရတယ်ဆိုတော့ချက်အပြုတ်ကနဲ့ကြက်ရနေမလွယ်ပါဘူးအဲဒါအစောကြီးမဟုတ်ဘူးငါဒီအဲခဏကြီး7နာရီလောက်ပါ7နာရီလောက်မှပြီးမယ်လို့ထင်တယ်အဲဒီကနေဒီကြွရတယ်နေရပူပါပြီနဲ့အဲဒါကုန်းတော်6မိုင်ဖြီးအကျမ်းမာလို့အားရမရှိတော့လမ်းမှာလမ်းလာပြီးတော့ကြွ25ပါးသောဌာနမှာ နာကနာကကြွတယ်ရှင်အာနန္ဒရှင်စုံနာတော့ဆရာဖေးမမှလည်းပေါ့လေဒီကတွဲပြုတ်ပြီးတော့ဖေးမမှလည်းကြွနေอืมတရားကြည့်ရင်အဲဆိုကြသိကြီးညိုကြကောင်းတယ်အဲသူပါလာပါပဲတရားလူရရေးကိုမျောပြီးတော့မမဆင်းရဲကြွတယ်အဲဒီဘုရားကြွတော်မူပုံသံဃာတွေနဲ့ကကြွနေတော်မူပုံမြတ်စွာဘုရားသနာတော်မူပုံအဲဒါအောင်ပြုပြီးတော့ညိုရလိုက်ဆိုကြတယ် ဘုရားအမြတ်စွာဘုရားသည်ပရိနိဗ္ဗာန်သာနာမူမည်သုံးလပြည့်နေ၌နနပိုင်းတွင်သုံနာမည်သောသေပရိနိဗ္ဗာန်ကိုဘုံဝေပြီးတော့အခါဝမ်းသွေးသောယောဂါ ကြီးကျယ်နှိမ့်ဆက်နေပါလေသုဘရာပရဝိရာလူရမည်အရေးကိုမြင်တော်မူ၍သုဘရာပရဝိအားသနာတော်မူသည်ဖြင့်ဘာဝမြို့မှာဘုဒ္ဓနာယဝတိဘုဒ္ဓနာယဝတိအင်းဘုံပါဦးဘုံပါ 6မိုင်ဝေးသောခီးကိုပင်မကြည့်စွာဖြင့်25ပါးသောဌာနတို့၌နာဂာနာဂာကြွချီတော်မူလေသည်ထိုသောကြွချီတော်မူခြင်းမှာသုပါဒပရယအနာတော်မူသော ကရုဏာတော်ကြောင့်ဖြစ်သည်သောမကရုဏာတော်ဖြင့်သနာခြင်းကြီးစွာအနာတော်မူ၍ပင်ပန်းဆင်းရဲစွာကြွချီတော်မူသောဗုဒ္ဓမြတ်စွာဘုရားကိုတတိတော်တော်သည်

တောင်းပိုင်ခရီးကြွရတာဒီနေ့လုံးကြွနေရတာနားတဲ့ခါနားလိုက်ဖြည်းဖြည်းချင်းတလှုပ်လှုပ်လေးနေမှာပေါ့အများကြီးညံသွားနေတာမဟုတ်ပဲညနေနေဝင်ပြီးမှရောက်တယ်စီးစာချင်းသင်္သာသမယစီးစာချင်းမောင်ကြီးမောင်ကြီးချိန်လေးပေါ့အဲ့ဒီချိန်မှာကုသင်နာရုပ်မာလာမင်းတို့ညဉ့်ဥယျာဉ်ရောက်တယ်အဲ့ဒီရောက်တဲ့ခါကာလကျတော့ညဉ့်ဥယျာဉ်ထဲမှာ na na na n'afọ bụ ma ọ oye ye

မလာမင်းမင်းမင်းနေအဲမင်းသမီးရလာပြီးတော့ကြောကြပါလို့၎င်းရံကြတဲ့အခါကျတော့သုပ္ပဒပရဝေကစိတ်ကူးရတယ်သုပ္ပဒပရဝေကလည်းအဲဒီမှာကုသနာမှာရှိနေ။အဲဒါစိတ်ကူးရတယ်ဆိုလို့ရှိရင်ငါဆရာဆရာပရဝိုက်တွေကပြောကြတယ်။ဘုရားမြတ်စွာဘုရားတွေဆိုတာတရားတစ်ခါမှပွင့်တော်မူတာအနန္တပွင့်ခဲ့တယ် ယခုပွင့်နေတဲ့ဂေါရမဗုဒ္ဓဟာလည်းပဲဒီနေ့ညပစ္စည်းမယနောက်ဆုံးရအချိန်မှာပြိဋိမာပြုမယ်လို့ကြားတယ်။ငါမှလည်းပဲယုံမှသာများတစ်ခုရှိနေတယ်။အဲဒီယုံမှသာများကိုဘယ်သူမှမေးလို့ပြည်လောင်တော့မဖြစ်နိုင်ဘူး။ဘောရမဘုရားမေးရလို့ရှင်တော့ပြည်လောင်ဖြစ်နိုင်နိုင်မယ်ဟောနိုင်နိုင်မယ်လို့ငါယုံကြည်တယ်။သိကူးဖြစ်တာပဲသူက။ နောက်ဆုံးအချိန်ကျမှသူကစိတ်ကူးဖြစ်တာသူကနောက်ဆုံးအချိန်ကျမှတရားတွေရလိုက်တဲ့ပုဂ္ဂိုလ်ကိုနောက်ဆုံးမှစိတ်ကူးဖြစ်တယ်လို့ဒီလိုဆိုပါတယ်အဲဒီသုဘာရပရဝိဆိုတဲ့သမန်ပုဂ္ဂိုလ်မဟုတ်ပါဘူးဗြဟ္မဏမဟာကာလအမျိုးတွေကတဲ့ဗြဟ္မဏမဟာကာလဆိုတာဒီစည်းရဲ့ပေါ်များတဲ့တစ်သေးသုံးမျိုးထဲမှာသူအလားစားပါပဲအဲသုံးရာမရှိတော့ညှုံနှံထားတဲ့ဒီစည်းကိုဂရေ80ရှိပါတယ် ဒါတော့ဆိုရင်ခြေနေပေါ်ပါပြီဒီနေရာတွေမပြောပါဘူးခုနေခါကာလဆိုဗာနဲ့ရပါသွင်းထားတာပေါ့လေကြေပေါင်း80သွင်းထားတယ်ဆိုမနေဘူးပေါ့ခြေတုံးကတော့မြည်ကြီးတဲ့မြုပ်ထားအဲဒီတော့ပေါ်များတဲ့တိန်တော်စုကနေပြီးတော့တောထွက်ပြီးတော့ရသေရန်ပြုထားတာတဲ့ပြိပ္ပါဒကပရပိုက်ဆိုတာအိန္ဒိယမှာရသေရန်တစ်မျိုးပါပဲအဲဒီတော့အမျိုးကြီးကနေပြီးတော့ ယသိဟာပြုပြီးတော့နေတဲ့ပုဂ္ဂိုလ်ပဲအဲဒီပုဂ္ဂိုလ်ကသောသောပိုင်းမှာတော့ဘုရားထံကိုသူမသိကဘူးအခုမှနောက်ဆုံးရှင်ကြမှာသူသိကူးပေါ်လာဒါနဲ့မဖြစ်ဘူးပရိနိဗ္ဗာန်သာပိုင်းကတော့မမေးလျောက်ဘူးသိတဲ့မှာပူပန်းနေတော့မယ်သွားမှာပဲဆိုညာကြီးတကောင်သွားတာအဲဒီကောင်ရအချိန်မှမြတ်စွာဘုရားပရိနိဗ္ဗာန်သာတော်မူမဲ့နေရာဌာနရောက်အဲဒီမှာမြတ်စွာဘုရားတရင်မဲ့နေရာမှာကလကားလေးပါးကာထားတာပေါ်တယ် အလကားပေါ့ဝါကနေပြီးတော့ရှင်ရဏနာကစောင့်တယ်ဒါတဲ့ပုဂ္ဂိုလ်တွေခွင့်ပေးတဲ့ပုဂ္ဂိုလ်မှခွင့်ပေးတယ်ခွင့်ပေးရင်ခွင့်မပေးဘူးအဲဒီကစောင့်အဲဒါသုဘာရဘာရကဉာဏနာစီရောက်ပြီးတော့ခွင့်တောင်းတယ်ဉာဏနာကျွန်တော်မှာကြကြတယ်ပြောတာကြားဘူးရဲ့ဘုရားနဲ့ဆိုတာကြားတယ်ဆိုတာအင်မတန်ပုံရဲတယ် ကဘာတစ်ထောင်နေလို့လည်းပွင့်ရင်မှပွင့်တာကဘာတစ်ထောင်တစ်သိမ့်နေလို့ပွင့်ရင်မှပွင့်တယ်တစ်ခါတည်းကဘာအသိခြေထောင်နေမှပဲပွင့်လာတယ်ရှိတယ်ပွင့်ခဲ့တယ်ဘောရမဘုရားလည်းပဲယနေ့ညပရိနိဗ္ဗာန်စံတော်မယ်လို့ကြားတယ်ကျွန်ုပ်မှလည်းယုံမသာနေရာလေးတစ်ခုဖြစ်နေတယ်အဲဒီယုံမသာနေရာလေးကိုဘောရမဘုရားကဒီလည်းဟောနေနိုင်မယ်လို့ဘောရမဘုရားပေါ်မှာယုံကြည်ပါတယ်ကြီးညိုပါတယ် ဥပွင့်ပေးပါဆိုပြီးတော့သူကတောင်းတယ်တောင်းတော့အရှင်အနာကအလားအဟုသောသူပါဒမာတရာတဝိရေတေပိဣလန္တောဘဂဝါအဟုသောသူပါဒငါရှင်သူပါဒအလံမြတ်စွာဘုရားကိုဖူးမြော်ဖို့ရာမသိတော့ဘူးအဲသင်ဘုရားဖူးခြင်းပဲလို့သင်မသိမှာဘူးဘာလို့လဲဆိုတော့ပရပိုက်တွေဆိုတာအိန္ဒိယရေသေးတွေက ဘုရားသာသနာနဲ့ဆန့်ကျင်မဲ့ပဲသူတို့ကစောစောတည်းကအများပူဇော်ခံရသေးရဟန်းနေဖြစ်နေတာကိုဘုရားပွင့်လာတဲ့အခါကျတော့ဘုရားတရားနဲ့သူတို့တရားသူတော်မှမဟုတ်ပဲဘုရားသာသနာတော်ကဆုံးမပြီးတော့လားသူတို့မှတကြီးကြီးလာလာပါလေဆိုးရုပ်ဆိုးရုပ်ပြီးတော့သွားတယ်အဲဒါဘုရားတရားနဲ့သူတို့နဲ့ဆန့်ကျင်မဲ့ဖြစ်တယ်သူတို့ကဘုရားမကြည်ညိုဘူးအဲဘုရားရဲ့ အပြည့်မရှိတာတွေအပြည့်လုပ်ပြီးတော့လည်းပြောရတယ်မဟုတ်တဲ့ပြဿနာတွေလည်းလာပြီးတော့မေးရတယ်အခုလည်းပဲဉာဏနာကသူ့ကိုဒီလိုပဲထင်တယ်မေးနေတာတွေမေးဖျားပင်မရမရှိမှာပဲတော့အောင်းမေးပြီးတော့အောက်သာသူပါရငါယေသူပါရအလံဖျားဖို့ခုမြင်ရမသိတော်တော့ဘူးဒါရကတာမြတ်စွာဘုရားကမအဝိဟေတေတိမညှင်းစေခြင်းမနဲ့တော့ ဘဂဝါဘုံတော်ကြောင့်ပါနဲ့ဒီဆောင်တော်မူတဲ့သာပြရိကိလန်တော်ပင်မလေးရှိတော်မူပါသည်တဲ့မြတ်စွာဘုရားပြိဋိမာသံဃာကြီးဆိုပင်မလေးဆိုမှာပေါ့အခုလူတွေနိုင်ပိုင်းလောက်အတွင်းမှာတည်တော့မယ်ဆိုရင်ပင်မလာဘောမောပင်မနေကြတာလေပြီးတဲ့ဆိုရင်တဘွားတဘွားမှာတသက်တာကလေးမဟုတ်ဘူးပင်ပင်ပန်းပန်းပြေကြတာတူဘူးကြမှာပါပဲဘုန်းကြီးတို့တွေ့ဘူးရတယ် အဲကြောက်เสียကောင်းတာပဲသိချင်းတရားဒီလိုကြီးတဲ့ဘဝတိုင်းဘဝတိုင်းတွေ့နေအောင်ကြောက်เสียကောင်းမြတ်စွာဘုရားမှာတော့တရားတွေလေးလာပေါင်းများထားတဲ့ပုဂ္ဂိုလ်ပါရမီရလည်းထူးရှိတဲ့ပုဂ္ဂိုလ်မို့သက်သာကွင်းတော့ရတာမလို့တော့ရဖို့ပေါ်ပါတယ်ဒါပေမဲ့မြတ်စွာဘုရားသမာဓိတွေကိုရောဝေဒနာပြောက်အောင်လို့သက်သာအောင်လို့သမာဓိတော့ဝင်စားတော့ဘူးလို့ဆိုတယ်အာယုသင်္ခါရပြုတယ်ဆိုတာအဲ့ဒါပဲသမာဓိတွေကဝင်စားနေလို့ဆိုရင်ဘုရားဘုရားပြိဋိနိဗ္ဗာန်မစားဘူး ယောဂဝေဒနာတွေဟာဘာတွေနှလုံးသွင်းတာနဲ့ဝင်စားတာနဲ့ယောဂဝေဒနာတွေပျောက်ပျောက်ပြီးတော့သွားနိုင်တယ်အခုတော့အဲဒီပရိနိဗ္ဗာန်သံဃာနီးမှာအဲဒီတော့သမာပတ်တွေဝင်စားတော့ဘူးဆိုပြီးအာယုသင်္ခါရလွတ်တာလွတ်တာတဲ့ယောဂပြောက်အောင်တော့ဝင်စားပါဘူးဒါပေမဲ့လည်းရိုးရိုးတော့ဝင်စားမှုလေးတွေရှိပါသေးတယ်အဲတော့သက်တာဝင်ရှိတော့တော့ဒီမှာပါပဲဒါပေမဲ့ပရိနိဗ္ဗာန်သံဃာနီးဆိုတော့အမှန်ပင်မနေတဲ့သဘောရှိတာပေါ့ဒါကြောင့်မို့အကျဉ်းနာ ဘဂဝါဘုံတော်၆ပါးနဲ့ပြည့်စုံတော်မူတဲ့ဇာရရိကိလတော်ပြင်းမလျက်ရှိနေပါပြီတဲ့ပြင်းမနေပါပြီညဇာရယသနာတွေသွားပြီးတော့မေးဘုရားကိုသိအောင်မလုပ်ပါနဲ့တော့ဟောတားနေလိုက်သုဘာရဘရောကလည်းရှောင်မပေးဘူးอืมနောက်ထပ်ဒုတိယကြိမ်ထားမှတောင်းမှလည်းဉာဏနာထပ်ပြီးတော့ပယ်ချတာတတိယကြိမ်နဲ့ထားမှပြီးတော့တောင်းမှလည်းဉာဏနာပယ်ချအဲ့ဒီခါကလည်းမြတ်စွာဘုရား အဲမိနာတဲ့ပဂတိနာနဲ့ပဲကြားနေပါလေအလံအာနန္ဒဘာသူပါရံဝါရေတိအာနန္ဒအာနန္ဒအလံသူပါရပရဝိကိုတားမြင်ရမသိတော့ဘူးသူပါရံသူပါရပရဝိကိုမာဝါရေတိမတားမြင်ပါနဲ့တော့ညွှန်ပါဗျာဘာလို့လဲတော့ဆိုဘာမျိုးကပုပ္ပိနာဒီပင်ဘာမလာပြီးတော့ပြိဋိနိဗ္ဗာန်ပြုရတာသူပါရပရဝိတရားဟောဝယ်လာတာပဲသူ့အတွက်လာတာ ဉာဏနာကမသိဘူးအတုတို့ကိုယ်မြင်ကလာတာတော့မတားမြစ်ပါနဲ့တော့သူပါတော်သူပါရပါရဝိတိတတကံမြတ်စွာဘုရားကိုသတ္တရာဖူးမြခြင်းကလဘတံအခွင့်ကိုရပါစေခွင့်ပြုလိုက်ပါတော့အဲသူပါရပါရဝိခွင့်လိုက်ပါတဲ့မြတ်စွာဘုရားမိန့်တော်မူတော့အရှင်နာနာဟောမြတ်စွာဘုရားကခွင့်ပြုပြီးကဲသူပါရသွားပြီတော့ဆိုပြီးတော့ခွင့်ပြုလိုက်တော့ ဥပါရပါရနဲ့ဆိုပြရတာချင်းကပ်တယ်ချင်းကပ်ပြီးတော့သမောရဏီယကထံဝမ်းမြောက်ွယ်စကားလေးနဲ့ပြောပါသေးတယ်ဘာစကားပြောတယ်လို့တော့မပါဘူးသို့တော်လည်းကျမ်းမှာပရိနိဗ္ဗာန်သံဃာကြီးကြတော့အဲသက်သာပါရတာဘုရားဘယ်လိုနေပါသလဲဒီလိုမေးတာဖြစ်မှာပေါ့လေအဲသမောရဏီယဝမ်းမြောက်ွယ်စကားဒါရဏီယအောင်းမွေွယ်ဖြစ်တဲ့စကားများပြောပြီးတဲ့အခါကာလကြတော့ သုဘာရပါရကဒီနေရာမှာထိုင်နေထိုင်ပြီးတော့မြတ်စွာဘုရားယတနာမေးတာပဲဘုရားရှိခိုးတာမပေါ့ဘူးဘာလို့လို့ရှိမခိုးတော့ဘာသာချင်းမတူလို့ကောဘာသာတစ်ခုနဲ့တစ်ခုကလူပြဘာသာသိထင်သေးတာကိုယ်ဘာသာမှမှန်တယ်သူများဥစ္စာတွေမှားတယ်လို့ပြောထင်နေတာသုဘာရပါရကသူ့ဆရာဆရာတွေရှိမှာပေါ့ သူဆရာဆရာတွေကြရင်သူရှစ်ခုံးမှာပါပဲအခုဘောရမြတ်စွာဘုရားသူကြီးညိုပါလေကြီးပါလေဆိုပြီးတော့လာတာဒါပေမဲ့လည်းသူရှစ်ခုံးနိုင်အောင်တော့သူမကြီးညိုသေးဘူးစဉ်းစားကြရမှန်ကောင်းတယ်ဘာသာများမှားနေပြီဆိုရင်ခဲတာပဲမိစ္ဆာယူရင်ညာမှားနေတယ်ကိုကမှားနေပြီမကိုကလားမှားနေသူများဥစ္စာတွေမှားတယ်ဒီလိုထင်တာအယူနဲ့သိတူတာအယူများသူများတွေသူကယူတယ်လို့ထင်နေတယ်သူကယူနေတာယူတာပဲဒါပေမဲ့လို့အဲသူနဲ့ အပြောဆိုတွေနေထိုင်နေမတူတာတွေသူများတွေကိုယူတယ်လို့ဒီလိုပဲသူကပြောတယ်။ဟွန်းအဟောစီသိကောင်းတာလား။အဲယူမှားနေတဲ့ပုဂ္ဂိုလ်လည်းဒီတိုင်းပဲကိုယ်ယူတာမှသူများယူရင်မှားနေတယ်လို့ဆိုထင်နေတာ။ဒါကြောင့်ဘောရမဘုရားသူကြီးညိုပါလေယုံကြည်ပါလေဆိုပြီးတော့ရှစ်တော်မခိုးသေးဘူး။အဲဒါတော့ကြည့်အောင်မိစ္ဆာယူများကြောက်เสียကောင်းလား။အဲသူကဗာမေးတယ်ဆိုလို့ရှိရင်မေးပုံပါဠိလေးနဲ့ကြီးညိုအောင်ဘုရားနည်းနည်းရုပ်ပြအောင်။ 9နိုင်တော့ကျော်သွားပါဘူးဇင်မေဘောဂရမသမဏဇမနာသင်္ကိနောအကဏိနောကနာစရိယာဘောဂရမအရှင်ဂေါရမယေမေသမဏဇမနာအရှင်သမဏဇမနာယံသူမြတ်တော်သည်သင်္ကိနောမြာတော်ရိသံဃာလည်းရှိကြပါကုန်ကိနီနောအမြာတော်ဂိုင်းဖွဲ့လည်းရှိကြပါကုန်၏ ခိုင်းဆရာကြီးတွေရှိတယ်ကနာစရိယာခိုင်းဆရာကြီးများလည်းရှိကြပါကုန်၏ညာတာအများတော်ကအသိလဲအသိမှပြကြပါဝင်ဟွာထင်ကြကြကြကြပါကုန်၏ဒီတော့ကတော့အိန္ဒိယဒီဂူရီပဆိုအိန္ဒိယကိုခေါ်ပါတယ်အဲအိန္ဒိယတဝိုက်ကသိတာနေမှာပေါ့လေဒီကဘာလုံးခုလောက်တော့လည်းပဲကြွကြမယ်မဟုတ်ခုနေကတော့သူလူဆန်းဆန်းဆိုရင်ဒီကဘာလုံးပြန့်သွားတာပဲချက်ချင်းပြန့်သွားတာကွာတော့ ဘုရားမှာလည်းအိန္ဒိယနယ်တဝိုက်ပါပဲညာတာသင်ချကြုံတော့တဲ့ပုဂ္ဂိုလ်ပါတဲ့ဣဋ္ဌကရာအယူရင်းဟူသောစိတ်ကံကိုလည်းပြုရပါကုန်၏ယူဝါဒဘာသာတရားတွေဟောရပါတယ်ဘာသာတိုင်းဘာသာတိုင်းမှာသူတို့ရဲ့အားကိုးရဆိုရှိတာပဲအဲဒီလိုအားထုတ်လို့ရှိရင်ဖြင့်အများအားချမ်းသာသွားတယ်လို့ဆင်းရဲကလုံးရောက်သွားတယ်ဆိုတော့အဲဒီလိုချက်ကောင်းလေးရှိတယ် ။ဖန်ဆင်းတယ်ဆိုတဲ့ဝါဒယူကြီးတဲ့ပုဂ္ဂိုလ်တွေကလည်းပဲဘုရားကိုသူတို့ဖန်ဆင်းတဲ့ဘုရားကိုယူသေးတယ်လို့ရှိရင်ဘုရားကကောင်းမြတ်မှုကတည်းကဘယ်လိုယူကြည်ရတာပေါ့။ဒါတော့လူတွေကကြိုက်တာပေါ့။ဟွန်းဘုရားကကဲတင်အောင်ဆိုပြီးဘုရားအယူသေးပြုတို့ပြီးတာပဲဆိုလို့ရှင်တာတွေလို့နောက်ကြကဲတာမကဲတာတော့အဲ့ဒါတော့မတတ်နိုင်ဘူးလို့ကအဲဒီလိုလူတွေကအယုံကြည်နေဒီလိုလုပ်နေကြတယ်အဲသူ့ဘာသာနဲ့သူဒီလိုပဲ အာကိုရာလေးတွေကတော့လို့ဟောထားတာလေးတွေရှိတယ်အဲသိဋ္ဌကရအယူဒီဟူသောစိတ်ကံတစ်ခွဲဖြစ်တဲ့အယူအစိတ်ကံတစ်ခွဲဖြစ်တဲ့အယူအာကိုရာကိုလည်းဟောကြားရပါကုန်၏ဘုဇနာဘာမြတ်စွာဘုရားလိုပေါ့မှာပါရုသမတာသူတော်ကောင်းဟူရတယ်သုံးကြပါသည်တဲ့သူတော်ကောင်းကြီးပဲဘုရားသခင်ပဲဒီလိုလည်းသုံးကြပါတယ်ဘသူတွေတော့ဆိုရင်အဲဒီတော့ကသိကြတဲ့ပုဂ္ဂိုလ်ကြီး6ဦးရှိပါတယ်ခိုက်ကြ6ဦး ပုရဏကာသရဆရာဆရာကြီးကတယောက်မဂ္ဂရိကောသရဆရာဆရာကြီးကတယောက်အဇိတကေသကမလဆိုတဲ့ဆရာကြီးကတယောက်ဒါလေးအသေးစိတ်ပြောမယ်ဆိုပြောကြရတော့ရှိတယ်ဒါမှမပြောဘူးအချိန်ကြီးဘူးအခုရကိစ္စနာဆိုဆရာကြီးကတယောက်သိန်းစီဗေလထရသသိန်းစီဆိုဆရာကြီးကတယောက်နိကန္ဓနာတဗုဒ္ဓနာတယိသနိကန္ဓဆိုတဲ့ဆရာကြီးရဲ့နိကန္ဓဆိုတော့ခွဲခွဲမရှိဘူးပေါ့လေ အဖွဲအဖွဲစည်းတွေအကုန်လွတ်ကုန်ပြီကိလေသာတွေအကုန်ကိန်းကုန်ပြီလို့ဝန်ခံပြီးတော့နေတဲ့နိဂါဒခိုင်းဆိုတာအစေလကအဝုံမို့ပဲကျင့်တဲ့ပုဂ္ဂိုလ်တွေခုတည်းရှိတယ်อืมအိန္ဒိယမှာဘုရားသာသနာကလာကွယ်သွားတာသူတို့သာသနာမကွယ်ဘူးအဲဒီမှာဝင်လေးဒီဥစ္စာတွေအဲဝုံမို့ပဲနဲ့ကျင့်နေတဲ့ဆရာကြီးတွေရှိတယ်သိပြီးတော့သူကလည်းပြောအာရုံပြရတဲ့အိန္ဒိယမှာနေကြတဲ့ပုဂ္ဂိုလ်တွေကပြောတယ် အဲဒီဆရာကြီးတွေဝုန်းမောတဲ့ဆရာကြီးတွေပေါ်တယ်ဒါကြီးတွေသူတို့အရဟခေါ်တယ်သူကယဟနာကြီးတွေပေါ်တယ်အဲဒါတွေဆွံ့ကျွေးဝေရများဖွင့်သွားတော့သူတို့ရဲ့ဓာရီခေါ်တဲ့ဝတ်ရှိတာပေါ်တယ်ဘောကဘောကိုယုံအဲဒါကိုဒုလေးခုနဲ့လေးတောင်ကနေပြီးတော့ဒုလေးခုနဲ့တွဲထားပြီးတော့ဒီလေးယောက်တိုင်ပြီးတော့မျက်နှာကျက်သဘောပေါ်တယ်ထီးသဘောမျက်နှာကျက်သဘောနဲ့အဲဒါသူတို့ရဲ့

ဘောဝရမဥရှင်ဂေါရမသာရေလုံးစုံသောဧတေယီဂိုင်းဆရာကြီးတို့သည်သတ္တပတိညာယမိမိဝန်ခံခြင်းအတိုင်းအာဝိဉ္ဇိသူပြီးကြပါသလားသူဝန်ခံတဲ့အတိုင်းသူဟာပြီးတာဟုတ်ပါလားသူကဘယ်နဲ့ဝန်ခံလဲဆိုတော့ဒိဋ္ဌာကတစ္ဆုပ္ပအကုန်လုံးသိတယ်မသိတာမရှိဘူးဘာဖြစ်ညို့ပေါ်တယ်အကုန်လုံးသိတယ်လို့ဝန်ခံတာပေါ့ ကိုယ်ကြီးချောအသီးသီးသူ့ဟာသူအကုန်လုံးသိတယ်ဝန်ခံတာပဲသူတတိတွေကလည်းကိုယ်ွယ်နေတဲ့ပုံကိုယ်တွေကလည်းသူတို့ဆရာကြီးအကုန်လုံးသိတယ်ဒီလိုယုံကြည်ကြတာပဲကိုယ်ဆရာနဲ့ကိုယ်တော့ဟုတ်နေတာပဲသူကဟိုရှိတော့မှမပြောနဲ့အခုနေလည်းပဲဂိုင်းဆရာတွေရှိတယ်ဂိုင်းဆရာကြီးอืมဖွဲ့ရပေါက်တော့မလို့လို့အဲချုပ်ထွက်ရလဲပေါက်သွားတယ်လို့ချုပ်ရလဲယုံကြည်ကြတယ်ဒီနေ့ကလည်းဂိုင်းဆရာကြီးတူထွက်ရပေါက်သွားတယ်လို့ပြောတာပဲရှင်တွဲထွက်သွားတယ်မျိုး ဘယ်ဘုံဝင်ကြီးထွက်သွားတဲ့ထဲမှာပြောရပါဘူးကွာအရှင်တွဲထွက်သွားတယ်ဘေတွဲထွက်သွားတယ်တို့ကအမျိုးမျိုးတွေရှိကြတယ်ဒါတွေလည်းသူကသူတတိတွေနဲ့သူကတော့တကယ်ဟုတ်တယ်ထင်ပြီးတော့ယုံကြည်ကြတာပဲအဲအဲဒီလိုဒိဋ္ဌာပစ္စုပန်အလုံးစုံကိုသိတယ်လို့ဝန်ခံကြတာဘယ်လိုဝန်ခံတဲ့အတိုင်းပဲမှန်သိပါသလားရှင်းတာမှချက်မေးတယ် ဒါတွေပါလုံးသောဆရာကြီးတို့ဒီပင်နဲ့နာအပင်ကြီးတို့မသိပဲရှိကြပါသလားအကုန်လုံးအဲ့ဒီဆရာကြီးမသိပဲနေကြပါသလားဘုရားဘုရားမေကေဆရာပင်ကြီးတို့ဒေသနာပင်ကြီးတို့တချို့ကသာပြည့်တချို့ကမသိပဲရှိကြပါသလားလို့ယတနာ၃ချက်မေးတာကိုအဲ့ဒီခိုင်းဆရာကြီးတွေအကုန်လုံးပဲသိပါသလားတော့မဟုတ်အကုန်လုံးပဲမသိပဲနဲ့ဟောကျင်ရတယ်ဟောပြောကျင်ရတယ်ပြောနေတာလား တော့မဟုတ်တချို့ကတော့အမှန်သိပြီးတော့တချို့ကမသိဘဲနဲ့ဟောနေတာလားဒီသုံးချက်ကိုနေတယ်ဥပါဒဘာဝကကြီးကျူးစရာလောကမှာမိယုဖလာဘာသာဆိုတာသိမစင်စားကြဘူးမစင်စားနိုင်အောင်လည်းပဲကြောက်အောင်လို့ခြောက်ထားတာလည်းရှိတယ်အဲဘုရားသခင်မြုံကြည့်လို့ရှိရင်ထာဝရငရဲကိုတယ်ဒီလိုခြောက်ထားတော့ဘာသာတရားနဲ့စပြီးတော့ဟုတ်တယ်မဟုတ်တယ်မယုံမစင်စားအောင်မချိုးရလေ ဘုရားတရားတွေသဘောတော့ကြတယ်ဒါပေမဲ့လို့ဘုရားတရားတွေသိပြီးတော့မလေ့လာဘူးဘာဖြစ်လို့လဲဆိုသူတို့ဘုရားပေါ်မှာယုံကြည်မဲ့သွားရင်သာဝရဘုရားအဲ့ဒီမှာသာဝရမရဲကိုပြစ်ချမှာကြောက်တာကိုဒါကြောင့်မို့သူလားမလေ့လာဘူးလောဟာတည်းရှိတယ်အဲ့ဒီထဲမှာသူသုဘရာဘရဝိုက်ကတော့သူကအဲ့ဒီဆရာကြီးတွေစဉ်းစားဘုမဟုတ်ပါမလား ။ဘာကြောင့်လဲဆိုရင်သူတို့အကုန်လုံးသိတယ်ဆိုပြီးသူတို့ဟောတဲ့တရားတွေကတခုနဲ့တခုနဲ့မတူဘူးကွဲနေတယ်။အဲဒါသတိပြုရမယ်။ခုနှစ်ကလည်းအရေးကြီးတယ်။ခုနှစ်ကလည်းပဲဟိုကဟောဒီကဟောတရားတွေဟိုလိုဟောဒီလိုဟောနဲ့။သက်သာပြဟောတဲ့တရားကတော့မဂ္ဂင်7ပါးတရားဒီဒီတရားမှတော့တခြားမဟုတ်ဘူး။အဲဒီမဂ္ဂင်7ပါးတရားမူတွေကိုသိအောင်လို့ခွန်ကြီးတို့ကအခုဟောနေရတယ်။အဲဒါအရေးကြီးတယ်။အဲဒါမဟုတ်ဘဲနဲ့ဟိုလိုဟောဒီလိုဟောဆိုရင်ဒါတွေ ကိုယ်တိုင်ကလည်းကျင့်တာမဟုတ်ကိုယ်တိုင်သိတာမဟုတ်ဘဲနဲ့ဒီလိုဟောနေတာတွေလည်းရှိတယ်အဲဒါတွေတတိပြုရာတွေပါပဲရည်ကြည့်ပါတယ်အဲဒီသုဘာဒဘာကလည်းစဉ်းစားတယ်သူကမယုံဘူးအကုန်လုံးသိလို့ရှိရင်ပြင်တမူတဲ့ဖြစ်မှာပဲအကုန်လုံးသိရင်မူမှန်ကတစ်ခုတည်းရှိရမှာကိုအခုကဟိုကဟိုလိုဟောဒီကဒီလိုဟောနေဆိုတော့ဒီလိုအကုန်လုံးသိတာမဟုတ်ပါမလား အဲတချို့ကဟုတ်ပြီတချို့ကညာမဟုတ်တာတွေလားလုံးလုံးပဲတခုမှမသိပဲနေတာဖြစ်တာတွေလားသူတို့များဖြစ်တယ်ဒီလည်းဖြစ်เสียရတယ်အဲ့ဒါကိုမေးတယ်အဲ့ဒါမေးတော့မြတ်စွာဘုရားဒါတွေကအကုန်လုံးမဟုတ်တာတွေပါပဲမဟုတ်တဲ့ဥစ္စာတွေမသိတာတွေပါပဲအဲ့ဒါတွေမသိဘူးလို့ဖြေလိုက်တယ်ဘာမှအကျိုးရှိမှာမဟုတ်ဘူးတဲ့ဘာလို့လဲအကျိုးမရှိတော့ဆိုရင်အဲဒီလိုဟောရုံပြောရုံနဲ့သူဘာမှတရားတွေ့ရမှာမဟုတ်ပဲတရားတွေ့မရတဲ့အပြင် ညဇာဗျာသူဟာဘယ်သူမှမသိပါဘူးကွာအလကားဟောကြတာပါပြောလိုက်ရင်အဲသူတို့ဘာသာဝင်ဆရာပုဂ္ဂိုလ်တွေကဘုရားပေါ်မှာပြင်းမအောင်မယ်ဟွန်းအဲတို့တို့ဆရာတွေခေါ်တော့မှပြင်းမတယ်လို့ပြောအောင်မယ်တော့ကြလို့ရှိရင်မနာလိုလို့အဲမလိုလို့ကျုပ်ချပြီးနှိမ့်ချပြီးပြောတယ်ဒီလိုထင်အောင်မှာပေါ့ခုနေခါလဲခွန်ကြီးတို့ဒီလိုပဲဒီလိုပါတရားတွေခွန်ကြီးတို့မပြောဘူးပြောလို့ရှိရင်မနာလိုလို့ပြောတယ်မှမပြောတော့ ဘုန်းကြီးကတရားမှန်မှန်ပဲဟောပါတယ်သို့တော်လည်းပဲတခုတော့ဟောရတယ်ဘုရားတရားနဲ့ကြောင်းမြန်ဆန်းကျင်နေတာတွေကြတော့ဒါတွေကြတော့ဘုန်းကြီးကခေါ်ပြီးတော့လည်းပြောရတယ်ဟောလို့လို့ဆိုသာသနာပြည့်တဲ့ကြောင်းဖြစ်တဲ့တရားတွေမပြောလို့မပြဘူးသူကအဲဒါငါဟောလို့လည်းအကျိုးမရှိဘူးတဲ့အဲတိတ်တိတ်တန်းတယ်အလံသူပါရတိတိတံသူပါရသူပါပရဝေအလံပြဒနာကိုဖြေရမသိတော့ဘူး ဧတံဤသင်္မေတော်မေဝသုံးရကိုသိတဲ့တူအဲသင်္မေတော်မေဝသုံးရပြီးတဲ့တူဒီပါစေတော့သင်္မေတဲ့မေဝသုံးရဟာထားပါတော့ငါမဖြေတော့ဘူးတဲ့ဓမ္မတေသစ္စာမိသေသင်ဟာဓမ္မံတကယ်ကျင့်ရမည်တရားမှန်ကိုဒေသစာမိဟောကြမယ်အဲတကယ်ကျင့်ရမယ်တကယ်အကျိုးရှိတဲ့တရားငါဟောမယ်ဘုရားတနာတွေရှင်းလို့လကားပဲ ရေးကြည့်တာကအဲ့ဒါရေးကြည့်တာလောကမှာစီးပွားရေးလုပ်ငန်းတွေဆိုတာရှိပါရဲ့စီးပွားရေးလုပ်ငန်းမှန်တွေကိုညွှန်ကြားပေးနေလို့ရှိရင်အဲ့ဒါကောင်းတာပဲလောကဘက်ကနေအကျိုးရှိတာပဲဒီပြင်ဟာတွေမဟုတ်တာတွေလျှောက်ပြီးတော့ပြောနေတယ်တကားပဲတကယ်စီးပွားရေးတကယ်အကျိုးရှိမဲ့လုပ်ငန်းတွေကိုညွှန်ကြားပေးနေလို့ရှိရင်ပြင်အမှန်ကျေးဇူးရှိပါတယ်အဲသာသနာရေးတရားရေးတကဆိုလို့ရှိရင်တရားမှန်ကိုဟောဖို့ရရေးကြည့်ရဲကျင့်မှုရတကယ်ကျင့်မှုရတရား တရားဟောတယ်တရားနာတယ်ဆိုတော့ကျင့်မှုရတယ်တချို့ကနားထောင်ကောင်းရုံနဲ့အပြောအနေနဲ့တရားဟောကြနားကြဒီလိုဟာရတော့နေရာမကြဘူးဘုန်းကြီးကပြောရတယ်မနာလို့လို့ပြောသလိုဖြစ်နေတယ်ဆိုလို့သိပြောလို့လည်းမဖြစ်ဘူးအရေးကြီးတာကတော့တရားဟောတယ်တရားနာတယ်ဆိုတာတကယ်အကျိုးရှိအောင်လို့ဟောရတာမြတ်စွာဘုရားကတရားဟောဖို့ရခွင့်ပြုတာဘုရားဖြစ်တော်မူတာကလည်းတဝါရကလည်း ညာ6ကျိတ်ညာတာညာတာတွေပြီးတဲ့ပါ6ကျိတ်ကိုတို့တို့ရတယ်ပြက်ပြီးတရားဟောကြသိလွတ်တယ်ဟောတဲ့အခါကာလကျရင်အာရိကလျာဏံမစ္စေကလျာဏံပရိယောသနာကလျာဏံအစိုက်ကောင်းခြင်းအလေကောင်းခြင်းအဆုံးရင်ကောင်းခြင်းကောင်းခြင်းသုံးပါးနဲ့ပြည့်စုံတဲ့တရားကိုဟောရမည်အဲသရတရားမဖြစ်သေးတဲ့ပုဂ္ဂိုလ်သရတရားဖြစ်အောင်သီလမပြည့်စုံတဲ့ပုဂ္ဂိုလ်သီလပြည့်စုံအောင်သမထ ဘာဝနာမပြည့်စုံတဲ့ပုဂ္ဂိုလ်တွေသမထဘာဝနာနဲ့ပြည့်စုံသမာဓိဖြစ်အောင်ပညာမပြည့်စုံတဲ့ပုဂ္ဂိုလ်လည်းအသိဉာဏ်မှာပညာတွေဖြစ်ပြီးဝိပဿနာဉာဏ်တွေဖြစ်မဉဏ်ပညာဖြစ်အောင်အဲဒီလိုခေါ်ရတာအဲ့ဒါတကယ်အရေးကြီးတာကအဲ့ဒါတွေအရေးကြီးနေတာဘုရားသာသနာတော်မှာဒါအရေးကြီးတာပဲအဲ့ဒီလိုခေါ်ရတယ်ဘုန်းကြီးတို့ကလည်းတန်းနေနေတာဒါပဲခေါ်နေတာပါပဲသေစင်အားဓမ္မံတကယ်ကြည့်ရတကယ်အကျိုးရှိမယ်တရားမှန်ကိုဒီသစ္စာမြင်ဟောကြားပေးအောင် တန်တော်ငါဟောမေတရားကိုသာဓုကံကောင်းစွာသူနာ၏နာလောသာဓုကံကောင်းစွာမနတိကရော၏နှလုံးသွင်းပါလောငါဟောမေအဲ့ဒီတရားမှကိုကျင့်ရမယ်တကယ်ကျင့်ရမယ်တရားကိုနာပါယူသူပြင်နာတဲ့ဘောဝဆလာမနာနဲ့ပြပြချေချာဘာတွေဟောတယ်ဘယ်လိုလုပ်ရမလဲအဲ့ဒါပြပြချာကိုနှလုံးသွင်းတာပါရေးကြည့်ရဲ့ တရားရိုးရိုးတွေဟောတယ်ချို့ကပြင်းရတယ်ဟွန်းကြော်ကြလေးတွေပါလေးတွေပြောမှသူကပြီးတော့အောင်မယ်ဘယ်ဟုတ်မလဲတရားဆိုတာသိချင်ပြင်းရမယ်တရားကြီးတကယ်ဟောရတာအဲ့ဒီလိုတရားတွေဟောလို့နားလဲပုဂ္ဂိုလ်တကယ်အဲ့ဒါတွေမှတ်သားပြီးနားရတယ်ပြင်းနေပြင်းရတယ်သာရုကမနတိကရောဟိသာရုကံကောင်းစွာမနတိကရောဟိနှလုံးသွင်းပါလောဘာသိတာမိဟောရမယ်တဲ့မြတ်စွာဘုရားမိတ်ရှိတဲ့ခါကာလမှာ သုဘရာပရလိုက်ကအဧဝံဗန္တိကောင်းပါပြီရှင်ဗျာလို့ဝန်ခံတယ်စတော့ဘောဂရမခေါ်တယ်ဧဝံဘောဂရမလို့မပြောဘူးဧဝံဗန္တိတဲ့သူရိုးစီတွေပြောလာတယ်ရှင်ဗျာလို့ပြောတာဒါတရားခုမှရိုးစီရမှန်းသိတာကတော့အဲ့ဒါဟာလည်းပဲသုဘရာပရလိုက်ဟာတရားတို့ရလိုက်တဲ့ပုဂ္ဂိုလ်ကိုယောနိတော်မစီကာရနဲ့အသင့်တဲ့နှလုံးသွင်းပြီးတော့လက်ခံတာอืมသူကမေးတာက ဝဆရာကြီးအမှန်တိုင်းသိသလားမသိဘူးလားတချို့သာသိတယ်တချို့သာမသိဘူးလားသူသိကျင်တာအဲ့ဒါသိကျင်တာမြတ်စွာဘုရားအဲ့ဒါမဖြေတော့ဘူးဒီမဲ့ငါဟောတဲ့တရားနာပြီတော့ဆိုတော့အာယောနိတော်မသိကာလနဲ့မတော်တာစဉ်းစားရင်အလွဲရောက်တယ်။อืมခုနေကကာလမှာဆရာတော်ကြီးတွေကသွားပြီးတော့ကိုမေးနေတာမေးတယ်ဆိုတာတော့ပြဿနာတစ်ခုမေးတယ်။အဲဒီဆရာတော်ကြီးကအေးမင်းမေးတဲ့တဟာငါမဖြေဘူး။ငါဟောတဲ့တရားကနာပြီးတော့ဆိုရင်ကြိုက်မှာမဟုတ်ဘူး လိုအပ်လျှောက်တွေးမှငါမေးတဲ့ကြဒနာသူမဖြစ်နိုင်လို့မဖြစ်တာပဲဒါတော့သူဟောတဲ့တရားနာမယ်ဆိုတာလည်းပဲသူတရားနာပြီးငါသူတည်းဖြစ်အောင်လို့သိသွင်းတာပဲအဲဒီလိုအလွဲရလျှောက်စဉ်းစားနိုင်တယ်သူဘာသာပရဝေကအဲဒီလိုအလွဲမစဉ်းစားပါဘူးအလွဲစဉ်းစားရင်ဒုက္ခပေါ့မြတ်စွာဘုရားတရားဟောလို့လည်းပြောင်းမှာမဟုတ်ဘူးလည်းကြွမှာမဟုတ်အခုတော့ယတနာတွေငါမေးတဲ့ယတနာတွေမဖြေတော့ဘူးဆိုတာကအကျိုးမရှိလို့မဖြေတာပဲ တရားကိုဟောမယ်ဆိုတာကငါတကယ်အကျိုးရှိမယ်တရားမြတ်စွာဘုရားဟောတာပဲလို့အမှန်တိုင်းနှလုံးသွင်းတယ်ယောနိသမတိကာရဖြစ်တယ်ဒါကြောင့်မို့ဧဝံပါနေကောင်းပါပြီရှင်ပြလို့ခါနဲ့အဲဒီခါကလည်းမြတ်စွာဘုရားတရားမရှိပါဘူးလူတို့လေးပါပဲပြည့်ပြည့်တိတိတာတွေဟောလို့ခုကဘုညက်အခုပြောနေတာတရားမရောက်သေးဘူးနိဒန်းအခြေခံပဲရှိသေးတယ်ဟောဒီကရှိမှတရားဘာမှမရဘူးစာမျက်နှာနဲ့ဆိုရင်တမျက်နှာတော့ပဲရှိပါတယ်ဗာလိဘာမှမရဘူး ယသမိန်ခောသူကာရကနာဝိနေယေရိယောထိန်ကောမေခောနာဥပါလဝတိသမနောပိတထာနာဥပါလဝတိဒုတိယပိတထာသမနောနာဥပါလဝတိသရုတတိယပိသမနောနာတထာနာလည်းဥပါလဝတိသရုတော်ပိတထာသမနောနာဥပါလဝတိဥပါရသူပါပရဝိယသမိန်ဓမ္မဝိနေယေခြင်းတရားဝိနိ၌ဘာသာတရားတွေမှာဘာသာတရားတိုင်းဘာသာတရားတိုင်းဓမ္မနဲ့ဝိညာဉ်မျိုးရှိတယ်

သူပါရာသူပါပရဝေယသမေဓမ္မဝိနည်းဓမ္မဝိနည်းကိုခေါ်တော့အကျင်ပါရာရေးသာသနာရေးနိုင်ဘယ်ပါရာရေးလို့မပြောဘူးဘုရမကသဘာမဂ္ဂိခောသာလဘုဘာသာရေးလုံးပြောဘူးကာလသင်ကြားတဲ့ဘာသာရေးတွေလည်းမပြောဘူးဘယ်ဘာသာမှမပြောပါဘူးဘယ်ဘာသာဖြစ်ဖြစ်တဲ့ယသမေဓမ္မဝိနည်းဓမ္မဝိနည်းကိုခေါ်တော့အကျင်ပါရာရေးသာသနာရေးနိုင်အထင်ကြီးကောရင်ငါး7ပါးရှိတော်မယ်တော့အရိယမေဟောအရိယမေခောနာဥပါလေတိမရဘူး အင်္ဂါရှိတဲ့အင်္ဂါ၈ပါးရှိတဲ့အရိယာမေကိုမရဘူးအင်္ဂါ၈ပါးရှိတဲ့အရိယာမေမရှိဘူးလို့ဆိုတာပါပဲနောက်ပါလို့မရဘူးဆိုတော့ဟိုတုန်းကပါဠိအသုံးရတာဒီလိုသုံးတယ်ဟိုတော့နတ္ထိဆိုတာလဲနောင်နာကြတော့ဟောပါတယ်နတ္ထိနဲ့ရတူတူပါပဲအဲ့ဒီဘာသာရေးသာသနာရေးတစ်ခုမှတဲ့မဂ္ဂင်၈ပါးတရားမရှိဘူးဆိုလို့ရှိရင်ဥပါရသုပါဘဝိတ္တထအတော်မဂ္ဂင်၈ပါးတရားမရှိတော့ဘာသာရေးသာသနာရေးနိုင် သမနောပိကိလေသာတကယ်ငြိမ့်သောပထမသောတာပန်ယဟန်ကိုလည်းနောက်ပတ်လည်းပြင်မရဘူးသောတာပန်ယဟန်လည်းမရှိဘူးကိလေသာငြိမ့်တဲ့ပထမယဟန်ဆိုတာသောတာပန်ပဲမြတ်စွာဘုရားဤသာသနာတော်အဲမဂ္ဂင်7ပါးမရှိရပါလားရေမဂ္ဂင်7ပါးကိုမဟုတ်ဘူးမဂ္ဂင်7ပါးကိုအာမထုတ်ဘူးမပွားများဘူးအဲ့ဒီပါလားဤသာသနာကြီးမှာကိလေသာငြိမ့်တဲ့သောတာပန်တော်မရှိဘူး မာနမဂ္ဂင်7ပါးတရားပွားများအားထုတ်မှကိလေသာငြိမ်းတဲ့သောတာပတိမေဖို့ဆိုတာရောက်တာဒီလိုမဟုတ်ဘဲနဲ့ဈာန်ကြီးတွေကတော့မရောက်ဘူးဘသူကဘာပြောနေနေအဲ့ဒါတွေကမြတ်စွာဘုရားဟောတဲ့တရားနဲ့ဆန့်ကျင်မဲ့ဒီမဂ္ဂင်7ပါးတရားပြောင်းပြန်ပြန်ပြောနေလို့ရှိရင်မဂ္ဂင်7ပါးတရားအားထုတ်ရတဲ့တရားမဂ္ဂင်7ပါးတရားဒီအောင်နာမှာပါပါတယ်။ကောင်းမှုထက်ထည့်ထားတယ်။သမာဓိတိစသည်အဲ့ဒါအကျဉ်းချုပ်ပြောရင်သီလသမာဓိပညာပဲ သီလဆိုတာတကယ်ကျင့်ရတယ်သမာဓိဆိုတာသမာဓိဖြစ်အောင်ကျင့်မှသမာဓိဖြစ်တာဒီတိုင်ကျင့်ရုံမှရုံနဲ့ဖြစ်တာမဟုတ်ဘူးဉာဏ်ဆိုတာကလည်းပဲသမာဓိမှီပြီးတော့ဖြစ်တဲ့ဉာဏ်ကမှပညာကမှပညာစေကျက်မှပြီးတော့သိနေတာလေးကဒါတွေကသုဒ္ဓမယပညာလေးကပညာနဲ့ဆိုင်နေတာဉာဏ်စစ်မှုပညာစစ်မှုဘူးအဲ့ဒါလည်းကိစ္စမပြီးဘူးအဲ့ဒါတကယ်အားထုတ်မှဖြစ်တဲ့ဥစ္စာအဲ့ဒါကြောင့်မေဃေဇဘာတရားကို

အော်ဘယ်ဘယ်ပုဂ္ဂိုလ်ဖြစ်သွားမယ်ခွန်ကြီးကမှားတယ်ဘယ်သူမှမပြောနိုင်ဘူးအကုန်လုံးမှားနေတာဒါဘုရားဟောတဲ့တရားကာရဗေဒပုဂ္ဂိုလ်ရဲ့မဲကြည့်ဟာကဒီတိုင်းပဲဒါဘယ်မှာမေးမေးဗမာပြည်သားမဟုတ်ဘူးကျမ်းနိုင်ငံတွေမှာလည်းပါဠိကျမ်းကတတ်တဲ့ပုဂ္ဂိုလ်တွေသွားမေးရင်ဒါမှန်တာပဲအနောက်နိုင်ငံပါဠိပညာတတ်တွေရှိတယ်အဲသူတို့လည်းမေးရင်ဒီတိုင်းပဲဘာမှဟိုနေတခြားတစ်ပါးပြောပြမရှိဘူးမဂ္ဂင်7ပါးမရှိတဲ့ဘာသာရေးသာသနာရေးမှာကိလေသာငြိမ်းတဲ့သောတာပန်လည်းမရှိဘူး

သမဏသုဒ္ဓယဟံသုဒ္ဓယဟနာယံကိုလည်းနာဥပါလည်းပြည့်မရဘူးမရှိဘူးအဲခိလေသာတကယ်ကြီးနဲ့ယဟအဖြစ်သမဏအဖြစ်ဆိုတာသောတာပန်သရကအနာဂယဟနာဒီ၄မျိုးပါပဲအဲဒီ၄မျိုးကသမဏအဖြစ်တွေအဲဒီသမဏအဖြစ်တွေကမဂ္ဂင်7ပါးမပွားများပဲနဲ့မဖြစ်ဘူးမဂ္ဂင်7ပါးမရှိရင်မဖြစ်ဘူးအဲဒါသိနေမှရမယ်ဒါမှမဟုတ်ဘုညာဆောင်းဖို့ကလေးစီထားတယ် ပါဠိတော့ကျက်နေကြမှာမဟုတ်ဟောသံဃာဝိဒ္ဒတူတူလေးလွယ်တယ်မဲ့ခင်စေတရားမရှိရာကိလေသာငြိမ့်သူမရှိသေးတဲ့အဲစာရုံကလေးပါလေးထုတ်ကြည့်ရအောင်ဆိုရမယ်မဲ့ခင်စေတရားမရှိရာကိလေသာငြိမ့်သူမရှိသေးမဲ့ခင်စေတရားမရှိရာ လေသာငြိမ်းသူမရှိစေမဂ္ဂင်ဖြစ်ပြမရှိရကုလေသာငြိမ်းသူမရှိစေသို့မဂ္ဂင်ဖြစ်ပြမရှိရကုလေသာငြိမ်းသူမရှိစေ ဆောင်းမုတ်ကလေးကနားလဲပါပဲမင်းကြီးပြပြမရှိတော့ရှိရင်ဘယ်ဘာသာရေးဖြစ်ဖြစ်ဘယ်တရားပဲဖြစ်ဖြစ်ဘယ်သူကဟောတယ်ပဲဆိုဆိုဟုတ်လားအဲဒါသိနေမှသာကိလေသာကြီးတဲ့ပုဂ္ဂိုလ်မရှိဘူးအဲဒီကအထုပ်ဖို့မလိုဘူးဒီလိုသိရင်ပြီးတာပဲဒီလိုဟောတာတွေရှိကြတယ်အဲ့ဒါပညာကြီးပဲပညာကြီးဆိုရတာပေါ့ ဘုရားဘာသာဝင်မဟုတ်တဲ့အခြားဘာသာဝင်ပုဂ္ဂိုလ်တွေကလည်းဘုရားဘာသာတရားတွေကိုလေ့လာတာရှိတယ်လေ့လာတာကလည်းပဲတကယ်ယုံကြည်လို့မဟုတ်ပါဘူးအဲဘုသူတ္တဖြစ်အောင်လို့ဘုသူတ္တဖြစ်ပြီးတော့အပြည့်ရှိရင်လည်းပြောအောင်လို့ဒီလေ့လာထားတာရှိပါတယ်သူတို့လည်းပဲသိပါတယ်သူတို့လည်းပဲဒီသာဝိဇ္ဇနာအပြီးအားဖြင့်ဆိုရင်ဖြင့်ယုတ်ဒီနာနေသူတို့ခွဲပြောရတယ်စစ်စေတိတ်တွေခွဲပြောရတယ်သစ္စာလေးပါးတရားတွေသူတို့ကပြောရပါတယ်အဲဒီတော့သိယုံနေ ဘာပြီးမလဲသူတို့ကဗုဒ္ဓဘုရားကိုတကယ်ယုံကြည်တာမှမဟုတ်ပဲသရတရားမဟုတ်ဒါတရားတော်မရှိသေးဘူးဘုရားသာသနာဝင်တော်မရှိသေးဘူးသူတို့ဘာသာနဲ့သူတို့ကယုံကြည်နေတာပဲဒီတစ်ခါတွေလည်းပဲသင်ရတာပဲအဲဒီလိုသင်ယုံနဲ့ပြီးယုံနဲ့ကိစ္စပြီးတယ်ဆိုတာတွေကတော့အဲဒါတွေကအခုဘုရားဟောတဲ့တရားနဲ့ကြောင်းမြန်မယ်ဒါသိနေမှတ်ထားကြမယ် မဂ္ဂင်ဖြစ်ပြမရှိရာကိလေသာငြိမ့်လို့မရှိသေးဘူးမဂ္ဂင်ဖြစ်ပါပွားများမှုမရှိဘူးပွားများဖို့ရတယ်ဟောလည်းမဟုတ်ဘူးပွားလည်းမပွားများဘူးအားလည်းအာမထုတ်ဘူးဆိုလို့ရှိရင်အဲဘသူကိုခေါင်းတက်ပြီးတော့ဘယ်ဘယ်ဆရာတော်ဟောတယ်ဘယ်ပုဂ္ဂိုလ်ဟောတယ်ဘာပဲပြောပြောအဲဒီဥစ္စာအဲဒီဝါရတဲ့ယုံကြည်နေတဲ့ပုဂ္ဂိုလ်တွေထဲမှာကိလေသာငြိမ့်တဲ့သောတာပန်ကိုမဖြစ်နိုင်ဘူးတဲ့ရာဂနာကရဟန္တာဆိုတာဝေရတာကိမ့်နေမှတ်ထားရမယ်အဲရေးကြည့်တယ်ဒါသာသနာတွင်တရားသာသနာပါတရားကို ကိန်းတွေကန့်ပတ်ပြီးတော့ဟောထားတဲ့တရားသိကောင်းတာတွေဥစ္စာတူတူလေးရဘာမှလည်းမရှိဘူးယသမိစာခောသုဘာရဓမဝိနည်းရိယောထိန်ကြောမဲ့ဥပါလဝတိသမဏဝိတတာဥပါလဝတိဒုတိယဝိတတာသမဏဥပါလဝတိသရုဒဝိတတာတတိယဝိသမဏတတာဥပါလဝတိသောဒဝိတတာသရုဒဝိတတာသမဏဥပါလဝတိနဲ့တော့ပြီးပြီပါဦးလက်တင်ကကြမှာသင်္ကဘုရားတဏှာကြီးပြည့်သွားတယ်မဂ္ဂင်7ပါးရှိတဲ့ ပါဠိသာသနာရေးမှာတော့ကိလေသာကြီးနဲ့သောတာပန်သရဂနာဂညာနာရှိတယ်တဲ့ဒါပါပဲအဲဆောင်းမိုးလေးပဲပြောရတယ်မဂ္ဂင်ရှိဖြာရှိရာမှာကိလေသာငြိမ်းသူရှိနိုင်ပေမဂ္ဂင်ရှိဖြာရှိရာမှာကိလေသာငြိမ်းသူရှိနိုင်ပေ မှာစကားတတ်ရင်နားတယ်ပါပဲမဂ္ဂင်7ပါးရှိရင်မဂ္ဂင်7ပါးဟောပြောတယ်မဂ္ဂင်7ပါးဟောပြောတယ်မဂ္ဂင်7ပါးပေါင်းများအားထုတ်တယ်ဆိုတော့ဘာသာရေးသာသနာရေးမှာကိလေသာညင်းတဲ့ပုဂ္ဂိုလ်ရှိတယ်ဘယ်ဘာသာရေးမပြောသေးဘူးနော်သူကอืมဘယ်ဘာသာရေးမပြောသေးဘူးငါဘုရားဟောတဲ့တရားရဲ့တော့မပြောသေးဘူးသူကဓမ္မရိဋ္ဌာအားဖြင့်ကျိုးစွာဟောမနာရှင်းသွားတာပဲဒုဗ္ဗရပရပိုက်ကလည်းသဘောပေါက်သွားတယ် မကင်ဖြစ်သွားမရှိရင်ကိလေသာကြီးတဲ့ပုဂ္ဂိုလ်မရှိဘူးဆိုတော့သူတို့ဆရာဆရာတွေဟောထားတဲ့အကျင့်ကမကင်ဖြစ်ပါမှာပြည့်စုံတော့မဟုတ်ပဲဟိုသီလတော့ရှိတာမများရှိပါလိမ့်မယ်သမာဓိပြောင်းအားထုတ်တဲ့နည်းတွေရှိတာမများရှိတတ်တယ်သို့တော်လည်းပညာပြောင်းယုတ်တရားနာတရားအနိစ္စဒုက္ခအနတ္တတွေသိအောင်မြင်နေကြတိုင်းနေဖြစ်ပြနေတာတွေကိုသိအောင်ရှုတဲ့နည်းအဲ့ဒါမပါဘူးအဲ့ဒါသို့ဆရာဆရာတွေဟောတာလည်းမကင်ဖြစ်ပါတရားမပါဘူးဒါတော့ တို့ဘာသာရေးသာသနာရေးတွေဟာကိလေသာငြိမ်းတဲ့ပုဂ္ဂိုလ်မဖြစ်နိုင်ဘူး။ဟိုဆရာကြီးဟာလည်းပဲသူသဘောပေါက်သွားတယ်။ပုရဏကလမဂ္ဂိကောသာလာကခွန်ကဆရာကြီး၆ယောက်အဲသူတို့တကယ်သိသလားမသိဘူးလားမေးတာ။အဲ့ဒီမေးဟာလည်းပြေသွားတယ်မပြေပြင်မဲ့တရားမပြေပြင်မဲ့လို့ပြေသွားဘာလို့လဲဆိုတော့သူတို့လည်းမဂ္ဂိဖြစ်ပါတရားဟောမှမောနိုင်တယ်။မဂ္ဂိဖြစ်ပါတရားမောနိုင်တော့မသိလို့မောနိုင်တာပေါ့သူတို့မသိဘဲနဲ့ရပြီးတော့ဟောနေတာပဲ။သူတို့ကမဟုတ်ဘူး။

ပြည့်စုံအောင်သူတို့မသိဘူးမြင်နေကြတဲ့ဓဝါ၆ပါးကဖြစ်ပြနေရုံနဲ့ရှုရမယ်ရှုပြီးတော့နေသဒုက္ခနာတာသိရမယ်ဆိုတော့သူတို့အဲ့ဒါမပါဘူးမဂ္ဂင်ပါတရားမပြည့်စုံဘူးမပြည့်စုံတဲ့အတွက်သူတို့လည်းပဲကိလေသာငြိမ်းတဲ့သောတာပန်သရဂနာညာနာမရှိဘူးသူတို့တပည့်တွေဆိုတော့သူပြောကြမလို့ပါဘူးမရှိဘူးအဲ့ဒါကြောင့်မဂ္ဂင်ပြပြမကြီးအကိလေသာငြိမ်းလို့မရှိရေဆိုလိုက်တာနဲ့ကိုသဘောပေါက်သွားတယ် ဟိုဆရာကြီးကဘာမှမသိတဲ့နဲ့ကြံဟောနေတာပဲဘုံပေါက်သွားမကင်စေပြရှိရမှာကိလေသာငြိမ်းလို့ရှိနိုင်တယ်ဆိုတာမကင်စေပြရှိမှာကိလေသာငြိမ်းတယ်ဆိုတာသဘောပေါက်လားအဲ့တော့မကင်စေပြဘယ်မှာရှိသလဲဆိုတာစဉ်းစားကြရပေါ်လာတယ်မှာအဲ့ဒီမှာမြတ်စွာဘုရားကမသမိန်ခောသူပါရဓမ္မဝိနယေရိယောတိဘောမေဥပါလဝတိဣရေဝသူပါရသမနောဣဒဒုတိယသမနောဣဒတတိယသမနောဣဒသရုတော်သမနော အဲလက်ကျင်ကကြမှာကြတယ်အနေပေးရမယ်လေချင်းကုန်းတယ်အဲသူပါလာပရပိုင်မဂ္ဂစေပါတရားငါဘုရားဟောတဲ့ဓမ္မဝိနည်းမှာရှိတယ်အဲငါဘုရားဟောတဲ့ဓမ္မဝိနည်းဘာသာရေးသာသနာရေးမှာရှိတယ်ဓမ္မစကြာတရားဟောတဲ့မဂ္ဂစေပါတရားပေါ်များအထုပ်ွယ်ဟောလာတာအဲဒီမှာရှိတာပေါ့အဲဒီတော့ ကိလေသာငြိမ်းတဲ့ပထမသောတာပန်ဆိုလဲငါဖျားဤသာသနာတော်မှာရှိတဲ့ဣတိဝဣဒအေဝဤ၌သာလည်းရှိတယ်ဤသာသနာမှာလည်းရှိတယ်ဒီပြင်ဘယ်မှမရှိဘူးအဲသရဂံအနာဂံယဟန္တာတွေဆိုလည်းဒီမှာပဲရှိတယ်လို့မြတ်စွာဘုရားဟောတယ်အဲ့ဒါမဂ္ဂင်စေပြရှိရာမှာကိလေသာငြိမ်းလို့ရှိနိုင်ပြီဆိုတဲ့အတိုင်းမဂ္ဂင်စေပါရှိလို့ငါဖျားဤသာသနာမှာသာလည်းကိလေသာငြိမ်းတဲ့သောတာပန်သရဂံအနာဂံယဟန္တာရှိတယ်လို့ဆိုတာအဲ့ဒါကိုနားလည်စေပါတယ် အဲ့ဒီမဂ္ဂင်7ပါးကဘာတွေတုံးဆိုလို့ရှိရင်မဂ္ဂင်7ပါးတိကုလေးလည်းဆိုကြအောင်လေသမာဓိတိသမာဓိမှန်စွာမြင်ခြင်းသမာသင်္ကပ္ပောသမာသင်္ကပ္ပောမှန်စွာကြံခြင်းသမာဝါစာမှန်စွာပြောဆိုခြင်းသမာကမ္မန္တောမှန်စွာပြုခြင်း

အသေးစိတ်နေ့တိုင်းကကြာမှဟောရနေ့တိုင်းကသဘက်ခါ3ရက်လောက်ဆိုတော့နေ့ရက်တော့ဟောလိုက်ရင်တော့တော်တော်လေးတော့စုံသွားမှာပါပဲဒီနေ့တော့အချိန်ကတော်တော်ကုန်နေပြီဟောကြမရှိတော့ဘူးမှာတနာကြီးကျော်သွားပြီမှာ9နာရီခွဲသွားပြီဒါမှလည်းနည်းနည်းတော့တရားတွေရောအထုကြအောင်လည်းဟောတာဒီနေ့ညလာပြီနေ့ချင်းညညကြာကိစ္စကြီးတော့မလာနိုင်တဲ့ပုဂ္ဂိုလ်ရရှင်းမယ်တရားအထုနည်းတွေရသွားတော့ကောင်းတယ်အဲဒီတည်းမှာ သမာဝါယာမောမှန်စွာအထုတ်တယ်ဆိုတာကိလေသာငြိမ်းအောင်လို့တကယ်လမ်းမှာအထုတ်တာဘယ်လိုအားလုံးဆိုလို့ရှိရင်မဖြစ်သေးတဲ့အကုသိုလ်မဖြစ်အောင်အထုတ်ရမယ်ဖြစ်ပြီးတော့အကုသိုလ်ပဲနေအောင်အထုတ်ရမယ်မဖြစ်သေးတဲ့ကုသိုလ်လည်းဖြစ်အောင်လို့အထုတ်ရမယ်ဖြစ်ပြီးသားကုသိုလ်လည်းပွားများအောင်လို့အထုတ်ရမယ်သမာဓိဆိုတာကမှန်စွာမှတ်ရတယ်ဆိုတာ တိပဋ္ဌာန်တရား၄ပါးပဲလို့မြတ်စွာဘုရားတရားဟောထားပါတယ်အဲဒီတန်တရား၄ပါးကကာနုပဒနာဝေဒနာနုပဒနာစိတ်ဓာနုပဒနာဓမ္မနုပဒနာဆိုတဲ့ဒီတန်တရား၄ပါးအဲ့ဒါတွေလည်းအဲဒီမှာကျမ်းမှာဟောရမယ်ပြည့်စုံမှာဥပဒေအကျမ်းပြင်းပေါ်ရင်းချုပ်လေးဟောကိုမူရာတွေဖြစ်တိုင်းပြန်ရှုနာကာနုပဒနာသတိပဋ္ဌာန်ပဲကိုယ်ထဲမှာအကောင်းဆုံးခံစားမှုတွေဖြစ်တိုင်းပြန်ရှုနာဝေဒနာနုပဒနာသတိပဋ္ဌာန်ပဲစိတ်တွေဖြစ်တိုင်းပြန်စိတ်ကူးတွေဖြစ်တိုင်းပြန်ရှုနာစိတ်ဓာနုပဒနာသတိပဋ္ဌာန်ပဲ သဘောတရားတွေခြေတိုင်းခြေတိုင်းရှုနေတာဓမ္မနုပဒနာတိပ္ပဒါအဲ့ဒါမြင်နေကြတဲ့ဓဝါ၆ပါးကဖြစ်နေတာတွေကအဲ့ဒီတတိပ္ပဒါကြီးအာယုန်တွေပဲကိုယ်မူရတယ်ဆိုရင်ဖြင့်ကာနုပဒနာတိပ္ပဒါနဲ့ဆိုင်တယ်သိကုရဆိုရင်စိတ္တနုပဒနာနဲ့ဆိုင်တယ်အကောင်းဆုံးခံစားမှုဆိုဝရဏနုပဒနာနဲ့ဆိုင်တယ်အဲအတဏိညသဘောတရားမြင်ကမြကြားကမြဒီလိုပါလေဓမ္မနုပဒနာနဲ့ဆိုင်တယ်တဲ့ဒိဋ္ဌိဓာ၄ပါး အဲဒါမြင်တိုင်းမြင်တိုင်းဟာဖြစ်ပြနေတဲ့တရားတွေပဲကြားတိုင်းနားတိုင်းစသည်တိုင်းတွေ့ထိတိုင်းကိုယ်တိုင်းစာနဲ့လှုပ်ရှားတိုင်းသိကုသနာကြံနေတဲ့ကိုယ်တွေကအကောင်းဆုံးတွေခံစားသိတယ်ကအကောင်းဆုံးတွေခံစားကောင်းတာဆိုတာတွေလေလာဥပ္ပခါရရှိတယ်အကုန်လုံးဟာဒုက္ခိုက်တာနဲ့ဖြစ်ပြနေတဲ့တရားတွေဒုက္ခသစ္စာတရားတွေဒီတရားတွေကရှုရသိရမယ်တရားတွေပဲရှုမှန်နေလို့ရှိရင်သတိပ္ပံတရားဖြစ်တယ်ရှုတိုင်းမှတိုင်းဟာလည်း မဖြစ်သေးတဲ့အကုသိုလ်မဖြစ်ဘူးဒီခိုက်တာမှာရှုနေတော့မဖြစ်ဘူးပေါ့မရှုဘဲနေစိတ်ကူးတွေဆိုတာဖြစ်နေတာတစ်ယောက်ဖြစ်နေဖြစ်ပြီးသားအကုသိုလ်တွေလည်းပယ်နိုင်တယ်ဒီတွင်းမှာဖြစ်ပြီးသားအကုသိုလ်တွေလည်းမဖြစ်ရဘူးမဖြစ်သေးတဲ့ကုသိုလ်တွေလည်းဖြစ်နေတာရှုတိုင်းရှုတိုင်းတော့အဲတတိရောသမာဓိရောပညာရောကုသိုလ်တရားတွေဝိပဿနာကုသိုလ်တရားတွေရှုတိုင်းရှုတိုင်းဖြစ်နေတာမဖြစ်သေးတဲ့ကုသိုလ်တွေလည်းဖြစ်တယ်ဖြစ်ပြီးသားကုသိုလ်တွေလည်းထပ်ထပ်ထပ်ရှုနေတာထပ်ထပ်ထပ်ပွားနေတာပေါ့အဲဒါ စိတ်တိုင်းစိတ်တိုင်းရှုနေတာဟာသဘောမှန်ပဲခုနကချပေးသွားတဲ့လင်္ကာရှိတယ်ဝိပဿနာဉာဏ်ဆိုတာဘယ်ဟာရှိရဖြစ်တယ်နည်းဘယ်ဟာရှိရင်ဝိပဿနာဉာဏ်ဖြစ်တယ်ဆွဲလာနေရငါခန္ဓာမှာသွားရှိရဖြစ်တယ်ဆွဲလာနေတဲ့ခန္ဓာ၅ပါးဖြစ်တယ်ဘယ်လိုဆွဲလာလဲသနာနဲ့ဗာရပြီးတော့ဆွဲလာနေဒိဋ္ဌိနဲ့ထင်မှားပြီးတော့ဆွဲလာနေအခုလူတွေ အကောင်းလေးတွေကြတော့နှစ်သက်တာကတဏှာပဲမြင်ရတာလည်းနှစ်သက်တာပဲကြားရတာနားရတာစသီးရတာတွေ့ထိရတာကိုယ်ရဆန့်ရလှုပ်ရှားရတာနေရာတိုင်းကပဲကောင်းတာလေးတွေအကြောင်းပြုပြီးတော့နှစ်သက်တာမှုတွေဖြစ်နေတယ်အဲဒီတော့နှစ်သက်တာမှုဟာဆွဲလန်းတဲ့တရားနှစ်သက်တာတဲ့တရားတွေကဥပါဒဏ်နဲ့ခန္ဓာတွေပဲဒိဋ္ဌိနဲ့လည်းပုဂ္ဂိုလ်သတ္တဝါတွေထင်နေတယ်မြင်တာလည်းငါကြားတာလည်းငါစသည်ဖြင့်ထင်နေတယ်အဲဒါဒိဋ္ဌိနဲ့လည်းဆွဲလန်းတာဥပါဒဏ်နဲ့ခန္ဓာဆိုတော့ချမ်းမဟုတ်ဘူး ဒီလိုသာနာမြင်နေကြတဲ့တရားဖြစ်နေတရားတွေအဲ့ဒါတွေလည်းပဲအချိန်ကြီးရင်လည်းငါကျမခွင့်ကြပြောမယ်ခင်ဗျာပြောနိုင်တယ်။အဲဒီတော့မြင်နေကြတဲ့ဓဝါ၆ပါးကဖြစ်တိုင်းဖြစ်တိုင်းနေရှုနေတာဟာအဲ့ဒါသမာဝါယာမမဲ့ခင်လည်းဖြစ်တယ်အမှားရတယ်သမာသတိလည်းဖြစ်တယ်အမှန်တိုင်းအဲစုစိတ်တည်ကြည့်တော့သမာသမာဓိလည်းဖြစ်တယ်အမှန်တိုင်းဒီသမာဓိလည်းဖြစ်တယ်မဲ့ခင်7ပါးတရားတွေဒီမှာဖြစ်နေတာရှုတိုင်းရှုတယ်တစ်ခါရှုတစ်ခါဖြစ်တာပဲ။ စေကာရှိစေကာဖြစ်တာပဲခါတရားရှိရင်ခါတရားဖြစ်တာမရှိဘဲနဲ့နေရင်တခါမှမဖြစ်ဘူးတခုမှမဖြစ်ဘူးအဖြစ်တိုင်းဖြစ်တိုင်းနဲ့ရှုနေမှသမာဓိညာအားကောင်းလာလို့ရှိရင်အဲဒီယုံနာတွေလည်းပိုင်းခြားပြီးတော့ပြီးတဲ့အဖြစ်အပျက်တွေလည်းပိုင်းခြားပြီးတဲ့နိစ္စဒုက္ခအနတ္တတွေလည်းပြီးတဲ့နောက်ဆုံးဥပါဒနာညာရင့်လာလို့ရှိရင်နိဗ္ဗာန်ဆိုတာလည်းတွေ့တယ်ဒီတိုင်းရှုသွားရင်တွေ့တာပဲဒါကလက်တွေ့ပဲစာပြောနဲ့ယုံရတာမဟုတ်ဘူးတကယ်အားဖြင့်ကိုယ်တိုင်တွေ့တာလေ ဆရာသမားတွေပြောလို့မျက်စိမှိတ်ပြီးတော့ယုံရတာမဟုတ်ဘူးသူကကိုယ်တိုင်တွေ့တဲ့တရားပဲအဲဒါကိုနည်းနည်းနီးရရအောင်လို့အားထုတ်ကြည့်ကြမယ်ပန်လင်ကအာဘူးစိတ်တော်ဟာနိဗ္ဗေတိပန်လင်ကအာဘူးစိတ်တော်ဟာထဲဝဘောဂပိထိုင်မှတဲ့တရားဆိုတဲ့ပုဂ္ဂိုလ်အခုတော့သင်တော်တော်ကြည့်ပြီးတော့သင်ရပဲနည်းနည်းပါးပါးထိုင်နေပြင်းပြင်းနဲ့ပြင်ပေါ်တယ်ကုသိုလ်ကာယမိဒါယတစ်ပိုင်းကိုယ်ကိုဆောင်းပါဆိုတာထားပါတဲ့အဲကုံတုံတုံကြီးမဟုတ်ဘူးသူက အဲတိုင်းကိုမမခါစခါစနေမမကလေးထိုင်ပါဒါဝိရိယလေကာယကဝိရိယကိုလုံးလာလေဒီမှာပါနေတတိမူပရိမုခာတေဥပဒေတေတောကသာအောင်စီကိုတတိပို့ပေးထားပါသတ္တဝင်နဲ့မှတ်မယ်ဆိုရင် နာပြီးရပါတယ်တော့ပို့တာကိုယ်ကအတွေ့အထိမှတ်မယ်ဆိုရင်ကိုမှတ်မယ်နေရာဘယ်နေရာဖြစ်ဖြစ်ပေါ့ခြေတော့ကတွေ့အထိမှတ်မယ်ဆိုခြေတော့ပေါ့ ကောင်းမှတွေ့ဒီမှာပဲဆိုကောင်းပေါ့အဲခွန်ကြီးတို့ညွန်ကြားနေတာကတော့အများစုလို့လွယ်တဲ့ဥစ္စာကိုညွန်ကြားတယ်အသက်ရှိတဲ့ညတဲ့ဘိုင်းကတောင်းနှင်းလို့ကြားတဲ့ဝါယောဒကတော့သူကသင်ကြားပါတယ်ပြီးလွယ်ပါတယ်ကျူမလည်းလည်းလွယ်တယ်အရာသုံးစကားနဲ့ပေါင်းနေပင်တယ်လို့အမိနဲ့ဒီလိုပဲမှတ်ခိုင်းပါတယ်လူရင်းကတော့သိတာလူရင်းနဲ့မြတ်စွာဘုရားကလည်းပဲအရာသုံးစကားနဲ့ပဲညွန်ကြားတယ် ဧဇံတော်ဝါသွားသည်ရှိတော်မူလင်ဧသာမိတိသွားသည်ဟူ၍ပဇာနာတိသိသွားတဲ့အခါကာလမှာဖြစ်ပြန်တာယုံနာနေတယ်အဲရုပ်ရဏရဲ့ရှုရမယ်လို့မဟုတ်ဘူးအရာကဘယ်နဲ့သုံးလို့ဆိုသွားတယ်လို့ပဲသုံးတာပေါ့အဲသွားတယ်ဟူ၍သိရမယ်ဒီလိုပဲသက်စွာပြန်ညွှန်ကြားတယ်သွားရင်သွားတယ်လို့ရှုရရင်ရတယ်လို့ရှုထိုင်ရင်ထိုင်တယ်လို့ရှုလဲလျောင်းရင်လဲလျောင်းတယ်ရှုကိုယ်ရင်ကိုယ်တယ်လို့ရှုဆန်းရင်ဆန်းတယ်လို့ရှုမြင်မြင်နဲ့ကြားရင်ကြားတယ်လို့ဥစ္စာသူဖြစ်တယ်ရင်ရှုရတာကို အသက်ရှူလိုက်တဲ့အခါကလားဘိုက်ဖောင်းတက်တက်လာတာရတဲ့ကသူကသုံးတာဖောင်းတယ်ပြင်နေသိတဲ့ဝါဟာရတွေရှိပါတယ်ဒါပေမဲ့လို့ဘုန်းကြီးကဒီတမူရဲ့ပြုတ်လောက်တာတမူသုံးမူတွေရှုံနေတယ်လို့အဲဖောင်းတယ်လာတဲ့အခါဖောင်းတယ်လို့မှပင်ကြပါကပင်တယ်မှဒါတရားထုတ်ဖို့နော်ဖောင်းတယ်ပင်တယ်ဘယ်လိုမှရဘူးဖောင်းတယ်လာတာဘာလို့တောင်းရင်းလောက်ရတဲ့ဝါယောရပဲပင်ကြတာဘာလို့ရော့တဲ့လောက်ရတဲ့ဝါယောရပဲအဲဝါယောရဆိုတာပဲ ဟောလည်းပဲအဲ့ဒါရှုနေရင်သမာဓိညာတော့အားကောင်းလာတော့တောင်းတာတင်းတာတွန်းကန်တာလှုပ်ရှားတာဒုက္ခရတာနဲ့သူဖြစ်ပြနေတာတွေကိုယ်ပိုင်ညာနဲ့ရှင်းပြီးတော့သိလာမှာအစတော့မသိသေးဘူးမသိသေးဘူးမယ်လို့ဒီလိုအားထုတ်ရတယ်။အောင်းနေပိန်နေကောင်းနေမှလည်းကဖောင်းစားကဖောင်းစားတယ်အောင်အတိလေးလိုက်ပြီးသွားတယ်။ဖောင်းတာဆိုရင်လည်းပိန်တာပဲပိန်နေပိန်တာဆိုရင်လည်းဖောင်းတာပဲ။ကြာနေရကြာနာနေရမယ်ရှင်တော့မရှိဘူး။အောင်းနေပိန်နေဖောင်းနေပိန်နေအဲ့လိုရှုမှတ်။ အဲလိုချင်းမှနေစိတ်ကူးပြည့်လို့ရှိရင်အဲဒီစိတ်ကူးမှရတယ်အဲအဲပြန်မြင်တဲ့စိတ်ဖြစ်ချင်တဲ့ဖြစ်မှာပေါ့လေအဲဒီစိတ်လေးမှားလိုက်စိတ်ကူးရင်စိတ်ကူးရကြရင်ကြံတယ်သွားရင်သွားတယ်ရောက်ရင်ရောက်တယ်သူဖြစ်တဲ့အတိုင်းပြီးရင်စိတ်ကလေးပြီးဖို့ပါပဲစိတ်တဏှုပဒနာခေါ်တယ်ပြီးရင်ဖောင်းတာပင်တာပြန်မှာကိုယ်ကညောင်းတာကုသလာခြင်းကြဲကြတာတွေသင်ကြားရင်အဲ့ဒါဒုက္ခဝေဒနာတွေခေါ်တယ်အဲ့ဒါမှတ်ရုံနဲ့ညောင်းရင်ညောင်းတယ်ပူရင်ပူတယ်နားရင်နားတယ်အကျက်၃ရက်၄၅ကျက်လောက်မှပြင်တော်ပါပြီပြင်ဖောင်းတယ်ပြင်တယ်ပြန်မှတ် အပန်ကြားလို့ရှိရင်ကြားတယ်မှအတန်ကြီးဆေးရောက်သွားလို့ရောက်တယ်မှပြီးရင်ဖောင်းတယ်ပြီးရင်ပြန်မှအဲအခုခဏမှတ်တာတော့ဘယ်လောက်တော်လောက်ပါလဲအဲ့ဒါလေးကို2မိနစ်ပဲကြာကြာမှခိုင်းတယ်2မိနစ်ပဲကိုညင်လာပြီးပြန်တယ်ခါရောက်တယ်ရောက်တော့2မိနစ်မှရ2မိနစ်ပြည့်သွားပါပြီ2မိနစ်10မိနစ်အတွင်းမှာမှတ်ချက်ပေါင်း30 40ရနိုင်ပါလေဖောင်းတာပိန်တာနဲ့ ကောင်းတယ်ပိညာဓမ္မသာလေး30လေးတွေရနိုင်ပါတယ်အတိအပြင်ဆိုလို့ရှိရင်တော့တစ်စက္ကန့်မှာတစ်သိလောက်အဲ10မိနစ်ဆိုလို့ရှိရင်စက္ကန့်ပေါင်း60ဆိုတော့အတိပေါင်း60လောက်ရပါတယ်ဒါပေမဲ့ခေါင်းနာပိညာနဲ့တွက်ကြည့်လို့ရှိရင်တော့30 40အဲဒီလိုရအဲဒီဓမ္မဓမ္မအတွင်းမှာမဂ္ဂင်7ပါးတရားတွေပါတယ်ဒီနေ့အချိန်ပြောပြောဖို့အချိန်မရှိတော့ဘူးပြောနိုင်ဘူးနှစ်ချိန်ကအချိန်ရှိရင်ပြောရမှာအဲမှတ်တိုင်းမှလည်းမဂ္ဂင်7ပါးတရားတွေပွားနေတာ ဒီလိုရှုမှပဲဖြစ်တာမရှိရင်ဖြစ်ကုန်ပြင်ဘူးခုနပြောတဲ့အာထုံမှုသမာဝါယမဆိုတာအာမထုတ်ပဲနဲ့ဖြစ်ကုန်ပြင်ဘူးတတိပ္ပံ၄ပါးဆိုတာလည်းမရှိပဲနဲ့ဘယ်ဖြစ်မလို့အလိုလိုတတိပ္ပံ၄ပါးတွေပဲပါမလဲအချို့ကလည်းသူတို့တရားတိုင်းအားထုတ်ရင်ဗျာဒီအကုန်ပါသွားတယ်ဆိုပြီးတော့မဂ္ဂင်၈ပါးတွေ59ပါးတွေအကုန်ပါတယ်ဆိုပြီးတော့ဒီလိုပြောတာလည်းရှိတယ်သူပြောတာပြောတာဘယ်ပါမလို့သူအာမထုတ်ပဲနဲ့မပါဘူးအာထုတ်မှပါမှအဲဒါရေးကြည့်ပါလေအဲဒါသိငါကြမ်းမှာ

နိဗ္ဗာန်တော်မှာစ၍အလုံးစုံသောအတ္တဝအပေါင်းတို့အားမြတ်ပေးဝေပါကုန်၏အလုံးစုံသောအတ္တဝအပေါင်းတို့သည်အမြတ်ရကြ၍ကိုယ်စိတ်နှပြသမ္မာကြပါစေ 18ခုနှစ်သဘောရလာစား9ရက်နေ့ဖြစ်တယ်မနေ့ကစပြီးတော့ပြစ်ပြမဲ့ခင်နိဗ္ဗာန်ဝင်တရားကိုဟောခဲ့တယ်ပြစ်ပြမဲ့ခင်နိဗ္ဗာန်ဝင်တရားရဲ့အစာပိုင်းလောက်ပဲရှိပါသေးတယ်ဒီနေ့ဆက်ပြီးတော့ဟောရမယ် နာတွေဖြေလို့လည်းအကျိုးမရှိမှအကျိုးရှိမှမဟုတ်တဲ့အတွက်ကြောင့်မြတ်စွာဘုရားသုပ္ပဒပရရိုက်ကျင့်ဖို့ကြံဖို့တရားကိုဟောတယ်။ဘာဟောတယ်ဆိုရင်မဂ္ဂင်7ပါးတရားဟောတာပါပဲ။အဲဒါမနေ့ကမဂ္ဂင်7ပါးမရှိရာကိလေသာငြိမ်းသူမရှိရေဆိုတာပါဠိရနဲ့ရော။ကောင်းမွန်ရောပြီးပါပြီ။အဲဒါလေးကစပြီးတော့ဆိုရတယ် မခင်ဖြစ်ပြမရှိရာကိလေသာငြိမ်းသူမရှိပြေသို့ မဟောကြားတဲ့ဂိုင်းငနာယူဝါဒရှိတဲ့ပုဂ္ဂိုလ်တစ်စုထဲမှာကိလေသာငြိမ်းတဲ့သောတာပန်လည်းမရှိဘူးသဂရာကအနာကယာနာတွေမရှိတာတော့ပို့ပြီးတော့သင်ကြားတော့တာပါပဲအဲ့ဒါသိနေမှကိုရပဲနဝိစ္စပါပွားများဖို့ရမြတ်စွာဘုရားကဓမ္မစကြာတရားကစာပြီးတော့ဟောလာတယ် 7ပါးတရားပေါင်းများဖို့အားထုတ်ဖို့မလိုဘူးလို့သုံးတယောက်ကဟောခဲ့လို့ရှိရင်အဲ့ဒါဘုရားတရားတော်နဲ့ဆန်းကျင်မဲ့ပဲလို့ကိန်းနေမှတ်ထားကြအဲဒီတည်းဆိုရင်ဘယ်လိုဖြစ်သွားတယ်ဆိုဘုရားသာသနာတော်အပြင်ဘက်ကယူဝါဒနဲ့တူသွားတယ်ဘုရားသာသနာတော်အပြင်ဘက်ကယူဝါဒတွေမှာလည်းမဂ္ဂင်၈ပါးတွေအားထုတ်ဖို့မလိုပါဘူးအားလည်းမထုတ်ကြပါဘူးအထူးအားဖြင့်တော့ဝိပဿနာတွေကလုံးလုံးကိုအားမထုတ်ဘူး မြင်နိုင်ကြားတဲ့ဓဝါ၆ပါးကဖြစ်ပြနေတဲ့ယုံနာတွေကိုအမှန်တိုင်းတရားကျွရတာဝိပဿနာပဲအဲဒီဝိပဿနာပညာအလုပ်ကိုသာသနာတော်အပြင်ပမှာအာမထုတ်ကြပါဘူးအာထုတ်ရမှလည်းမသိပါဘူးဒီဥဒလေးမှအာထုတ်ရမှမသိဘူးအားလည်းမထုတ်ကြဘူးဘုရားသာသနာတော်ထဲမှာတောင်မှအာထုတ်ရမယ်လို့ ဟောပေမဲ့လို့အာမထုတ်နိုင်တဲ့ပုဂ္ဂိုလ်တွေကအများကြီးရှိနေတာပါပဲအဲဒီတော့မဂ္ဂင်7ပါးကိုပြည့်စုံအာမထုတ်လို့ရှိရင်ဖြင့်ကိလေသာငြိမ်းတဲ့သောတာပန်လည်းမပြည့်နိုင်ဘူးတဲ့ဂိမ်းတွေမှတ်ထားရမယ်ယသမိသာခောတုပါရဓမ္မဝိနယေရိယောအချိန်ကောမေကောဥပါလဝတိသမနောဘိတ္တဥပါလဝတိဒုတိယဘိတ္တသမနောဥပါလဝတိ တတိယဝိဒရာသမဏဥပါဒပတိသရုထောဝိဒရာသမဏဥပါဒပတိဥပါဒသုဘဘဝါယသမိစခောဓမ္မဝိနည်းဓမ္မဝိညာဉ်ကိုခေါ်တော်ခြင်းပါရာယေသာသနာရေးနိုင်မူကားအထင်ကြီးကအင်္ဂါ၈ပါးပြီးတော်ရောမေဃရိယမေကိုဥပါဒပတိရာဤအဲရှင်နာပိုင်းကပြောခဲ့တဲ့မေဃင်၈ပါးမရှိတဲ့ပါရာယေသာသနာရေးမှာတခြားတစ်ပါးဖြစ်တဲ့ ဘာသာရေးသာသနာရေးအကျင်ဘာသာရေးသာသနာရေးဘယ်ဘာသာတော့မှပြောပါဘူးဓမ္မဒိဋ္ဌာနဲ့ဟောပါတယ်အကျင်ဘာသာရေးသာသနာရေးတခုမှာအရိယာမဂ္ဂင်7ပါးတရားရှိတယ်အရိယာမဂ္ဂင်7ပါးတရားကိုဟောတယ်အရိယာမဂ္ဂင်7ပါးတရားကိုပွားများအားထုတ်ပြီးတော့နေကြတယ် ကာတာတောမဂ္ဂစီပါစီသောပါရဟိသာနာယေနာယေသမနောပိကိရကငိမ့်သောပထမသောတာပန်ယံဝရဥပလာပတိယာယီပထမဆုံးသောတာပန်ကိလေသာငြိမ့်တဲ့သမဏ၄ပါးတည်းကပထမဆုံးသမဏဖြစ်တဲ့သောတာပန်သမဏလည်းပဲရရဲရဆိုရှိတာပါပဲအဲဒီဘာသာရေးသာသနာရေးမှာသောတာပန်လည်းရှိတယ် ကာရာဒုသမေ7ပါးရှိသောဘာသာရေးသာသနာယုံ၌ဒုတိယပိသမနောကိလေသာအငြိမ်းသာဒုတိယသမဏဟုဆိုအပ်သောတရားကယဟံကိုလည်းဥပလာပတိကြ၏သာရာဒုသမေ7ပါးရှိသောဘာသာရေးသာသနာယုံ၌တတိယပိသမနောကိလေသာငြိမ်းတဲ့တတိယယဟံဟုဆိုအပ်သောသရဏကနာဂယဟံကိုလည်းဥပလာပတိကြ၏သာရာဒု မဂ္ဂင်စေပါးစီသောဘာသာရေးသာသနာရေးနဲ့သရုပ်တော်ပြီးသမဏောကိလေသာငြိမ်းတဲ့သရုပ်သာယံဟုဆိုအပ်သောယဟန္တာယံကိုလည်းဥပါဒဝတိရ၏သူကျုပ်ကတော့မဂ္ဂင်စေပါးစီတဲ့ဘာသာရေးသာသနာရေးမှာသောတာပန်လည်းရှိတယ်သရဂံလည်းရှိတယ်နာဂံလည်းရှိတယ်ယဟန္တာလည်းရှိတယ်အရိယပုဂ္ဂိုလ်တွေအပြည့်စုံရှိတယ်လို့ဒါလို့ဆိုလိုတာပါပဲ။ အဲ့ဒါကိုလည်းမနေ့ကဆောင်းမှုတော့ဆိုပြီးပါပြီမဂ္ဂင်7ပါးရှိကြမှာကိလေသာငြိမ်းသူရှိနိုင်မယ်မဂ္ဂင်7ပါးရှိတဲ့ဘာသာရေးသာသနာရေးမှာတော့ကိလေသာငြိမ်းတဲ့ပုဂ္ဂိုလ်တွေရှိနိုင်တယ်ကျင့်ရင်ရှိမှာပေါ့လေမကျင့်ရင်တော့မရှိဘူးဆိုရမယ်မဂ္ဂင်7ပါးရှိရမှာကိလေသာငြိမ်းသူရှိနိုင်မယ်သို့ Yeah. ရှိတဲ့ဘာသာရေးသာသနာရေးမှာကိလေသာကြီးနဲ့သောတာပန်သရဂါနာယနာတွေရှိနိုင်တယ်။အကျင့်ကြအထုတဲ့ပုဂ္ဂိုလ်တွေ ဘောဓဘာလည်းဖြစ်နိုင်တယ်သဒ္ဓါကနာကယန္တာလည်းဖြစ်နိုင်တယ်ဒါပါပဲအဲ့ဒါကိန်းနေမှသာမင်းကြီးပြပြစီရမှာကိလေသာချင်းသိရှိနိုင်ပြီဘုရားဘာဝနာပြင်မဲ့မှာတော့ဒါမရှိဘူးဒါပေမဲ့အတုပတွေဒီသားရဟောပြောရတာတွေတော့ရှိတယ်ကြားပါပြီလွန်ခဲ့တဲ့နှစ်ပေါင်းအဲ30ကျော်လောက်ကနေတူပါတယ် ဒီမျိုးကလူတယောက်ကနေသူတို့ဘာသာထဲမှာသောတာပန်နဲ့ဗราဂာနဲ့နာဂာနဲ့ညာနာတွေရှိတယ်ကြောင်းဘယ်လိုဆိုလို့ရှိရင်သောတာပန်ဗราဂာနာဂာညာနာအတုပါတွေသူကစာနဲ့ရေးထုတ်ရအောင်อืมဒါတော့မဟုတ်တာပဲသူတို့ပထမမူရင်းဘာသာထဲမှာသောတာပန်ဆိုတဲ့အနည်းကိုရှိတာမဟုတ်ဘူးအမှားကြီးကြတော့အတုပါတွေလည်းလုံးကြတာတော်တော်နေရာမကြဘူး ဘုရားတရားတော်ကဆိုပြီးဟောတဲ့ပုဂ္ဂိုလ်တချို့ကလည်းပဲဒီလိုပဲသီလသမာဓိပညာကျင့်နေကျင့်မွေရမလို့ဘူးသူတို့ဟောတဲ့အတိုင်းနားလည်ရင်ကိစ္စပြီးတယ်ဆိုပြီးဒီလိုဟောနေရတဲ့ပုဂ္ဂိုလ်တွေရှိတယ်อืมအဲ့ဒါမင်းကြီးပါတရားပယ်တာပဲသူတို့ဟောပြောတဲ့တရားယုံကြည်နေတဲ့ပုဂ္ဂိုလ်တွေမင်းကြီးပါတရားအာမထုတ်ဘူး သီလလည်းပဲယူသဖြင့်မကျင့်သမာဓိပညာတွေတော့လုံးလုံးမကျင့်ဘူးမကျင့်ရင်ဘယ်သောတာပန်ဖြစ်မလို့ဒီလိုကနေတဲ့ပုံပေါ်မဖြစ်နိုင်တော့ဘူးသာသနာတွင်းကနေဒီသာသနာအပြင်ပရောက်သွားတယ်လို့ရောက်သွားတယ်လို့ဆိုရမှာပဲဘုရားသာသနာရဲ့ပြောင်းပြန်ဖြစ်သွားတယ်အဲ့ဒါကိုသတိပြုရခွန်ကြီးကအခုညသာတရားသုဘရယဟဟောထားသုဘရပြပိုက်ကိုဟောထားတဲ့တရားကိုဟောပါတယ်လား ပြီးတော့ပြောရတာမဟုတ်ဘူးဘုရားဟောတဲ့ဓာတ်ရိုက်ပဲဘာမှမတော်ဘူးဘာမှဆွဲပြီးတော့ပြောတဲ့စကားမပါဘူးဒီထဲမှာဘုရားဟောတဲ့ဓာတ်နဲ့မလားသင်ကြားပါလေဒီမှာသမင်းစာခေါ်သူပါရဓမ္မဝိနည်းရေအရိယာထိန်ကောမေဃဥပလဝေတိဣရေဝသူပါရသမနောဣဒဒုတိယသမနောဣဒတတိယသမနောဣဒသုသောသမနောသုံညာပြဘဝရာသမဏေရိညေဟိ သူဘာသာသူဘာဘာအိမသမိန်ခေါ်ဓမ္မဝိနည်းရေးငါးပြဟောကြားရင်းနေတော့ဓမ္မဝိနည်းကိုဆိုတော့ဘာသာရေးသာသနာရေးနိုင်မှုကဒင်္ဂိုင်ငါးရှိပါးရှိတော်ရိယောမေဝရိယမေကိုပါလည်းပြရ၏ငါပြဟောတဲ့ဓမ္မဝိနည်းရဝိနည်းရဆိုတာဝိနည်းပြီးတဲ့ကဘုသာဥကြီးငါးဥရှိပါတယ်ညာတော်တွေပြင့်မရဓမ္မဆိုတာကတော့ဗုဒ္ဓံက နိစ္စကြီး900ပဲအကျေကြီးပါပဲအဘိဓမ္မာဆိုတာကလည်းပဲအဘိဓမ္မာခုနကြအကျေကြီးပါပဲကဓမ္မရေဓမ္မဝိနည်းရသာသနာဆိုတာအဆုံးမပဲအဆုံးမဆိုတာမြတ်စွာဘုရားဟောကြားတဲ့စကားတော်ပဲဓမ္မဝိနည်းဟာသာသနာအဆုံးမစကားတော်ကြီး။အာဘုရားဟောကြားထားတဲ့ဓမ္မဝိနည်းဆိုတဲ့ ဘာသာရေးသာသနာရေးမှာတော့ဘယ်လိုဖြစ်ပါတရားရှိရဲ့ဒီကြောင့်မင်းကနမစကြာတရားအစပြီးဟောလာကုန်ရင်ဘုန်းကြီးပြောခဲ့ပါပြီနမစကြာပါးတွေခဏခဏဟောနေတာပါပဲနမစကြာပါးဘာလို့ပဲဟောနေတာလဲသူပါရာသူပါဘရဝဣရေဝမင်းစကြာပါးတရားရှိသောငါဘုရားဤသာသနာ၌သာလျှင် သမနောပိကိလေသာငြိမ့်သောပထမသောတာပန်ယံကိုလည်းဥပလာပတိယ၏မဂ္ဂင်7ပါးရှိတဲ့ငါဘုရားသာသနာမှာသာလင်းတဲ့ဒါလင်းဆိုတော့သိတဲ့ဘာသာရေးတွေမှာမရှိဘူးလို့သစ္စာတရားကန့်ထားပါတယ်ဧဝဆိုတာပါဠိလိုတော့ဧဝဘုရားနာသာဘုရားဤတရားတော်ပဲဆိုပြီးအမိတတ်ပြီးဟောနေနေမယ်လို့ဘုရားတရားတော်အတိုင်းမဟောတဲ့ ဝါရတွေမှာဆိုရင်ဒီတိုင်းပဲသာသနာအပြင်ဘက်ကပဲကိလေသာငြိမ်းတဲ့ပုဂ္ဂိုလ်တွေမရှိနိုင်ဘူးအဲငါပြဟောတဲ့ဓမ္မဝိနည်းဆိုတဲ့ဘာသာရေးသာသနာရေး၌ဒါလည်းသမနောပိကိလေသာငြိမ်းတဲ့ပထမသောတာပန်ယံကိုလည်းဥပါဒတိရ၏ပထမသောတာပန်ယံလည်းဒီမှာရှိတာပဲဣဒဒုတိယသမနောဣရာဤငါဖျားဤသာသနာ၌ဒါလည်း ဒုတိယသမနောကိလေသာချင်းနဲ့ဒုတိယသရယံကိုလည်းဥပါလေပြရ၏ဤရအင်္ဂါပြဤသာသနာ၌သာလင်တတိယသမနောကိလေသာချင်းနဲ့တတိယအနာဂယံကိုလည်းဥပါလေပြရ၏ဤရအင်္ဂါပြဤသာသနာ၌သာလင်သရုပ်သောသမနောကိလေသာချင်းနဲ့သရုပ်သာယနာယံကိုလည်းဥပါလေပြရ၏အထိုက်သာသမသာလင်ကိလေသာချင်းနဲ့ သောတာပန်တရားကနာရဟနာဆိုတာရှိတယ်အဲဒီတော့ဟောပြီးတဲ့နောက်ပို့ပြီးတော့ပေါ်လွင်အောင်မြတ်စွာဘုရားနောက်ထပ်တဝက်ကြထားပြီးတော့ဟောရမယ်။သုံညာပရပဝါရသမနေတိအငြိဟိပရပဝါရတပါသောအယူဝါရတို့သည်အတရားဟောတဲ့တရားတော်မှတပါအပြင်ဘက်ကအယူဝါရတွေတဲ့အတရားဟောတဲ့အတိုင်းမဟုတ်ဘဲနဲ့

သမဏအစစ်တွေမှာအကင်းစိတ်နေရတယ်လူမရှိတဲ့တောထဲမှာသွားပြီးတော့ကြည့်လို့ရှိရင်လူတယောက်မှမတွေ့ဘူးအဲသစ်ပင်မရှိတဲ့ကွင်းပြင်ထဲမှာသွားကြည့်လို့ရှိရင်သစ်ပင်မတွေ့ဘူးသစ်ပင်ဆိုတဲ့အထူးအချင်းဆိုလို့ရှိရင်အသုံးကျတဲ့သစ်ပင်တွေပေါ့ကွင်းပြင်ကြီးတဲ့သွားကြည့်ဘာတွေမှမရှိဘူးအဲ့ဒါလိုပဲတဘာတော့ယူဝါဒတွေဂိုင်းကနာတွေမှာ

သမဏတော်မှာဆိုသမဏအရာကိုခြေတုံးကတော့၄ပါးပဲဒီကြတော့ကိုသက္ကရာဆရာ7ပါးဖွင့်တာအရိယာမဲ့ကိုရအောင်လို့အာထုတ်နေတဲ့အာရဒဝိပဿကအာထုတ်ဆဲဝိပဿနာယောဂီသမဏက၄ပါးအရိယာမလေးပါးရောက်နေစေဖြစ်တဲ့မေဂထံသမဏက၄ပါး အရိယာဖို့ရောက်ပြီးတော့နေတဲ့ဖလထံသမဏက၄ပါးအလုံး12ပါးရှိတယ်အရိယာပုဂ္ဂိုလ်အစစ်တွေက7ပါးအရိယာဖြစ်အောင်ကျင့်နေတယ်ဆိုတာအရိယာမရောက်လို့ကျင့်နေတယ်အဲ့ဒါကဝိပဿနာယောဂီက၄ပါးပေါင်း12ပါးရှိတယ်ဒွာရသဒွာရသသမဏတွေတဲ့12ပါးသောသမဏတွေမှာကင်းစိတ်တယ် နောက်နာကြဂါထာတွေကြတာလည်းဟောတယ်ပရိသဝတ္တိမတ္တစေတရေသကိုဖြစ်စေတဲ့သမနောပိဝိပဿနာယောဂီယဟန်လည်းပဲမရှိဘူးတဲ့အဲဒီလိုဟောတာလည်းနောက်နာဂါထာတွေရှိတယ်မဂ္ဂစေပါမရှိတဲ့နေရာမှာဆိုလို့ရှိရင်မဲ့ဣတသိတရေသဝိပဿနာမဲ့ဆိုတာမျိုးရှိတယ် ဥပဘာကမဲ့အရိယမဲ့တယ်လားဥပဘာကမဲ့ဆိုခြေပိုင်းပဲခြေပိုင်းကအောင်မြင်ပြီးဆုံးသွားတဲ့အခါအရိယမဲ့ဖြစ်တာအရိယမဲ့ဖြစ်ပြီးအရိယဖို့ဖြစ်တာဥပဘာကမဲ့ဆိုဝိပဿနာပဲတော်တော်ကြာတော့လည်းခေါ်ရမယ်အဲခြေပိုင်းမဲ့ကပြင့်ကြံလာမှနောက်အရိယမဲ့ကို ရောက်တာခုလောကမှာပညာသင်ရတာတွေလိုပဲပညာသင်တဲ့ဥစ္စာအစက ဗမာစာဆိုလို့ရှိရင်စာကြီးခါခွေပြားစပြီးတော့သင်ရတာအင်္ဂလိပ်စာဆိုလို့ရှိရင်လည်း ABC ပြားစပြီးတော့သင်ရတာအဲဒီကစပြီးတော့သင်မှနောက်တစ်ဖြည်းဖြည်းနဲ့မှတ်ဉာဏ်နေပြည့်စုံလာတဲ့အခါကျတော့မှအဲစာရီမျိုးမျိုးရေးရတယ်ဖတ်တတ်တယ်အကောင်းမတတ်ပြီးနားလည်တဲ့အစိတ်ပိုင်းကိုနောက်ဆုံးရောက်လာတယ်အဲဒီလိုမဟုတ်ရင်စောစောကတော့အခြေခံနေသင်ရတာပဲအဲဒီလိုပဲအရိယာမဲ့လေးပါးဖို့လေးပါးရောက်အောင်ဟာ ပုဗ္ဗဘာကမဲဆိုရက်ဝိပဿနာမဲ့ဒီကစတာအဲ့ဒါဒသေတိသာပဲမဲ့ဒသေတိသာအဲ့ဒီဒသေတိသာဖြစ်တဲ့ဝိပဿနာ ရှုတဲ့ယောဂီပုဂ္ဂိုလ်တောင်မှအပြင်ဘက်ကဝါရတွေဂိုင်းနေမှာမရှိဘူးတဲ့မြတ်စွာဘုရားတည်လင်းကြင်ညာထားတယ်လို့မရှိဘူးတဲ့ဂိမ်းနေပဲဤမေသာသုဘာရဘိက္ခုသမဝေရယုံအတုံညောလောကောဟန္တိအတ္တ သူပါရာသူပပရပါယိဤမေဘိက္ခုဤတိကျိနှစ်ပါးသောယဟန်တို့သည်အဲအရိယာမေ၄ပါးရအောင်ဝိပဿနာရှုနေတဲ့ဝိပဿနာယောဂီသမဏယဟန်က၄ပါးမဲ့ရောက်ဆဲဖြစ်တဲ့မေရံပုဂ္ဂိုလ်သမဏက၄ပါးကို၄ပါးရောက်ဆဲဖြစ်တဲ့ပလထံပုဂ္ဂိုလ်က၄ပါး၄သုံးနေဆိုတော့၁၀နှစ်ပေါ့အဲဒီ၁၂ပါး သမဏရေတဲ့ဆန္ဒပါပြီးတော့ဘိက္ခုလို့ဟောထားတယ်သမဏနဲ့ဘိက္ခုနဲ့ကလည်းအရာအတူတူပါပဲဒီလေသေးဘိနေတိတိဘိက္ခုသမဏကတော့ငြင်းစီတယ်ဆိုတဲ့အဓိပ္ပာယ်ကိလေသာငြင်းစီသည်တဲ့ဘိက္ခုကလည်းပဲကိလေသာဘိနေတိတိဘိက္ခုဆိုတော့ကိလေသာကိလေသာတော့ဘိနေတိဖြစ်စည်းရည်ဆိုငြင်းစီတာပါပဲအဲကြောင့်သမဏနဲ့ဘိက္ခုဆိုတာဒီမှာအရာအတူတူပါပဲအဲဒီကိလေသာငြင်းတဲ့ သမဏယဟံ12ပါးရှိတယ်အဲ့ဒီ12ပါးကပုဂ္ဂိုလ်တွေဟာအိမေဇဘိက္ခုဒီချိန်နေပါသောယံတော်သည်သမ္မာကောင်းမွန်မှငါစွာစေဝေရေယုံကြည်နေကုန်ညာအဲကောင်းကောင်းမွန်မွန်မှမကကနိလမတိုင်းနေကြလို့ရှိရင်လောကလောကကြီးဒီရဟန္တေရယန္နာပုဂ္ဂိုလ်တို့မှာအတုံရောမစိတ်မသုံးသည်အတ္တဖြစ်လျာ၏လောကကြီးမှာယန္နာတွေ မစိတ်မသုံးဘဲနဲ့အပြင်သာဝရရှိနေမှာတဲ့အဲဒီဒီကျင်ပါရရနေအချိုးတဲ့ကြအကောင်းကောင်းမွန်နေသွားလို့ရှိရင်လောကမှာယန္တာတွေဘယ်ကံဆိုရှိနေမှာပဲယန္တာတော့ရှိနေဆိုပြီးဆိုလို့ရှိရင်ဗုဒ္ဓသာသနာမကွယ်တော့ဘူးပေါ့ကောင်းဆုံးပြီးပဲလားအဲ့တော့ပါမဝေရေရောကောင်းစွာနေတယ်ဆိုတာဘယ်နဲ့တော့အဲကိုယ့်အကော ကောင်းကောင်းမွန်ကျင့်ပြီးတော့နေုံနဲ့ပြီးကြလားလို့ဆိုတော့အဲဒီလိုမဟုတ်ဘူးအဲဒီလိုနဲ့တော့ဉာဏ်နာမစိတ်မသုံးတာမဖြစ်နိုင်ဘူးအဲကြောင့်ထေရတာကဖွင့်ထားတယ်ဩတာပန်နောအတနောအဓိကရာဌာနံအညတခေတ္တဝတာပိသောတာပန္နံကရွန်တောသမဝေရတိနာမဩတာပန်နောသောတာပန်ပုဂ္ဂိုလ်သည် အရဏမိမိဟာအရဏမိမိသည်အဓိကတံရပြီးတော့ဌာနံအဓိကဌာနရပြီးတော့ရဌာနကိုအညတာတဘာသာပုဂ္ဂိုလ်ခရစ်တဘာပြောကြ၍ဓာမိတို့တဘာသာပုဂ္ဂိုလ်ကိုလည်းသောတာပန္နဂုံဒောသောတာပန်ဖြစ်အောင်ပြုနိုင်ပြီရှိတော်သမ္မာဝိရဒိနာမအကောင်းစွာနေပြီသောတာပန်ဖြစ်တဲ့ပုဂ္ဂိုလ်ကမိမိရထားတဲ့ တရားကိုပြောတဲ့နေရာပြောရမှာပေါ့လေညာဆိုလို့ရှိရင်တော့လည်းလူတွေလျှောက်ပြောလို့မဖြစ်သေးဘူးညာချင်းချင်းတော့ပြောမယ်ဆိုပြောနိုင်ပါလေအမင်းရထားတဲ့တရားကိုပြောတဲ့နေရာပြောပါတဲ့ပြောဟောပါတဲ့ကိုရထားတဲ့တရားတွေဘယ်လိုအားထုတ်ရင်ဘယ်လိုဖြစ်တယ်ဘယ်လိုသိတယ်အဲတော့ပြောပါတဲ့အဲဒီတော့ပြောပြီးတော့အဲဒီတဘာသာပုဂ္ဂိုလ်ကိုလည်းပဲသောတာပန်ဖြစ်ပါစေတဲ့သောတာပန်ဖြစ်ပြီးကြမှာတိုက်တွန်းပြီးတော့ပြေးပါတဲ့ တိုက်တွန်းတဲ့အတိုင်းအဲ့ဒီပုဂ္ဂိုလ်ကလည်းပဲတရားထုတ်လို့သောတာပန်ဖြစ်သွားပြီဆိုပါတော့ဟုတ်လားပထမသောတာပန်ပြစ်နာမှာပထမသောတာပန်နိနာမှာကသူကဟောလို့ဖြစ်လာတဲ့သောတာပန်အဲဒီလိုဆိုလို့ရှိရင်ပထမပြစ်နာမှာသောတာပန်ပုဂ္ဂိုလ်ကသာမာဝိရတိကောင်းစွာနေတာယဟနာမစိတ်မသုံးတဲ့နီးဖြင့်ကောင်းကောင်းမွန်နေတာယဟနာမစိတ်မသုံးအောင်လို့သာသနာတော်မကွယ်ပအောင်လို့ကောင်းကောင်းမွန်နေတာပဲ အဲဒီလိုဆိုပါတယ်အဲသဒ္ဒါကအနာကယဟနာတွေလည်းထုံနည်းပဲသောတာပန်ကသောတာပန်တစ်ပါးဖြစ်အောင်ဟောထားခဲ့လို့ရှိရင်အဲဒီသောတာပန်လည်းနောက်တဖြည်းဖြည်းသဒ္ဒါကနာယဟနာဖြစ်ရမှာပဲအဲဒီသောတာပန်ကလည်းပဲတစ်ဆင့်သူကလည်းပဲဟောရအောင်မှာအောက်ထစ်ဆုံးအနည်းဆုံးသောတာပန်တယောက်တော့ပွားရအောင်တန်းနိုင်လို့ရှိရင်တော့အဲနှစ်ယောက်သုံးယောက်လေးယောက်ငါးယောက်ဆယ်ယောက်ဆယ်ငါးယောက်စသည်ပေါ်လေး အရေးချင်းလိုက်ပြီးတော့ဟောနေပြောနေတယ်သူနေတဲ့ပုံကိုကြတော့တရားလည်းမကတစ်ထောင်လည်းမကဒီလိုလည်းဖြစ်နေတာပါပဲအဲဒီတော့ပထမဖြစ်ပြီးတော့သောတာပန်ကနေသောတာပန်နေပွားထားခဲ့ဒါရငါလည်းဒါရကနေပွားထားခဲ့နာဂငါလည်းနာဂနေပွားထားခဲ့ယဟနာကလည်းယဟနာတွေပွားထားခဲ့ရင်ဘယ်ယဟနာတွေသိဆုံးတော့မလို့လောကမှာယဟနာတွေမျက်ရှိနေမှာပေါ့အဲ့ဒါကအရိယာပုဂ္ဂိုလ်တွေကနေပြီးပွားဖို့ အဲမယ်လေးပါးရောက်တဲ့ပုဂ္ဂိုလ်ကပွားကုန်တယ်တက္ကရာကတော့ရေးထားတယ်ဒါပေမဲ့မယ်လေးပါးရောက်ရောက်တဲ့ပုဂ္ဂိုလ်ကတော့သူများမဟောနိုင်ပါဘူးอืมအရိယာကိုရောက်ပြီးမှတော့ဟောလို့ဖြစ်ပါတယ်အဲ့ဒါတွေတော့ထားပါအောင်တော့မယ်လေးပါးမရောက်သေးတဲ့ဝိပဿနာယောဂီတဲ့အဲ့ဒီလေးပါးထဲမှာလည်းသောတာပတ္တိမေတ္တာမရောက်သေးတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်ပုထုဇဉ်ပဲအရာဂါမိမမရောက်သေးတဲ့ပုဂ္ဂိုလ်ကတော့သောတာပန်နာဂါမိမမရောက်သေးတဲ့ပုဂ္ဂိုလ်ကသရဂါ ရာသနဲ့မြောက်သေးတဲ့ပုဂ္ဂိုလ်ကတော့အနာဂါမေအဲ့ဒါကတော့ရိယာတွေသောတာပတ္တိမေတောင်မြောက်သေးတဲ့ပုဂ္ဂိုလ်ဆိုရင်ပုထုဇဉ်ပဲအဲ့ဒီပုဂ္ဂိုလ်ကသာသနာတည်ရအောင်ကောင်းကောင်းမွန်နေပုံလေးကိုလည်းပဲသရတာကဖွင့်ထားတယ်သိကောင်းတယ်သောတာပတ္တိမေဃထာယအာရသာဝိပါဒကောအတနာဘဂုဏကမ္မထာနံကတိတဝါအញ្ញံပိသောတာပတ္တိမေဃထာယ အာရသာဝိပါဒကံကရွန်တော်သမ္မာဝိရတိနာမသောတာပတိမေဃထာသောတာပတိမေလုံဟာသောတာပတိမေကိုရရန်လို့ငါသောတာပတိမေကိုသိရန်လို့ငါအာရသာဝိပါဒဝအာရုဇာပြုပြီးသောဝိပါဒနာယောဂီပုဂ္ဂိုလ်သည်အာထုဇာပြုပြီးတဲ့အာရဒဝိပါဒက ဝိပဿနာရှုခါတာပုဂ္ဂိုလ်မဟုတ်ဘူးအာရကအတုစ္စပြုပြီးပြီတဲ့ဘယ်တရားပြုပြီးရမလဲဆိုတော့အောက်ထစ်ဆုံးဥရိယဗျာညာရောက်ပြီးသားပုဂ္ဂိုလ်ကိုခေါ်တယ်တဲ့ဒါကလေးကပွင့်တာပါဥရိယဗျာရောက်ပြီးလို့ရှိရင်အာတုစ္စပြုပြီးပြီတဲ့လေပိုင်းရောက်နေပြီပေါ့လေအဲ့ဒါလောက်ရောက်နေမှလည်းသူများကိုဟောလို့ဖြစ်တယ်အဲ့ဒါလောက်မှမရောက်သေးလို့ရှိရင်တရားထုတ်ခါတာပုဂ္ဂိုလ်ကကိုယ်ကိုယ်တိုင်မှဘာမှသူတရားမသိရပြီးတော့သူများဟောဖို့ရဆိုတာအင်းအားမရှိသေးပါဘူး ပရမစပြီးအာထုပါဒဆိုရင်သမာဓိတော့မဖြစ်သေးတော့သမာဓိဖြစ်အောင်မနာထုတ်ရတယ်သမာဓိဖြစ်တော့စိတ်တည်ငြိမ်လာရင်လည်းတော့တော်လာရဲ့သမာဓိဖြစ်ပြီးပြီမယ်လို့ယုံနာနေပိုင်းနဲ့လည်းမတည်သေးရင်နာမရူပပရိစ္ဆေညာကိုဖြစ်သေးဘူးအဲသမာဓိပြည့်စုံရင်အင်အားကောင်းလာမှဒီတိုင်းမှာလည်းယုံနာလေးတွေပွဲပြားပြီးတော့သိတာနောက်ပိုင်းကျမှအဲအချိန်ရစီရလေတော့ဘုန်းကြီးကပြောရမှာ ဘုန်းကြီးတို့ကဒါပဲဟောနေတာသိညာဟောတာမဟုတ်ဘူးနောက်အကြောင်းကျိုးတွေပညာပြီးတာပဲနောက်ဖြစ်ဖြစ်တွေပြီးတော့ဥရပြညာရောက်တာမနာဘူးအားရစရာကောင်းတယ်အကြောင်းရင်းပိဋိပတ်တာတွေနဲ့သိပြီးဝမ်းမြောက်စရာဝမ်းသာစရာတွေအဲဒီရောက်လာအဲဒီရောက်လို့ရှိရင်အာရဒဥပါဒကဖြစ်ပြီးတဲ့တရက်တိုးတက်ပြီးတော့ဘင်္ဂညာရောက်ဗျာညာအာရိနဝညာနိဗ္ဗာန်ညာမုသိတိညာပြိသင်္ကသင်္ဃာရုပ္ပကညာသင်္ဃာရုပ္ပကညာတော့အကောင်းဆုံးပေါ်နေအာရဒဥပါဒကထဲမှာ အဲဒီအာရဏဝိပါဒကပုဂ္ဂိုလ်အထုဇ္ဇပြုပြီးဖြစ်တဲ့ဝိပဿနာယောဂီပုဂ္ဂိုလ်ဟာတဲ့အာရဏမိမိယဝဂုဏလေးကခြေရှင်နေသောကမ္မထာနာကမ္မထာကိုမိမိမှာအာထုလို့လေးကခြေရှင်နေတဲ့ကမ္မထာနဲ့ဘာကမ္မထာဖြစ်ဖြစ်ပေါ့ကတိုင်းဖြစ်ဖြစ်အာတုဘဖြစ်ဖြစ်အာနာပါနာဖြစ်ဖြစ်ကာဂရသတိပဲဖြစ်ဖြစ်အဲမေတ္တာကရုဏာမုရိဒာဥပေက္ခဆိုတဲ့ဗြဟ္မဝိဟာရပဲဖြစ်ဖြစ် ဒ္ဓနုပတိဓမ္မနုပတိစသည်ဒါတွေအကုန်လုံးအတူတူကြီးတဲ့ပါပဲဒါအာထုတ်ကောင်းတဲ့ဥစ္စာတွေကြီးတဲ့ပဲအဲအရေးကြီးဆုံးကတော့ဝိပဿနာကမ္မထာကတော့အရေးကြီးတယ်သမထသက်သက်နဲ့ကတော့ဝိပဿနာသမထသက်သက်နဲ့ကတော့မက်ဖို့မရောက်နိုင်ဘူးသမထအခြေခံပြီးတော့ဝိပဿနာလည်းရှုအောင်မှဝိပဿနာရှုပုံလေးနဲ့နားလည်ထားအောင်မှဝိပဿနာရှုပုံလေးနားလည်ထားလို့ရှိရင်တော့သမာဓိအားကောင်းတဲ့ပုဂ္ဂိုလ်ကပြုလိုက်လို့ရှိရင်မကြခင်ပဲ တရားတို့တရားမြတ်တွေရပြီးတော့သွားနိုင်ပါလေအဲနီးလေးသိထားဖို့ရရင်ကြည့်ရဲ့အဲတော့မိမိမှာကျေးဇူးနေတဲ့ကမ္မထံသမထကမ္မထံဝိပဿနာကမ္မထံသမထကမ္မထံနဲ့ဝိပဿနာကမ္မထံတွဲရဖြစ်ဖြစ်ဝိပဿနာသက်တဲ့ကမ္မထံပဲဖြစ်ဖြစ်ကျေးဇူးနေတဲ့ကမ္မထံကိုကတိတဝါဟောပြော၍ဉာဏ်မိတဝါသောပုဂ္ဂိုလ်ကိုလည်း သောတာပတိမေကထာယအာရဘုကသကံသောတာပတိမေကိုရရန်လို့ငါအာရုဇပြုပြီးတော့ဥပဒနာယောဂီဖြစ်အောင်ကရုဏတော်ပြုနိုင်ပြီရှိတော်သမ္မာဝိရဒိနာမအကောင်းစွာနေပြီအဲတဘာဝပုဂ္ဂိုလ်ဝိပဿနာရှုဥရိယပညာရောက်အားထုတ်ပြီဆိုလို့ရှိရင်ပထမတိုက်တွန်းတဲ့ယောဂီပုဂ္ဂိုလ်သူကသူကလည်းဝိသင်းပါဝိပဿနာယောဂီပဲရှိသေးတယ်သောတာပန်မဖြစ်သေးပါဘူး အရဘာဒီမဲ့မရောက်သေးဘူးအထုတ်တော့မှရှိသေးအဲဒီအထုတ်ကြရောက်ရကိုကျေးဇူးနေတဲ့ကမ္မထာကိုနားလည်နေတဲ့ကမ္မထာဒီမြဟောပါတဲ့ရေးကြည့်တယ်အဲဒါလေးရေးကြည့်တယ်တချို့ကကိုယ်တိုင်ကဘာမှအာမထုတ်ပဲနဲ့စာပြီးပေပြီးနဲ့ကိုယ်သဘောကျတယ်တဲ့ကမ္မထာနေဟောနေတာလည်းရှိတယ်ဘုန်းကြီးတို့ကြားသိရတယ်အဲဒါနေရာမကြဘူး ကိုယ်တိုင်သိပြီးမှဟောမှဖြစ်တယ်ကိုယ်တိုင်ကသိတာမရတော့သိမှဝိပဿနာဉာဏ်ဖြစ်ပုံနဲ့သိတာမရတော့တရားမှအားထုတ်တာမှအဲ့ဒါမှကောင်းတယ်အဲ့ဒါမှဒီမှဒီမှလဲအမှားမှလဲခွဲခြားဝေဖန်ပြီးဆုံးပြနိုင်တယ်ဘုရားအာမရုပဲနဲ့သူများဝါထုတ်ဘူးတဲ့တွန်းနေဆိုတာကတော့ကိုမစားဘူးရဲ့ဆေးသူများကြွေးတာနဲ့တူတယ်ကိုတော့မစားဝင်ဘူးဒီဆေးစားရင်ဘာဖြစ်မှမသိဘူးမစားဝင်ဘူးဒါပေမဲ့သူများကိုဒီဆေး တိုက်ကြွေးကြည့်တာအဲ့ဒါနဲ့ခါတူလူဖြစ်နေနေရာမကြဘူးကကိုယ်တိုင်အားထုတ်ပြီးတော့ကိုသိတဲ့တရားလေးသူများသိပါစေလို့အဲ့ဒီလိုဟောမှတရားကြတယ်အခုသက္ကရာဆရာပြောတာအဲ့ဒါပြောနေတာသောတာပတိမေကြောင့်လို့အာထုနေတဲ့ယောဂီပုဂ္ဂိုလ်ပါပဲအာထုဆဲပါပဲအဲဒီပုဂ္ဂိုလ်ကသူ့မှာကျေးဇူးနေတဲ့ကမ္မထာလေးဥရိယဗျာညာရောက်လို့ရှိရင်တော်တော်ကျေးဇူးနေပြောခြင်းအပြောစရာတွေလည်းပေါ်တယ် အယောင်လင်းနေပိရိပါဒာရီတွေနဲ့ဝါမျိုးဝါသာစရာတွေတွေ့တာအမှန်ကောင်းတာအဲဒီကြရင်မပြောရရင်တရားမနေနိုင်ဘူးကိုတွေ့တာလေးတွေသိပြောကျင်တာကမ္မထဆရာဖြစ်တဲ့ပုဂ္ဂိုလ်များသိပြောကျင်တာအဲညာကြီးဆရာထံသွားလို့မဖြစ်လို့တချို့မပြောရဘဲနဲ့နေနေပြောသိပြောကျင်တာတို့ကသူများလည်းပဲသိတိုက်တွန်းကျင်တယ်ကိုနဲ့ဆက်တဲ့ပုဂ္ဂိုလ်တွေသိတရိရတယ်ဘုသူ့သွားပြောရရရှင်တော့ဒီတရားအားထုတ်မှာပဲသိကောင်းတာပဲ အဲစသည်ဖြင့်အဲဒီလိုစဉ်းစားနေတာတွေလည်းရှိတယ်အဲဒါတွေလုံးပြတာပါပဲတော့မလို့အဲဒါသူဟောကြရှိတယ်အဲဒီလိုပုဂ္ဂိုလ်မိမိမှာကျေးဇူးနေတဲ့ကမ္မထာကိုသူများကိုဟောပြတာဟောပြပြီးတော့အဲဒီပုဂ္ဂိုလ်လည်းပဲမိမိလိုပဲအာရဒဝိပါဒကဖြစ်ပါစေအောက်တယ်ဆိုဥရိယပြန်ပြန်ရောက်ပါစေဥရိယပြန်ပြန်ရောက်လို့ရှိရင်ဆက်လက်အာထုတ်ပါတယ်မတိုက်တွန်းရပါဘူးသူကသူအာထုတ်သွားတော့တာအာထုတ်သွားပြီးတော့ သင်္ဃဘယအရိနာနိဗ္ဗာန်ဝဇိရိမြတာပြည်သင်္ဃသင်္ဃရုပ္ပခာညာဝိပဿနာညာနဲ့ဆင်းနေတတ်တာပဲသင်္ဃရုပ္ပခာညာကပြည့်စုံတဲ့ခါကလာကြအရိယာမညာဘုံညာရောက်တာပဲသောတာပန်ဖြစ်တယ်သောတာပန်ဖြစ်ရင်လည်းရတယ်မနေဘူးသောတာပန်ကလည်းဆက်အာထုသရာကံဖြစ်အဲအများဆုံးခုနှစ်ဘဝပဲခုနှစ်ဘဝအတွင်းမှာရဟနာဖြစ်မယ်အဲအဲဒီတော့မဟုတ်ဘဲနဲ့သရာကံဖြစ်တာလည်းရှိတယ်နာကံဖြစ်တာလည်းရှိတယ်အဲဒီဘုံစင်စံလို့ခေါ်တယ်နာဂာနေပြီးရဟနာအစင်းစင်တက်တာလည်းရှိတယ်တခါလဲ သရဘာဖြစ်နေနေပြီးတော့ခုနဘဝကြမှာယဟနာဖြစ်တဲ့ပုဂ္ဂိုလ်ရှိတယ်အဲ့ဒါသတ္တခတုပရမတဲ့ဒါအနည်းဆုံးပုဂ္ဂိုလ်ပဲအဲဒီကျတဘဝလောက်နဲ့ယဟနာဖြစ်တာရှိတယ်နှစ်ဘဝသုံးဘဝလေးဘဝငါးဘဝ၆ဘဝနဲ့ယဟနာဖြစ်တာရှိတယ်ကောလံကောလလို့ခေါ်တယ်အဲ့ဒါဝိရဗျာညာရောက်အောင်တရားထုတ်ဖို့ရတိုက်တွန်းပေးလို့ခြားသောပုဂ္ဂိုလ်ကလည်းအာထုတ်လို့ဝိရဗျာညာရောက်သွားပြီဆိုရင်ပထမ တိုက်တွန်းတဲ့ယောဂီပုဂ္ဂိုလ်ဟာသမ္မာဝိရတိကောင်းစွာနေတာပဲဘာအတွက်ကောင်းစွာနေတာလဲဆိုလောကကြီးမှာရဟနာမစိတ်မသုံးအောင်လို့သာသနာမကွယ်ပအောင်လို့ကောင်းစွာနေတာတဲ့အဲဒီတော့အခုပြိဋ္ဌာတွေစဉ်းစားကြည့်ရင်သဘောပေါက်တော့ပါပြီအဲဒီကကိုယ်တိုင်နဲ့အားထုတ်ရမယ်ကိုယ်တိုင်အားထုတ်ပြီးသူများလည်းပဲအားထုတ်ရှင်အောင်လို့ဟောပြောရမယ်အဲဒီလိုဟောပြောနေလို့ရှိရင်သာသနာတရားတရားရောက် လုံကအကောင်းဆုံးပဲဆိုတာအာမနာခိုင်းပါပါတဲ့ဒီလိုမဟုတ်ဘဲနဲ့ကိုယ်တိုင်ကလည်းအာမထုတ်ဘူးသူများလည်းအာမထုတ်အောင်လို့ကန့်ကွက်နေမယ်ဆိုလို့ရှိရင်သာသနာပြည့်ကြောင်းမယ်ဒါသာသနာပြည့်ဖို့ရပဲဥပမာပါပေးထားတယ်ဆိုတော့ဒါကနလဝနံသရဝနံဝိရကကျူတော်များများမြတ်တော်များလိုပဲ ယူတော့ဆိုတာယူပင်တွေတွေ့ဘူးကြမှာပါပဲအဲ့ဒါတွေကပင်အိုကြီးရသေးကုန်နေမယ်လို့ပင်ပြိုလေးတွေကတော့သူကကြမ်းကြံနေတာကိုကြမ်းနေတော့ဘေးရန်တယ်လားမရှိမယ်ဆိုလို့ရှိရင်ယာတိဥရုတို့ဘာလို့စားရှိပြီးဖောက်ပြန်လားဘေးရန်တယ်မရှိဘူးဆိုလို့ရှိရင်ဒီယူတော့နှစ်တရားလောက်နေကြည့်တယ်ဒီယူတော့ရှိတာပဲနှစ်ထောင်လောက်နေကြည့်တယ်ဒီယူတော့ရှိတာပဲမပြည့်ဘူးအဲတနည်းအားဖြင့်ညာမြင့်ညာမြင့်ဆိုတာ ဘုန်းကြီးတို့ချက်စီမှာမြာမြက်လို့ခေါ်တယ်မြက်ဒီမြက်နဲ့ပဲတူပါရဲ့သူကမြာလို့ခေါ်တယ်မြားနဲ့ခတ်တူတူပါသူကအချောင်းတန်လေးအဲဒီမြက်တွေကလည်းပဲလက်ကွင်းတွေပါတွေထဲမှာသူကမျိုးစစ်ကြပြီးမှတော့ဒါတွေထုတ်ပြပွဲမနာခဲ့တယ်မြကြီးထဲမှာသူကဥတွေပါတယ်နဲ့သူကနောက်အဆက်ဆက်သူကပွားနေတာမနာတော်လေးပါတယ်အဲလိုပါပဲ ဝိပဿနာယောဂီပုဂ္ဂိုလ်ဝိပဿနာယောဂီပွားခဲ့လို့ရှိရင်သောတာပန်သရဂံအနာဂံယဟန္တာအစဉ်တိုင်းဖြစ်ပြီးတော့ယဟန္တာတွေမစိမ်မသုံးမဲ့နေပါလိမ့်မယ်အဲဒါသာသနာတည်ကြောင်းယဟန္တာတရားလို့သာသနာမစိမ်သုံးကြောင်းအကောင်းဆုံးနည်းရဲ့အဲဒီအကောင်းဆုံးနည်းဘုန်းကြီးတို့လက်တတ်နေကြအခုလိုဟောနေရတာပဲအဲဘုန်းကြီးတို့နဲ့ဆက်တဲ့တရားဓမ္မတွေလည်းရာအထုတ်ပြီးသူတို့လည်းစသအားတွေဟောနေရာကြပါတယ် ဒီလိုလူများစုနဲ့တရားပွဲတွေဟောရအဲချင်းချင်းကတော့တရားထုတ်တဲ့ယောဂီတွေကလက်သိထိုးပြီးတော့သူတို့ချင်းချင်းပြောလာတာရင်းနှီးတဲ့ပုဂ္ဂိုလ်တွေအဲ့ဒါတွေမိဘတွေကဆိုသာသမီတွေညီကိုမောင်နှမတွေနောက်ပြီးတော့သာသမီတွေကလည်းမိဘတွေမိတ်ဆွေသင်္ဃတွေဒီလိုတိုက်တွန်းလာလို့တရားတွေလည်းအားထုတ်ကြတာအားထုတ်တော့ဘုရားရဲ့ညာစားကြောက်ရင်ကျေးဇူးလေးတင်ပါတယ်အမှန်လည်းဝန်းတာပါတယ်အမှန်လည်းကောင်းပါတယ်အဲဒီကနေစင်နဲ့အားထုတ်တော့လို့ရှိရင် အရာပြည့်စုံတဲ့အချိန်အထိလည်းပဲရောက်ပြီးတော့သွားနိုင်ပါတယ်အဲ့ဒါညာနာတိုင်အောင်လောကကြီးသာသနာမစိတ်ဖဲနဲ့သာသနာတော်အစဉ်ထာဝရတည်ကြောင်းလားဘုရားသာသနာတော်ကိုကြီးညိုတဲ့ပုဂ္ဂိုလ်တိုင်းယုံကြည်တဲ့ပုဂ္ဂိုလ်တိုင်းလေးစားတဲ့ပုဂ္ဂိုလ်တိုင်းဒီအလုပ်ဟာလုပ်နေတာပဲသူများလုပ်နေတာတွေလည်းအားပေးနေတာပဲအမှန်ကောင်းတဲ့လုံကတဲ့အဲသက္ကရာကကျူတော် မြားမြတ်တော်များလိုပဲလို့သက်မဲ့ဥပမာကိုပေးတယ်ဘုန်းကြီးကတော့သက်ရှိဥပမာပေးခြင်းလောကမှာ လူတွေဆက်မပြတ်ဖြစ်နေတာမိဘတွေကသာသမီတွေမွေးထားကြလို့ပဲမိဘတွေကတော့သာသမီတွေမမွေးခဲ့ဘူးဆိုလို့ရှိရင်လူတွေလောကကြီးမှာလူတွေပြတ်သွားမှာပေါ့အခုကလူတွေကအချိန်ရွယ်ရောက်လို့ရှိရင်ဖြင့်အိမ်တော်ပြုပြီးသာသမီတွေမွေးမွေးထားကြတော့အဖိုးအမတွေသေးသွားလည်းပဲ ကြားနေသေးတာပဲသာသမီတွေအဲအဲဒီမိဘတွေကတခါသေးသောကြလို့ရှိရင်မိတွေသာသမီတွေကြားနေသေးတာအဲဒါတွေကလည်းသူတို့အစင်းစင်တခါလည်းမွေးဖွားနေတော့လောကကြီးမှာလူတွေမစိမ့်သုံးမစိမ့်သုံးရင်မကဘူးလူရည်တွေတိုးတော့တိုးနေတာပဲအဲဒီလိုပဲဝိပဿနာရောက်ရပုဂ္ဂိုလ်ကသူတော်ဘာတွေဝိပဿနာရှုကျင်အောင်အားထုတ်ကျင်အောင်တိုက်တွန်းဟောပြောပေးလို့ရှိရင်အဲဒီတခြားသောပုဂ္ဂိုလ်တွေလည်းအားထုတ်လို့ ယောဂီပုဂ္ဂိုလ်ရဲ့ဖြစ်ဥရိယဗျာဉာဏ်စားပြီးရောက်သွားလို့ရှိရင်ဖြင့်အဲဒီသင်တိုင်းတက်ပြီးတော့သူကသောတာပန်ဖြစ်သောတာပန်ကနောက်ကိုဒီနေ့ဒီချိန်ရလို့ရှိရင်တရားကအနာကယဟနာဖြစ်မယ်ယဟနာတရားမသိမသုံးဘူးအဲဒါအခုဒီယဟနာရဲ့ပုဂ္ဂိုလ်တွေနားလည်တော့ပါပြီနားလည်လားဓမ္မတွေမလဲကြတော့မရှိပါဘူးဒါမှနားမလဲရင်လည်းတတ်နိုင်ဘူးလို့သာအဲဗမနာဒီကြောင့်နေ

အတူတူပဲပြောရမယ်ရှည်ဆိုလို့ရှိရင်တော့ဒီမှာဟိုရင်ပရိဝတ်တွေပါလေရှည်သေးတယ်သူကအဲငါသာဗျာသုဘာရဗရပိုက်ကိုရှင်သာနေပြုပေးဖို့ဉာဏနာနာကိုညွှန်ကြားလိုက်တယ်ဉာဏနာနာသူခေါ်ပြီးတော့ရှင်သာနေပြုပေးတာအဲဒီခါတုန်းကငင်းဥယျာဉ်ထဲမှာညာတော်တွေကမရင်မတော့နေအောင်အများကြီးဆိုတော့ပြည့်နေတော့ရှိမှာပေါ့ဒါပေမဲ့လို့တဏှာသွားပြီးတော့ ခေါင်းရိပ်ပေးရတယ်ခေါင်းရိပ်ပေးတော့လဲရေကလည်းဟိုခုခါဆိုရှားတာကိုညာနာနာသူ့မှာရေဘူးလေးနဲ့ဆောင်းလာတယ်အဲ့ဒီဘူးရရေလေးနဲ့ဆွတ်ပြီးတော့ခေါင်းရိပ်ရတယ်လို့ဆိုတယ်အဲသင်္ကန်းဝုတ်ပဲသင်္ကန်းဝုတ်ပဲတော့သုပဒဘယ်အစသင်္ကန်းမှာပါလာမှုပဲညာနာနာရှားပြီးတော့ဝုတ်ပေးရမှာဘုလုံးကရှင်ပြတာကသိတွေ့တာလို့ဆိုတော့ဘာမှဈေးမကုန်ဘူး

ကမ္မနာအာသိကိကမ္မထံကိုဟောကြားတော်မူလေသည်အခုပဲမြတ်စွာဘုရားတန်ရောက်လာအခုပဲသရာတရားဖြစ်လို့သာသနာတော်ဝင်ရင်းလို့လျှောက်ထားအခုပဲသူကသံဃာဝတ်ပေးဟုတ်လားတကောင်ရကြီးအဲဒီနေကင်းရမို့တကောင်ရကြီးအဲဒီအချိန်မှာသံဃာဝတ်ပေးရှင်သာနေဖြစ်လာပြီးတော့မြတ်စွာဘုရားတန်ရောက်တဲ့အခါမြတ်စွာဘုရားကရဟန်းပြုပေးတယ်ဘယ်ပုံပဲနည်းပြုပေးတယ်မပါဘူးအေးဒီကူတော့လည်းဟုတ်ပုံမရဘူးအေးဒီကူက ဘုရားတိကသာအေးပြီးခေါ်ပြီးလောလောကူနဲ့ညာပြုပြီးတယ်နောက်တော့သမဝါနဲ့ဖပြီးညာပြုအခုလည်းပဲညာနေသင်တယ်တဲ့နေရာမှာအဲဒီပါမိတ်ကြီးဖြစ်အောင်လို့ဝိနိကနဲ့ညီညွတ်ဖြစ်အောင်လို့စုဝေးပြီးတော့ဥပဒါမနာကဆောင်ပေးတာဖြစ်မှာပါပဲအဲဒါမျိုးဆိုဘုရားရာပြုပေးတယ်ရာပြုပေးပြီးတော့ကမ္မထာနာအစိတ်ကြီးကမ္မထာကိုဟောကြားတော်မူလေသည် ထမ်းကိုဟောကြားအဲ့ဒါလေးလည်းသတိပြုရအကျိုးကတရားဘူးတာမရှိပဲနဲ့ဘာမှတတ်ပြီးနားလည်တာမဟုတ်ပဲနဲ့တရားထုတ်ရင်မဖြစ်ဘူးပြောကြတယ်အခုသုဘာရပရလိုက်ဟာဘာမှဖြစ်ရတရားဘူးတာမရှိပါဘူးကွာတရားတရားဆိုခုမှပဲကြားနာတာအခုကြားနာတဲ့တရားလည်းမများပါဘူးဟိုမှာဒါမျက်နှာနဲ့ဆိုတမျက်နှာလောက်ပဲရှိပါတယ်အဲ့ဒါကြားနာပြီးတော့မြတ်စွာဘုရားကမ္မထမ်းပေးပြီ အဲဒီတော့ခုနေခါလည်းပဲသာတိနားလည်တဲ့ပုဂ္ဂိုလ်တွေကသမထပေးလို့ရှိရင်သာတိနားလည်တဲ့ပုဂ္ဂိုလ်တွေရဲ့သုံးမဩဝါဒတိုင်းအားထုတ်လို့ရှိရင်ဖြစ်တာပါပဲ။ဘာလိုနေသေးလို့ဘာမပင်ကြပဲနဲ့ဘယ်လိုဘုဒ္ဓမရှိပဲနဲ့တရားထုတ်မဖြစ်ဘူးစသည်ဖြင့်ပြောတာတွေကတော့တရားထုတ်တဲ့လူတွေစိတ်ပြောင်ပြောတာဥစ္စာကတော့ကောင်းတဲ့ဥစ္စာမဟုတ်ဘူး။တရားအားမထုတ်ရှင်အောင်လည်းပြောတာမပြောပါဘူး။ဘုန်းကြီးတို့မပြောပါဘူး။အဲဘုန်းကြီးတို့နဲ့ တရားအလုပ်ချင်းမတူရမယ်လို့သူများဥစ္စာတွေမပြောပါဘူးလို့ဥစ္စာတရားအထုတ်တယ်ဆိုတော့လက်ခံပါလေအထုတ်လို့ချင်းဘာနဲ့အထုတ်အထုတ်အထုတ်ဥစ္စာဘုန်းကြီးတို့ကမပြောပါဘူးဘာမှမပြောပါဘူး။ဒါလည်းအထုတ်ကောင်းပါလေ။ဘာဝင်လို့ရှိတဲ့ပုံစံတွေကတရားအထုတ်လို့ရှိရင်သူကသူကသူတိုးတက်သွားတာပဲ။အဲဒါကြောင့်မြတ်စွာဘုရားကညာမြုပ်ပေတိကရှိသေးကမ္မထာပေးပြီတဲ့။ဘာကမ္မထာပေးတယ်တော့မပါဘူး။

အာထုတ်တယ်တော့ဒါပြောပြပြပါတယ်ဘာအာထုတ်တယ်လို့မပေါင်းငဂရာကတော့ဒီမှာသေချာပြထားတယ်စင်္ကမဒိဋ္ဌာယစင်္ကမစဉ္ညာကိုဒိဋ္ဌာယဆောက်တည်၍စဉ္ညာလျှောက်ပြီးတော့အာထုတ်တယ်လို့ပြောတယ်သမထကမ္မနာဆိုလို့ရှိရင်တော့ညီညီလေးထိုင်ပြီးအာထုတ်မှပို့ပြီးတော့ကောင်းပါတယ်စပြအာထုတ်ကသာမှညီညီအာထုတ်ရတယ်နောက်ပိုင်းကျတော့လဲသွားရင်လာရင်လည်းနှလုံးသွင်းရတာရှိရရှိပါတယ်အခုတော့သူကစပြအာထုတ်ကသာတယ်စဉ္ညာလျှောက်အာထုတ်တယ်ဆိုတော့ တတိပဒံဝိပဿနာကမ္မထာဖြစ်မှာပေါ့อืมတတိပဒံဝိပဿနာကမ္မထာမြတ်စွာဘုရားဟောတာလေကိသံတော်ဝါကိသမိတိပဇာနာတိကိသံတော်ဝါသွားလေရှိတော်မူလေကိသမိတိသွားလေဟူ၍ပဇာနာတိပြီးသွားနေစေဆိုရင်သွားတာကိုရှိရတယ်ရှိတော့ဘာပြီးရောဆိုလို့ချင်းအဲဒါကပြတာလေကိသမိတိစိတ်တဥပ္ပေသတိသွားမယ်ကြံတဲ့စိတ်ကလေးဖြစ်လာတာလေပြီးရဲ့တဲ့အာဝါယံစနေတိ အဲဒီသွားခြင်းတဲ့စိတ်ကလေးကြောင့်တောင်းနှင်းလို့ရတဲ့ဝါရဒတွေဖြစ်လာတယ်ပြီးတယ်အဲဒီဝါရဒတွေဒီကုလုံးပြန့်နှံပြီးတော့ဘောလုံးနဲ့များလေထိုးသလိုဒီကုလုံးပြန့်နှံပြီးတော့ဖြစ်တော့ကံပြီးတော့လိုရှိရပဲစီကိုတွန်းကံပြီးတော့ပို့တာဟိုတကယ်ချင်းတွေ့ချင်းသွားတာပဂရိပုဂ္ဂိုလ်တွေနေရတော့ကိုယ်ကောင်ထကြီးတဲ့ယူရသွားတယ်အောင်မလားမဟုတ်ဘူးသူစားကောင်ထကြီးတဲ့မဟုတ်ဘူးအဲ့ဒါဝါရဒတွန်းကံလည်းရုပ်အသေးသေးတွေရွရွပြီးတော့ဖြစ်နေတာဒီတိုင်းငြိမ့်နေတဲ့ခါလည်းပဲ ရောသေးသေးတွေဖြစ်နေတာပါပဲအဲ့ဒါကိုသိတယ်အဲ့ဒါပါဠိတော်အရကိစ္စံတော်ဟာသွားသည်ရှိတော်သည်ဆိုကိစ္စံတော်သွားသည်ဆိုတော့သာသင်မှုတဲ့ပုဂ္ဂိုလ်ရဲ့နေရာချင်းတော့အမှန်တရားကြပါတယ်သွားနေစေသွားနေတော့ဒီတော့ကြွနေတော့လှမ်းနေတော့ချနေတော့အဲ့ဒီသစ္ဆုတ်ပံဆဲတဲ့ကိုရှုရတာအဲ့လိုရှုမှဝိပဿနာဆိုတာဖြစ်တာအဲ့လိုရှုရတာ ထိုင်ပြီးတော့ဝိသုဒအရာနဲ့စဉ်းစားမယ်ဆိုလည်းရတာပေါ့သွားခြင်းနဲ့စိတ်ကြောင့်ဝါယောဓာပြဋ္ဌာန်းနဲ့သွားယုတ်တွေဖြစ်တယ်ဥပချေပင်ခန္ဓာမစက်ဖြစ်ပြပြီးတော့နေတယ်မသွာအထုခြင်းသမ္မာတတိမသွာမှရခြင်းသမ္မာသမာဓိမသွာဆုစိတ်တည်ခြင်း အဲ့ဒီကမဂ္ဂင်7ပါးတရားဆိုတာဒါပဲအဲ့ဒီမဂ္ဂင်7ပါးတရားထဲမှာသမာဝါစာသမာကမ္မန္တသမာဓိဝါဆိုသီလမဂ္ဂင်ခေါ်တယ်အဲသီလဆောက်တည်ကျင့်သုံးပြီးတော့နေတဲ့ပုံစံတွေမှာဒီသီလမဂ္ဂင်တွေပြီးပြီးနေတာပါပဲမဆောက်တည်ပဲနဲ့လည်းပဲရှောင်းနေတာတွေရှောင်းနေလို့ရှိရင်သမ္ပါဒဝိရတိဖြစ်နေတာပြီးပြီးပါတယ်ဆိုတော့ဆောက်တည်ပြီးတော့ကျင့်မှာပို့ပြီးတော့သဘာဝကျတယ် အဲဒီသမာဝါစာဆိုတာမိစ္ဆာဝါစာကကျင်ရတယ်မိစ္ဆာဝါစာတွေကဘာလို့ဆိုမူသာဝါဒလိန်ပြောတာဣတုနာဝါစာဂုံးတိုက်တာဂုံးတိုက်ဆိုတာသူတစ်ပါးရဲ့အတင်းချင်းနေပြောတာပေါ့သုဒ္ဓဝါစာဆိုတာသူတစ်ပါးနာမခန္ဓာရဲ့အကြံထမ်းနေဆဲရေးကျင်ဆိုတာတွေချင်းချောက်တာတွေကျင်းမုန်းတာတွေအဲဒီလိုဟာတွေပေါ့အဘဗလာဘဆိုတာအတင်းချင်းအ내တိတ်ကအကြောင်းအရာတကယ်မဟုတ်ဘဲနဲ့ဟုတ်တယ်လို့လို့ ပြောတဲ့ဟာတွေတဲ့ပုံမြင်ဝတ္ထုတွေမျိုးပေါ်တယ်ပုံမြင်ဝတ္ထုတွေဥပမာအနေအချင်းနီးယူပေါ်လောက်ရိုးရိုးခေါ်လို့ရှိရင်တော့ရိုးရိုးပြောရင်တော့ပြင်းမရှိပါဘူးတကယ်အစ်မှန်နေအချင်းပြောလို့ရှိရင်အဲ့ဒါပြည့်စုံတယ်အဲ့ဒါဝစီကံ၄ပါးမိစ္ဆာဝါစာပဲဝစီကံတုတဲ့၄ပါးမိစ္ဆာဝါစာအဲ့ဒီမိစ္ဆာဝါစာကကျင့်ကြံလို့ရှိရင်သမဝါစာဖြစ်တာလေလိန်ပြောပြရှိတဲ့ကလိန်မပြောဘဲနဲ့နေနေအဲ့ဒါသမဝါစာဝိရတိဖြစ်တယ် အဲဂုံတိုက်စရာအကြောင်းပေါ်လာတဲ့အခါဂုံတဲ့စကားသူများအချင်းချင်းပြောကြအကြောင်းပေါ်လာတဲ့အခါအတိအချင်းချင်းနေမပြောဘဲနဲ့ရှောင်းနေလို့ရှိရင်သမာဝဇာဝိရတိဖြစ်တာသမာဝဇာမင်းငယ်ဖြစ်တာအတူတူတွေကြီးမောင်းဖို့ဆဲဖို့ဆိုဖို့အကြောင်းပေါ်လာတဲ့အခါကာလတွေမှာအဲဒီအကျဉ်းသားစကားတွေမပြောဘဲနဲ့ရှောင်းလို့ရှိရင်ညဉ့်ညဉ့်ညဉ့်ပင်ပင်မုံမွေပြောတင်ပြောလိုက်တာပြောလိုက်လို့ရှိရင်သမာဝဇာမင်းငယ်ဖြစ်တာနိမ့်မဲ့တွေ အိရမရှိတာတွေမဟုတ်တာတွေကိုအဟုတ်လုပ်ပြီးတော့ပြောတဲ့ခါကာလတွေမပြောဘူးဟိုကတော့အဲမှန်ကန်တဲ့တရားတွေတကယ်ဟုတ်တာတွေကပြောဟောတယ်ဒါအရေးကြီးတာသမာဓိကတွေမှာအရေးကြီးတယ်တရားဟောတဲ့ပုဂ္ဂိုလ်တွေမှာဟိုတရားမှန်တွေကိုသာဟောတယ်ဒါနနဲ့ဆက်တဲ့တရားတွေပိလနဲ့ဆက်တဲ့တရားတွေသမာဓိပညာနဲ့ဆက်တဲ့တရားတွေတကယ်ကျင့်ရမယ်တရားတွေသာဟောနေပြောနေ အသမဝါစာတွေပဲအိဇဝါစာကပြင်းချောင်းတယ်ပြင်းချောင်းသားကတော့လူရင်းပါပဲပြောတာကလည်းကုသိုလ်တော့စေတနာတော့ကုသိုလ်စေတနာဖြစ်ပါတယ်အမဂမန္တဆိုတာမိစ္ဆာကမန္တမှာပြင်းချောင်းသားမိစ္ဆာကမန္တဆိုတာဗာဏိပါဒအဒိဏတာကာမိသုဇ္ဇသာရငါးပါးသီလတဲ့ပါလို့ထင်ရှားနေပါလေသူဘာလဲသာချင်းမှကျင်ချောင်းတယ်သူဘာဥစ္စာခိုးယူခြင်းမှကျင်ချောင်းတယ်ခိုးယူဆိုတာလေအများကြီးပေါ်လေခိုးခြင်း25ပါးအများကြီးရှိတယ်

အဲကောင်းသောလဲလုံးခြင်းကောင်းသောပုံသွဲခြင်းနဲ့အဲဒီဥစ္စာတွေကိုတရားသဖြင့်ရသင်ရတဲ့ခါလေးတွေကရအောင်လို့လုံးသိလုံးသိခါလေးတွေလုံးဒါတွေကအပြေဟောမယ်ဆိုဟောကြတယ်အများကြီးရှိတယ်အခုအချိန်မရဘူးမဟောနိုင်ဘူးဒါပေမဲ့နည်းနည်းပါးပါးရိပ်မိအောင်လို့ပြောနေရအဲမတရားသဖြင့်လာလာပါပစ္စည်းရအောင်မရှာဘူးတရားသဖြင့်သာရှာမိပြီးတော့သက်မွေးတယ်ဆိုလို့ရှိရင်လားသမ္မာအာဇီဝပဲရဟန်းများမှာပို့ပြီးတော့ရည်ကြည်တယ်ရဟန်းများမှာ ဒီနည်းနဲ့မငြင်းမညို့ဖဲနဲ့လာလာပါရအောင်ဘုန်းကြီးအောင်အဲဒီတော့အားထုတ်လို့ရှိရင်အဲဒီဥစ္စာတွေမိစ္ဆာဝါစာမိစ္ဆာအာဇီဝတွေဖြစ်နေတာအဲဒီမိစ္ဆာအာဇီဝမှာရှားမိတရားလည်းဖြင့်ဒီဖြစ်ရှားပြီးပုံဆောင်ရအဲ့ဒါဗီလာမဲ့ခင်နေဗီလာဆောက်တည်ဗီလာအောက်ထစ်ဆုံး၅ပါးဗီလာဆောက်တည်ကျင့်သုံးနေရင်ကိုသာပြည့်စုံမှာပါဗီလာမဲ့ခင်တွေကတော့နောက်ဗီလာပြီးတော့သမာဓိ မာရီချင်းကျင့်မှုရတယ်သမာဓိချင်းကျင့်ပြီးမှပညာချင်းကဖြစ်လို့ဒေသနာစင်ရာအပြင်သမာဓိကစပြီးတော့ဟောတာဒါပေမဲ့လို့ကျင့်စဉ်ကြတော့သီလကစပြီးတော့ကျင့်ရတာသို့တော့အခြေခံနေရာချင်းတော့သမာဓိကတော့ပါတော့ပါပါတယ်ဒါကနေပါလာတော့ဆိုလို့ချင်းတော့ကြာလဲပြောအောင်အခုအရေပြောလိုက်အောင်မှာသမာဓိဆိုတာ၅မျိုး၆မျိုးရှိတယ် သမသရသမာဓိတိဒါနသမာဓိတိမေဃသမာဓိတိအဲသမသရသမာဓိတိဒါနသမာဓိတိဝိပဿနာသမာဓိတိမေဃသမာဓိတိဖရသမာဓိတိသစ္စောကနာသမာဓိတိလို့အကုန်လုံးစင်6မျိုးရှိတယ်အဲ့ဒါလေးတွေနည်းနည်းဆိုကြအောင်လို့မှတ်မိပါအောင်လို့ကာမတက္ကတာသမာဓိတိကာမတက္ကတာသမာဓိတိဇာနာသမာဓိတိဇာနာ ဝိပဿနာသမာဓိတိဝိပဿနာသမာဓိတိမေဃသမာဓိတိမေဃသမာဓိတိဖလသမာဓိတိဖလသမာဓိတိသစ္စာကနာသမာဓိတိသစ္စာကနာသမာဓိတိအဲ6မျိုးရှိတယ်အဲဒီ6မျိုးတဲ့သစ္စာကနာဆိုတာကတော့မက်ဖို့ရောက်ပြီးတော့ပြန်ဆင်ရင်လားဒါကတော့အထူးကျင့်ရတာမဟုတ်ပါဘူးအဲဖလသမာဓိတိဆိုတာကလည်းအရိယာဖို့လေးပါသူကလည်းထူးကျင့်ရတာမဟုတ်မဲ့ရောက်ပြီးရင်ကိုကအကျိုးတရားကိုသူဖြစ်တော့တာ အဲပြည့်ရမယ့်ဥစ္စာတွေကလည်းရှေ့က၄ပါးကပြည့်ရပွားများတဲ့သမာဓိတွေပဲအဲဒီထဲမှာလည်းကာမတရာသမာဓိကသူအခြေခံရင်းကကြဆုံးပဲကံကံရေကျိုးယုံကြည်မှာအဲကောင်းသောလို့ကောင်းသောမှုပြုလို့ရှိရင်ကုသိုလ်ဖြစ်တယ်မကောင်းသောမှုပြုလို့ရှိရင်အကုသိုလ်ဖြစ်တယ်ကုသိုလ်ကကောင်းကျိုးပေးတယ်အကုသိုလ်ကမကောင်းကျိုးပေးတယ်လို့ ကုသိုလ်ကံအကုသိုလ်ကံနဲ့ယုံကြည်ရမယ်ယုံကြည်ပြီးသိရမယ်ကုသိုလ်ကံအကုသိုလ်ကံရင်ကောင်းကျိုးမကောင်းကျိုးတွေလည်းယုံကြည်ပြီးတော့သိရမယ်အဲဒီတော့ယုံကြည်ပြီးတော့သိတာသမာဓိတိကမ္မတရာသမာဓိတိခေါ်တယ်ဒါကတော့ဉာဏ်နဲ့ထိုးထွင်းသိတာတော့မဟုတ်ဘူးသဒ္ဓါရှိသွားရှိတယ်သဒ္ဓါမူလိကယုံကြည်မှုသဒ္ဓါကအရင်းကပဲယုံကြည်ပြီးတော့သိရတယ်အဲဒီကမ္မတရာသမာဓိတိကတော့သူကအရင်းကပဲကမ္မတရာသမာဓိရှိမှခဏပါဏိပါဒ ဘုရားသက်သာချင်းမှကြည့်ချောင်းတယ်ဆိုတာကံကံရွတ်ယုံကြည်မှပေါ့ဘုရားသက်သာရင်အကုသိုလ်ဖြစ်တယ်အကုသိုလ်ကမကောင်းကျိုးပေးတယ်ပယ်လေးပါးကြစေနိုင်တယ်အသက်တူရတယ်လူယုံကြည်မှဘုရားသက်မသာဖဲနဲ့ကြည့်ချောင်းမှာသမထရာသမာဓိတိရှိမှအကုန်လုံးဒီလိုပဲအဲမူတာဝါဒလိန်ပြောလို့ရှိရင်အကုသိုလ်ဖြစ်တယ်ပယ်လေးပါးကြစေနိုင်တယ်အဲဒါယုံကြည်မှမူတာဝါဒကျင့်ချောင်းတယ် မတရားလည်းရင်ပြည့်စည်ကြလို့ရှိရင်လည်းမိစ္ဆာအာဇီဝဖြစ်တယ်မကောင်းကျိုးပေးတတ်တယ်အဲဒါယုံကြည်မှအဲ့ဒီကမိစ္ဆာအာဇီဝကအကျဉ်းဆောင်တယ်ပြီးတော့သမထရာသမာဓိကတော့သူကအခြေခံပဲအခြေခံလည်းဖြစ်ပါတယ်အဲသူကအရေးကြီးဆုံးပဲသီလလည်းပဲကံကံကျိုးယုံကြည်ပြီးတော့သိမှသမာဓိပညာလည်းဒီတိုင်းပဲသမာဓိတရားအားထုတ်လို့ရှိရင်ဟိုပါတော့အများအများလက်ခံထားတဲ့ဥစ္စာအာနာပါနဆိုတာတော့ နေထွက်တယ်ဒါဒီကနေရှုမှအဲ့တော့ရှုရုံနဲ့ဇံရတယ်ဇံရပြီးတော့ရှိရင်ဗြဟ္မာလောကဗြဟ္မာဖြစ်နိုင်တယ်ဆိုတာယုံကြည်မှအားထုတ်တာမယုံကြည်အားမထုတ်ဘူးပထဝီကတိုင်းစပြီးလည်းပဲဒီလိုပဲပထဝီရိစပြီးချင်းနှလုံးသွင်းနေတာနဲ့ဇံရတယ်ဗြဟ္မာလောကရောက်နိုင်တယ်ဆိုယုံကြည်မှယုံကြည်တဲ့ပုဂ္ဂိုလ်ပဲအားထုတ်မယ်အခုလောကမှာစီးပွားရေးလုပ်ငန်းတွေရှိတယ်ဒီလိုလုပ်လို့ရှိရင်အကျိုးရှိတယ်ဆိုတော့ယုံကြည်မှလုပ်တာမယုံကြည်ပဲလုပ်မလဲဒီစိတ်တစ်ခုကို ။ညာဒီပစ္စည်းဝယ်ပြီးတော့ရောင်းလိုက်လို့ရှိရင်ဒီပစ္စည်းအခု30နဲ့ဝယ်ပြီးတော့ရောင်းမယ်။ရောင်းတဲ့ခါကျတော့15ကျရမယ်20ရမယ်ဆိုရင်ဒါဝယ်နိုင်တာပေါ့။အာဒီပစ္စည်းကို30ပေးပြီးတော့ဝယ်ရတယ်နော်ရောင်းတဲ့ခါကျရင်9ကျရမယ်9ကျရမယ်ဆိုဘယ်ဝယ်ဖို့မလို့ဝယ်မှု။အများရလိမ့်မယ်ယုံကြည်မှသူကဇီဝရေးလောက်ကလုပ်လို့ဖြစ်တယ်။အဲ့ဒါလိုပဲတရားရေးလောက်မှလည်းယုံကြည်မှု သံဃာရုပ်ရုပ်ကြီးမှုအရေးကြီးတာဇံရစေရတဲ့တရားအားထုတ်ရင်ဇံရတယ်အဲဝိပဿနာရှုလို့ရှိရင်မဲ့ဖို့ရနိုင်တယ်ယုံကြည်မှယုံကြည်တဲ့ပုဂ္ဂိုလ်တွေပဲအားထုတ်နိုင်မှာတော့အဲဒါကမသရသမားတိကသူအရင်းကမယ်အဲဒါအရင်းကမယ်အဲဒါကြောင့်ဘုန်းကြီးကဆောင်းမိုးစီထားပါတယ်အဲဒီသွားကြတယ်လည်းမူလဘုဗ္ဗအရိယာသုံးဝမဲ့ခင်များဖြစ်ပွားစေနေဤမဲ့ခင်ပြေဝင်နိဗ္ဗာန် မူလမဲ့ခင်ဆိုတာအခြေခံမဲ့ခင်တဲ့သူကတပါးဘုရားဘာကမဲ့ခင်ဆိုတာကတော့ရှင်းဖို့မဲ့ခင်ရှင်းဖို့မဲ့ခင်ဆိုတာဝိပဿနာပဲဝိပဿနာရှင်းတာပြည့်စုံတဲ့ကအရိယာမဲ့ဒီချိန်နဲ့ဖြစ်တာသူကကြာကြီးမဟုတ်ဘူးစိတ်ကလေးဒီချိန်နဲ့ညားမြန်ပါပြီနဲ့ဝိပဿနာကတော့ရှင်းပါရမီရင်းတဲ့ပုဂ္ဂိုလ်တွေတောင်မှသူ့တဲ့ပုဂ္ဂိုလ်တွေတောင်မှဒီမုန်းတော်တော်များများတော့ရှိရမှာပါပဲငင်းကငင်းကဆက်ကြည့်တော့ရှိရမှာပါ အကျိုးလည်း၄၅ကျင်းတော့ရှိပါလိမ့်မယ်ဆိုတော့၁၀ကျင်းတော့ရှိမှာအဲပါရမီအားနေတဲ့ပုဂ္ဂိုလ်တွေကြတော့ရက်နေအကျိုး9ရက်အကျိုးလည်းပဲတစ်လနှစ်လသုံးလအကျိုးနှစ်နဲ့ချီပြီးတော့အထောက်အပံ့လည်းရှိပါတယ်အဲဒါပုဗ္ဗဘာကမဲ့ဝိပဿနာနဲ့ကဒီလိုအထောက်အပံ့အဲဒါမူလပုဗ္ဗအရိယာအရိယာမဲ့ဘုရားကဝိပဿနာမဲ့ကအားကောင်းလို့ပြည့်စုံသွားရင်အရိယာမဲ့ဆိုတာဖြစ်လာတယ် ဝိပဿနာမဲ့ကရှေ့ပိုင်းအရိယာမဲ့ကနောက်ပိုင်းအဆုံးအဆုံးလေးပဲအခုအပြေးပြိုင်တဲ့ပွဲတွေများပေါင်းဝင်တယ်လို့ပဲပြေးပြိုင်တဲ့ပွဲတွေမှာပြေးရတာတော့ရှေ့ပိုင်းကအများကြီးပြေးရတာပေါ့လေသူများတွေရှေ့ကရောက်အောင်လို့ပြေးရတာနောက်ဆုံးအဲပေါင်းဝင်တာတွေကတော့ခြေတလားမှဝင်တာပဲနောက်ဆုံးဝင်သွားတာအဲ့ဒီလိုပဲဝိပဿနာရှုရတာရှေ့ပိုင်းကအများကြီးရှုရတယ်နောက်ဆုံးမှအရိယာမဲ့ကြီးတဲ့ဒီချိန်နဲ့ရှင်းပြီးတော့ကိစ္စပြီးသွားတယ်မူလပုဗ္ဗအရိယာဒါ မဂ်ခင်ဘယ်မျိုးရှိတုံးဆိုသုံးဝမဂ်ခင်များမဂ်ခင်သုံးမျိုးရှိတယ်အဲဒါဆိုရမယ်မူလဘုရားအရိယာသုံးဝမဂ်ခင်များမူလဘုရားအရိယာသုံးဝမဂ်ခင်များမူလဘုရားအရိယာသုံးဝမဂ်ခင်များ ရားစာရုပ်ကလေးတွေဝေထားရှိတယ်နော်ဒါပါတယ်ပြုကလာပုဗ္ဗအရိယသုံးပါးလို့ရတယ်သူကအိမ်ထားခဲ့တာမျိုးအိတော်နဲ့ဘာမှမပါရထုတ်ပြီးတော့ကြီးတယ်လို့ဆိုအဲမူလမဲ့ခင်ပုဗ္ဗဘာကမူလဆိုအခြေခံမယ် ကိုယ်ကဘာသာရှေ့ဖို့မယ်ရှေ့ပိုင်းမယ်အရိယာကနောက်ဆုံးအပိုင်းမယ်အဲဒီလိုမဲ့သုံးခုရှိတယ်တဲ့မဲ့ခင်သုံးပါးရှိတယ်အဲဒီသုံးပါးထဲမှာခုနကံကံရုပ်ယုံကြည်တဲ့ဆိုသမာဓိရှိတာကာမတရာသမာဓိကသူကမူလမဲ့ခင်ခြေကမဲ့တော့သီလမဲ့ခင်ကလည်းသူလည်းခြေကမှာပဲအင်းသီလခြေကပြီးမှတရားထုတ်လို့ရသီလစင်ကြယ်မှအဲဒါမို့တရားထုတ်ခါနေ သောသောကပြည့်စုံနေတဲ့ပုဂ္ဂိုလ်တွေတော့မလိုလားပါဘူးဒါပေမဲ့မိသားသူစင်ကြအောင်လို့ဆိုပြီးတော့တရားဓုပါနေကြတာဒီပုဂ္ဂိုလ်တွေဆိုရင်၅ပါးသီလလည်းရပါ၈ပါးသီလလည်းစောက်တည်ရယဟန်များကြတော့လေယဟန်လိုက်သီလဥဒ္ဓတွေဖြစ်အောင်လို့အာဘာတိပါတိသနာကြတာကြားပါလေစင်ကြအောင်လို့ပြုပြင်ရပါတယ်သီလစင်ကြမှသမာဓိဖြစ်တယ်ဒါကြောင့်သံဃာဤကျိုးယုံကြည်တာကလည်းပဲသူက ရှင်းကမယ်အဲ့ဒါကိုတတိဌာနတာယုံမှာမြတ်စွာဘုရားဟောထားပါတယ်။ညာနာဥဒိယယဟန်ဆိုတာဥဒိယနာဒီရင်သာမညယဟန်နေလည်းပါပါတယ်။ဥဒိယယဟန်မြတ်စွာဘုရားတာကမ္မထာတောင်းကမ္မထာတောင်းတော့မြတ်စွာဘုရားအာရိမေဝဝိသောတေကုသလေသူရမေသူဥဒိယဥဒိယယဟန်တွင်သည်အာရိကုသလေသူရမေသူကုသတရားတော်နဲ့အာရိမေဝအစပိုင်းကိုသာဝိသောတေပုတ်တင်ပါ သာပိုင်းလေးကိုစင်ကြယ်ပါစင်ကြယ်ပါစေဦးနဲ့သာပိုင်းကဘာလို့လဲကောသာရိကုသလနာဓမ္မနာကုသလနာဓမ္မနာကုသိုလ်တရားတို့အာရိယသာပိုင်းကကောသဘေဝနိမှုဒါပါလဲဆိုလို့ရှိရင်သီလင်းစသူဝိသုဒ္ဓံဒေယိစဥစုကသူဝိသုဒ္ဓံကောင်းစွာစင်ကြယ်သောသီလင်းစဗိဒတိလည်းကောင်းဥစုကအဖြောင့်မသောဒိဋ္ဌိစအယူသည်လည်းကောင်းကုသလနာဓမ္မနာကုသိုလ်တရားတို့အာရိအစာပိုင်းနဲ့ကုသိုလ်တရားတို့စာပိုင်း အဲသီလကုသိုလ်သမာဓိကုသိုလ်ပညာကုသိုလ်ကိုကြည့်ရမှာသမာဓိပညာကုသိုလ်တို့အစသီလလည်းပဲစာပိုင်းမယ်သီလဆင်ကျဲပါစေအခြေခံမယ်ပေါ့ဒိဋ္ဌိအယူလည်းချမှတ်ပါလေအယူချမှတ်ဆိုတာတခြားယူမဟုတ်ဘူးဒီမှာကာမတရာသမာဓိကိုပြောတယ်တန်ခါရေကျိုးယုံကြည်တဲ့သမာဓိတွေလည်းပဲထိုင်ငယ်မှမှချောင်းချောင်းမှမှရှိပါစေအခြေခံမို့လားအဲ့ဒါပြီးတော့ဘာအားထုတ်ရမလဲဆိုတော့ အဲ့ဒီစာပိုင်းစင်ကြယ်တဲ့အခါကာလကြပဋိသင်၄ပါးပွားများပါတဲ့မြတ်စွာဘုရားပဋိသင်၄ပါးကမ္မထံကိုပေးပါတယ်အဲဒါကြောင့်မူလမဂ္ဂင်သောတာကမ္မဗရာသမာဓိရှိစေပိဒမဂ္ဂင်ရဲ့ကမူလမဂ္ဂင်ခြေခံမယ်အဲဒီကနေပြီးခြေခံပြီးတော့သမာဓိဖြစ်အောင်လို့သမထကမ္မထအားထုတ်လို့ရှိရင်ဇာနေပါလေကြာအဲဒါဇာနာသမာဓိတိခေါ်တယ်ဇာရတော့ဇာနဲ့ရှင်နေညာဇာနာသမာဓိတိသူလည်းပဲဝိပဿနာကနေကြည့်မယ်ဆိုသူလည်းအခြေခံမယ် သမာဓိရှိမှသမာဓိတော့ပြေရထဗုဒ္ဓပဇာနာတိသမာဓိရှိမှပညာဆိုတာဖြစ်တာသမာဓိမရှိဘဲနဲ့ပညာမရှိဘူးဒီအဘိဓမ္မာကျမ်းဂန်တွေကဆိုထားတဲ့အတိုင်းသေယုတ်တွေပါတယ်ကြည့်ပြီးယုံနာနေပါတယ်မှတ်သားရပါရဲ့ပြောလဲပြောနိုင်ပါရဲ့ဟောလဲဟောနိုင်ပါရဲ့ဒါပေမဲ့လို့အဲ့ဒါကသမာဓိကဖြစ်တဲ့ညာမဟုတ်ဘူး သမာဓိမရှိတဲ့ပုဂ္ဂိုလ်လည်းပဲသူဟာမှညာကောင်းတဲ့ပုဂ္ဂိုလ်တွေကြည့်မှရတာပဲသီလတော်မျိုးမစင်ကြယ်ပဲနဲ့ရနေတာပါပဲသူကသူဘုရားဘာသာမဟုတ်ခဲနဲ့တောင်မှပြီးအဲယုံနာအကြောင်းတွေသိတာသူကသိနေတာပဲနားလဲအဲ့ဒီဟာညာပညာစိတ်တွေမဟုတ်ဘူးညာပညာစိတ်ကသမာဓိကနေပြီးတော့ဖြစ်တယ်သမာဓိရှိမှဝိသုဒ္ဓိခုနှစ်ပါးထဲမှာသီလဝိသုဒ္ဓိတဲ့ပထမဆုံးအခြေရသီလစင်ကြယ်ပြီးမှသမာဓိအစိတ်ဝိသုဒ္ဓိ ဖြစ်တယ်တဲ့ဣတိဝသီလဝိသုဒ္ဓိပြီးမှဒိဋ္ဌိဝိသုဒ္ဓိအဲဒီကစပြီးတော့ညာပညာဝိသုဒ္ဓိတွေ၅ပါးအစဉ်တိုင်းကြက်ပြီးကြတာဖြစ်တယ်။သမာဓိရှိမှတဲ့သမာဓိရှိတဲ့ခါကာလကျတော့ရှုတိုင်းရှုတိုင်းရှုမိတဲ့အာယုန်တွေပိုင်းခြားသေးတာကိုဒါကြောင့်မို့ယုတ်တရားနာတရားတွေပိုင်းခြားသေးတယ်နာမရူပပရိစ္ဆေဒညာကစပြီးတော့ဝိပဿနာညာတွေဖြစ်တာအဲဒီကျတော့ဥပဘာကမဲ့ရောက်သွားပြီ။အဲ သံဃာရဲ့ကြောယုံကြည်တဲ့သမာဓိဓိကလည်းအခြေခံရှိပြီးဒီကရှိတဲ့အတွက်သီလလည်းထောက်တည်ခြင်းသုံးလို့သီလလည်းစင်ကြယ်နေပြီအခြေခံပြည့်ပြည့်စုံနေပြီဆိုရင်ဇာတရားတွေရအောင် သမာဓိလည်းအထုနိုင်တယ်သမာဓိလည်းရပြီဆိုရင်ဇာနာသမာဓိတိကအခြေခံပဲဇာနာသမာဓိတိပြီးတော့ဝိပဿနာသမာဓိတိဆိုတာပုဗ္ဗဘာကမဲ့ခင်ဆိုတာသူ့ပဲအဲပုဗ္ဗဘာကရှေးဖို့မဲ့ခင်ပုဗ္ဗဘာကမဲ့ခင်ရောက်သွားဝိပဿနာရှိရမယ်မြတ်စွာဘုရားအဲဒီမှာပရိပဒ၄ပါးပေါင်းရဖို့ရတယ် ဥဒိယရဟောတာပဲအဲကာနုပါဒနာသတိပ္ပံဝေဒနာနုပါဒစိတ္တနုပါဒနာသတိပ္ပံအပတိဏလေးကပေါင်းရဝယ်ဟောတာပဲအဲ့ဒါဝိပဿနာမဲ့ခင်အပုဗ္ဗဘာကမဲ့ခင်ပဲဝိပဿနာဉာဏ်နဲ့သင်နိုင်တယ်ပြီးတော့သင်္ခါရုပ္ပကဉာဏ်ရင့်လာတဲ့ခါကျတော့အရိယာမဲ့ဖြစ်တာကိုအပြည့်ပြည့်တည်းရှင်ရှင်ရှင်နေတဲ့ခါလဲယုံနာသင်္ခါရအငြင်းနဲ့နေပါမျက်မှောက်ပြုပြီးပြီးသွားတာအဲ့ဒါကိုကတမင်အလုပ်ယူလို့တော့မရဘူးဉာဏ်ရင့်မှဖြစ်တာ င်္ဂါရုပ္ပကညာရောက်နေပြီမယ်လို့ချက်ချင်းကအရိယာမညာဖြစ်ခြင်းမှဖြစ်တာကျိုးပုဂ္ဂိုလ်တွေမှာသင်္ဂါရုပ္ပကညာနဲ့ကြာကြီးတဲ့ဒီနာရှိတယ်ညာညင်းတဲ့ခါကျမှအကြောင်းညင်းတဲ့ခါကျတော့မှယုံနာသင်္ခါရညင်းတဲ့နေပါမျက်မှောက်ပြုပြီးတော့အရိယာမဖြစ်တယ်တဲ့ဒါကြောင့်မို့မူလပုဗ္ဗအရိယာသုံးဟာမဲ့ခင်များဖြစ်ပွားစေလေမဲ့ခင်ပြည့်ဝင်နိဗ္ဗာန်သာအဲ့ဒီအရိယာမဲ့ခင်၃ပါးအဲဒီမဲ့ခင်၃ပါးအဲမူလမဲ့ခင်ပုဗ္ဗဘာဂမဲ့ခင်အရိယာမဲ့ခင်ဆိုတဲ့ မဂ်ရဲ့၃ပါးကိုဖြစ်ပွားစေလို့ရှိရင်ဖြစ်ပွားအောင်အားထုတ်လို့ရှိရင်နိဗ္ဗာန်လာတဲ့ပြေဝင်ဤအရိယမဂ်ရောက်တဲ့အခါနိဗ္ဗာန်မျက်မှောက်ပြုပြီးတော့ရောက်သွားတာပဲဒါကြောင့်မို့ဖြစ်ပွားစေလင်ဤမဂ်ခင်ပြေဝင်နိဗ္ဗာန်သာတဲ့အဲဒါဘဝရိယစရည်ဆွေအောင်တဲ့မူလဘုရားမူလဘုရားအရိယာအရိယာသုံးဝမဂ်ခင်မြတ်သုံးဝမဂ်ခင် ဖြစ်ပွားစေလင်ဒီမဲ့ခင်ပြေဝင်နိဗ္ဗာန်သာဖြစ်ပွားစေလင်ဒီမဲ့ခင်ပြေဝင်နိဗ္ဗာန်သာသို့သာဝါအရိယာ တော်တော်တော်တော်တော့ကြာကြီးဖြစ်နေတယ်ဘုရားပေါ့အချိန်ကနည်းနည်းနည်းနေသွားပြီ။ဒါရောကလေးရှိပါရဲ့ဒါလေးကြက်ထားလည်းမဖြတ်ပါဘူးသာလွယ်လဲလွယ်လဲမှန်လဲမှတ်ပြီ။အဲ့ဒါသိနေပဲအဲဘုန်းကြီးတို့ဟောတာစာနဲ့ပင်နေတဲ့အညီကိုယ်တိုင်ကြည့်နေတဲ့ကိုယ်တိုင်တွေ့နေတဲ့တရားအာစာပေနဲ့စာပေအာကုန်မျက်စိမိတ်ပြီးရင်ဝလာမဟုတ်ကိုယ်တိုင်တွေ့ရင်ကိုယ်တိုင်ကျင့်လို့ချင်းကိုယ်တိုင်ကိုတွေ့နေတဲ့တရားတွေဟောပါတယ်။ဒီတိုင်းအားထုတ်ရင်ဒီတိုင်းဖြစ်တာပဲ။ အဲသုပါဒယဟန်ကလည်းမြတ်စွာဘုရားပြတဲ့တဲ့အဲဒီမူလမဲ့ခင်သရာတရားဆိုတော့မရှိဘူးမြတ်စွာဘုရားတရားရောက်မှတရားနာပြီးသရာတရားပြည့်လာသရာတရားအကြောင်းပြုပြီးတော့ဒီကာမသရာသမာဓိကြီးလည်းပြည့်စုံသွားတယ်အဲဒီကနေပြီးသီလကတော့လည်းသူစောစောကလည်းပဲသူသူ့အလျောက်ရှိရင်လည်းရှိပါလိမ့်မယ်အခုတော့ယဟန်ပြုလိုက်တော့ယဟန်သီလလည်းပြည့်စုံသွားတာပေါ့လေသီလကလည်းပြည့်စုံနေတယ် ဝိပဿနာအားထုတ်ရင်သမာဓိဖြစ်လာတဲ့အခါကျသမာဓိအခြေခံနဲ့ပြည့်စုံတယ်မူလမဂ္ဂင်ပြည့်စုံသွားပြီမူလမဂ္ဂင်ပြည့်စုံတော့ဝိပဿနာမဂ္ဂင်တွေသူ့မှာဖြစ်တာကိုဖြစ်တော့ဘယ်လိုဖြစ်တုံးဆိုတော့ဖြစ်ပုံလေးလည်းပဲအဲဒီဆောင်းမှုကလေးတွေပါတယ်ဝိပဿနာဆိုတာဟာတဲ့ဒီနေ့ကဥဒ္ဒဝရဟောသွားတယ်ဆွဲလာနိုင်ရငါးခန္ဓာမှာသာရှိဖြစ်ပြီးဆွဲလာနိုင်တဲ့ဥပါဒณะခန္ဓာ၅ပါးတရားတွေရှိရတယ် ငါပဲငါဥစ္စာပဲဆိုတဲ့အနေနဲ့ငါပဲလို့ဒိဋ္ဌိနဲ့လည်းဆွဲလန်းတယ်ငါဥစ္စာပဲလို့ဖြစ်သက်ပါရပြီးဒနာနဲ့လည်းဆွဲလန်းတယ်ဒနာဒိဋ္ဌိနဲ့ဆွဲလန်းနေတဲ့တရားတွေအဲ့ဒါတွေကဘာတွေလဲဆိုကိုယ်တဏ္ဍာရှိတဲ့တရားတွေပဲကိုယ်တဏ္ဍာရှိတဲ့တရားတွေဘယ်စိတ်ပိုင်းကဖြစ်ဖြစ်အဲ့ဒါတွေငါနေရာချင်းနဲ့ဆွဲလန်းနေတာလေအဲမိမိကိုယ်နေမိမိရဲ့စိတ်ပိုင်းနေရာချင်းနဲ့နှစ်သက်ပါရမှုတွေဖြစ်နေတာပဲကိုယ်စိတ်ပိုင်းတွေကိုသာယာနေကြတာဒါနာနဲ့ဒိဋ္ဌိနဲ့ ဆွဲလန်းနေတဲ့တရားတွေမြင်ရကလည်းမြစ်တဲ့ตาရပြီးဆွဲလန်းတယ်ကြားရနာရစားစီရဒုတိယဒီကုစဉ်းစားကြံစီရဓဝါ၆ပါးပေါ်ရညတွေဆွဲလန်းပြီးတော့နေကြတာလေအဲဒီလိုဆွဲလန်းနေတဲ့တရားတွေဥပါဒณะခန္ဓာလို့ခေါ်တယ်ဥပါဒณะခန္ဓာ၅ပါးဒုက္ခသစ္စာပဲသံထိတ်တွေနဲ့မြုပါဒณะခန္ဓာဒုက္ခလို့ဒီသမဇ္ဇာတရားမှာဟောတာဒီပြနေရာတွေမှာလည်းဟောတာရှိပါတယ်ဒုက္ခသစ္စာဘာလို့မေးတော့ ဒီဥပါဒနဲ့ခန္ဓာပဲဆိုပြီးတော့ဟောထားတာရှိပါတယ်ဥပါဒနဲ့ခန္ဓာ၅ပါးဆိုတာနဲ့ဒုက္ခသစ္စာနဲ့အတူတူပဲလောကီယုံနာနေဆိုတာနဲ့လည်းအတူတူပဲဝိပဿနာရှိတော့ဘာရှိရတော့ဆိုအဲဒုက္ခသစ္စာနဲ့သမုဒယသစ္စာကိုရှိရတယ်တဲ့ဒါသက္ကရာကပြထားတယ်ဒုက္ခသစ္စာကရင်းလာမှာပဲဒုက္ခသစ္စာတွေရှိရတာပဲဒုက္ခသစ္စာတွေကပဲဘယ်မှာဖြစ်နေတာတော့ဆိုမိမိတို့သဏ္ဍာန်မြင်နိုင်ကြတိုင်းနေဖြစ်နေတာ

ညဇာပြပေးလိုက်တဲ့ကမ္မထာရရှင်သူပါဒဈဉ္ညာကြောက်ပြီးအားထုတ်တာကိုဈဉ္ညာကြောက်အားထုတ်တော့ပရိဒါဒေသနာတော့ရပေါ့ဒေသတော်ဟာသွားပြီးရှိတော်တဲ့ဒေသဒေသမီတွေသွားပြီးဟူရဲ့ဒေသနာတွေပြီးတော့သွားတိုင်းမှာဖြစ်ပေါ်နေတဲ့ယုတ်ရနာတရားတွေယူရတာပထမအစတော့သွားခြင်းတဲ့စိတ်ဆိုရှားလို့မတွေ့ဘူးနောက်မှတွေ့တာအစတော့ဘာတွေ့တယ်ဆိုတော့သွားတာပဲတွေ့တာပဲ ကြွရင်ကြွတာလှမ်းရင်လှမ်းတာချရင်ချတာလှုပ်ရှားရင်လှုပ်ရှားတာဒါပဲစတွေ့နောက်တော့သွားကျင်တဲ့စိတ်ကလေးကရှိတာကိုရှိရစိတ်မရှိရင်ဘယ်သွားလိမ့်မလို့မသွားဘူးလူတယောက်အိတ်နေတယ်ဆိုတော့အိမ်မောကြပြီးအိတ်ပြော်နေတဲ့ပုဂ္ဂိုလ်လှုပ်တော့မလှုပ်ဘူးမလှုပ်ချင်တဲ့စိတ်မှမရှိပဲဟောအိယာလို့လာပြီဆိုရင်လှုပ်ချင်တဲ့စိတ်ကလေးဖြစ်လာလှုပ်ပြီးအနောက်ထိုင်နေတဲ့စိတ်ချင်းထအိယာထလာပြီးထိုင်ပြီးအညာနေသွားကျင်တဲ့စိတ်ရှိတော့ကထပြီးတော့သွားပြီး အသွားရင်လည်းစိတ်ရှိနေတဲ့ကာလပတ်လုံးသွားနေတာပဲအသွားရင်လည်းစိတ်မရှိရဘူးရရှင်တဲ့စိတ်ရောက်လာရင်ရနေပြီထိုင်နေတဲ့စိတ်ရှိတော့ထိုင်သွားပြီထိုင်ရနေပြီလဲရှင်တဲ့စိတ်ရှိရင်လဲပြီးသွားတာပဲအဲ့ဒါအဲ့ဒါစိတ်ရှိတော့စိတ်အကြောင်းပြုပြီးတော့ရုပ်တရားတွေဖြစ်နေတာဒါပြောရုံနဲ့နားတော့လဲပါဒါမှမဟုတ်ကိုယ်တိုင်တွေ့ကြတော့ခက်တယ်အခုမြုံရင်စားကြည့်ပါဟောလက်ကလေးလှုပ်ကြည့်လှုပ်ကြည့်တဲ့စိတ်ကဘယ်လိုဖြစ်တုံးဆိုရှားလို့မရဘူး တရားထုတ်နေတဲ့ပုဂ္ဂိုလ်မှာလည်းအဲ့ဒါတွေအကုန်လုံးရှာလို့ရတယ်အဲဒုက္ခလေးသေးသေးလေးဖြစ်ဖြစ်မျက်စိကနေပြီးမျက်တောင်ခါတာမျက်လုံးဖွင့်တာမိတာကစပြီးတော့သူ့အကြောင်းလေးတွေနဲ့ပဲသူ့အကြောင်းလေးတွေနဲ့သူ့ရိုးလေးတွေဖြစ်တာစိတ်ကြောင့်လို့ရုပ်တွေဖြစ်တယ်အဲ့ဒါတွေပြီးအောင်လို့တတိယနိယဝိပဿနာရှိရတာအခုအရှင်သုပါဒရှင်ကလည်းပဲဒီတိုင်းရှိနေတာပဲသွားတိုင်းသွားတိုင်းဟာအဲရှိနေတော့နောက်သွားခြင်းနဲ့စိတ်ကြောင့်သွားရုပ်ကလေးတွေဖြစ်နေတာ ဘာတွေလေးအစင်းစင်းဖြစ်လာတယ်အဲ့ဒါတွေကိုသိရတာအဲ့ဒါတွေသိအောင်ကဘယ်ခိုက်ရှုရတော့ဆိုဖြစ်ခိုက်ရှုရမယ်ဖြစ်ဆဲရှုရမယ်ဖြစ်ခိုက်ရှုမှသဘာဝမဟုတ်ချသိနိုင်ပြီယုံနာသဘောတရားတွေဆိုတာဖြစ်ပြီးအတိတ်လည်းရှိပါတယ်ဖြစ်တဲ့တအနာကလည်းရှိတယ်ဖြစ်ဆဲလည်းရှိတယ်သုံးမျိုးပေါ့ဒါဖြစ်ပြီးတွေကတော့အခုမရှိတော့ဘူး အခုဘုန်းကြီးညွတ်နေတဲ့အတန်လေးတွေကြားမှာပေါ့ကြားပြီးတော့ရှိသေးရဲ့လားကြည့်ဘူးကြားပြီးတာနဲ့ကြောက်သွားတာပဲအဲကြားပြီးအတန်လေးကြောက်သွားတယ်လို့ပဲနားရဲကကြားသိတဲ့စိတ်ကလေးရတယ်ပြီးပြီးကြောက်သွားတာပဲကြားတာလေးလည်းမရှိဘူးလွတ်ပြောက်သွားတာလေဥပမာအားဖြင့်မိုးရလဲတာကာလကြာလဲရောင်လေးလက်လာတယ်မလက်ခင်ကလည်းပဲတရားရောင်လေးမရှိဘူး လက်ပြီးတော့လည်းပျောက်သွားတာလည်းမရှိဘူးအဲ့ဒါဘယ်ချိန်ရှိတော့ဆိုလက်ထိုက်ကလေးမှရှိတာအဲ့ဒါလိုပဲအဲ့ဒါလည်းလည်းသင်ရှားပါလေဒီဥပမာဒီလက်ဒီတိုင်းဒါတွေ့နေတာလေတရားရောင်ဟာမလက်ခင်ကရှိသလားမရှိဘူးလားမင်းဘယ်နဲ့ပြောမလဲမရှိဘူးတရားရောင်ဟာလက်မှမလက်သေးဘူးဟမ်မလက်ခင်ကမရှိသေးဘူးအဲမလက်ခင်ကဆိုတော့အနာကခေါ်တယ်နောက်မှလက်ပါဘူးခုမလက်သေးဘူးလက်ပြီးတော့ ရုပ်ဝင်နဲ့လက်ပြီးတော့ပျောက်သွားတယ်ပျောက်သွားတော့လည်းမရှိကြဘူးလို့လားအဲတရားရောက်မြင်ရင်လို့ရှိရင်လက်နေတော့ကြီးမိမှမြင်တယ်ဟိုကလည်းပဲကောင်းငင်မော့ပြီးတော့ကြည့်နေတဲ့ခါနဲ့တရားရောက်လည်းလက်နေတဲ့ခါနဲ့ဆိုရင်ပြင်းတရားရောက်ကဘယ်လိုလက်တာပဲဆိုတာချင်းရတယ်အကုန်လုံးသိရတယ်အဲလက်ကပျောက်သွားပြီးမှဆိုတော့မသိတော့ဘူးမလက်ခင်ကလည်းဒီနာကဒီလိုလက်လိမ့်မယ်လို့ခံမှန်းလို့လည်းမမှန်ဘူး မှန်တိုင်းမဖြစ်ဘူးအဲ့ဒါလိုပဲဒီလိုသာနာအယုံနာတရားတွေအဒုက္ခိုက်တာနဲ့သူဖြစ်ပြီးတော့ပြည့်နေတာဖြစ်သေးလေးရှိတာမဖြစ်ခင်ကလည်းမရှိသေးဘူးမဖြစ်ခင်ကအနာကခေါ်တယ်နောက်မှဖြစ်မယ်ဖြစ်ပြီးတဲ့နောက်ကျတော့လည်းမရှိပြန်ပျောက်သွားပြီအခုရှင်းဘွားကယုံနာခန္ဓာတွေဆိုတော့အထင်ရှားဆုံးပြောတယ်ရှင်းဘွားကဘာတွေဖြစ်ခဲ့လဲဆိုတော့သိတဲ့ပုဂ္ဂိုလ်ကရှားရှားပါပြီနဲ့မသိဘူးအဲ့ဒါတွေမရှိတော့ဘူး နောက်ဘဝကျရင်ဘာတွေဖြစ်မယ်ဆိုတာလည်းပဲမသိဘူးအဲဒီခုဘဝတင်တခါလိုက်ဆက်လိုက်လို့ရှိရင်ခုဘဝလည်းငယ်ငယ်တုန်းကဖြစ်ခဲ့တဲ့ခြင်းရာတွေအခုပြန်စဉ်းစားရင်ကျုပ်မှမိသားလေးပေါ်လာပေါ့လေမမမိသားတွေကမပေါ်တော့ပါဘူးအဲနေ့စဉ်ကသရခါမှာဖြစ်မဲ့ဥစ္စာတွေအခုစဉ်းစားကြည့်ရင်မပေါ်ဘူးပေါ်ပါမလားမပေါ်ပါဘူးနေ့စဉ်ကမှဖြစ်မဲ့ဥစ္စာပဲပေါ်လိမ့်မှာတော့ ဒီနေ့ကျမ်းမာနေတဲ့ပုဂ္ဂိုလ်ကလက်သင်္ကာကြတယ်ကျမ်းမာလိမ့်မယ်အောင်းမင်းတယ်ကျောင်းမင်းကြီးကလက်သင်္ကာကြနေမကောင်းဖြစ်တာပဲအချို့ဒီမသိလို့ရှိရင်ဖြင့်ဒီနေ့သက်ရှင်နေမယ်လက်သင်္ကာကြရှိရင်မှရှိတာသိရင်ပြီးသွားတာတို့ကဒီကဒေသနာရှင်ဥမ္မောင်မောင်ကပြောတယ်သူကျမ်းစာလေးအတွက်ရိုက်ခွေရတော့ဒကာကြီးပြောကတာဝန်ယူတော့တာဝန်ယူပြီးတော့ အေးကျန်းစာအတွက်သူ့ကိုပေးတင်ပေးလိုက်တယ်ငွေပေးပေးပြီးတော့နောက်တည့်ရတခါလဲဝယ်လုံးသွားချတာတဲ့သူကဝယ်လုံးနေတယ်ဘယ်ဆိုတော့ကချင်းမလဲမျိုးပြုံးနဲ့ကြောက်ရှင်နဲ့ကြောက်သွားတာပြီးတော့နောက်နောက်ရက်တွေတော့ဘာဖြစ်လို့လဲညာဖြစ်လို့ခံနိုင်အမှန်မှုကအခုဖြစ်နေသေးတာကျုံကျုံနေရရှိတာအခုအတန်လေးတွေညွန့်နေညွန့်နေသေးမှအတန်လေးတွေထွက်တယ်။တန်လေးတွေကြားတယ်ကြားသိတာလေးလည်းပဲ ပြီးတော့ရှိတာပဲကခကဆိုလို့ရှိရင်ကဆိုတဲ့တန်လေးကြားတာအဲဒီကြားတော့ရှိတာပဲကကြားတော့မရှိကခဆိုရင်မရှိတော့ခကြားတဲ့တန်ကလည်းကဆိုရင်မရှိတော့သူခိုက်တာနေပြီးရှိတာပဲအဲဒါကြောင့်စိတ်ခိုက်ရှုမှတဲ့သူစိတ်ခိုက်ကိုရှုမိမှယုံနာတရားတွေသဘောသဘာဝအမှန်တိုင်းသိနိုင်တယ်။အဘုန်းကြီးကများနာတယ်အောင်လို့ဆောင်းမုတ်လေးစီထားပါတယ်။စိတ်ခိုက်ရှုမှသဘာဝမုတ်ချသိနိုင်ပြီ။အဲတွေ့ရမယ် စိတ်ခိုက်ရှုမှသဘာဝမုတ်ချသိနိုင်သည်အဲဟောစိတ်ခိုက်ရှုမှသဘာဝမုတ်ချသိနိုင်သည်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 ပညာဆောက်တည်ပြီးတော့ရှုရဆိုတာဒါရှုနေတာအဲသွားခိုင်မှာကြွားခိုင်မှာကြွားတဲ့ရုပ်ရှိတယ်လမ်းခိုင်မှာလမ်းတဲ့ရုပ်ရှိတယ်ခြားခိုင်မှာခြားတဲ့ရုပ်ရှိတယ်သွားရင်လည်းစိတ်လည်းရှိတယ်လမ်းရင်လည်းစိတ်လည်းရှိတယ်ခြားရင်လည်းစိတ်လည်းရှိတယ်သွားရင်လည်းစိတ်ကြောင့်သွားတာကိုကြွားရင်လည်းစိတ်ကြောင့်ကြွားတယ်ကြွားခြားရင်လည်းစိတ်ကြောင့်ကြွားတယ်လမ်းရင်လည်းစိတ်ကြောင့်လမ်းတယ်ခြားရင်လည်းစိတ်ကြောင့်ခြားတယ်ဟိုရုပ်တိုင်းရုပ်တိုင်းမှာစိတ်ကလေးတွေနဲ့တခါတည်းသွားနေရင်လည်း ရှင်းနာဆူးလို့ပါတော့အဲ့ဒါတွေ့လို့ရှိရင်ရုံနဲ့ခြေထောက်တခါပြန်ရုပ်လိုက်တာရှိတယ်ရှေ့မသွားဘူးအဲ့ဒါအဲ့ဒီစိတ်ကလေးရှိလို့အဲဟိုကမြင်ပြီးတော့ဆူးဆူးလိုက်မယ်ဆိုတာမြင်တော့နောက်ပြန်ပြီးတော့ဆုံးလိုက်တာကိုအဲနောက်ပြန်ဆုံးရှင်တဲ့စိတ်ကလေးရှိတယ်လို့ဆုံးလာတာအဲ့ဒါသူအကြောင်းလေးတွေသူအကြောင်းနဲ့သူကျိုးလေးတွေဖြစ်နေတာအဲ့ဒါတွေကိုတကယ်ရှုမှတ်တဲ့ပုဂ္ဂိုလ်တွေကတရားသိတာပဲပဋိပဒါဒေသနာတော်ကတရားသိအောင်လို့ရှုဖို့ရမြတ်စွာဘုရားဟောထားတယ် ဖြစ်ခဲ့ရှုမှသဘာဝဖြစ်ခဲ့ရှုလို့ရှိရင်ယုတ်တရားနာတရားတွေသဘောကိုသိပါရဲ့အဲကိုယ်တည်းကဝေဒနာတွေဆိုပါတော့နာရင်နာတာဒုက္ခဝေဒနာပဲအဲနာတဲ့သဘောလေးကိုနာတယ်နာတယ်ချင်းနာတဲ့သဘောလေးဒုက္ခကြောင့်ဖြစ်တာလေးသိတာပေါ့သဘောသဘောအမှန်လေးတွေပဲပူရင်ပူတာအေးရင်အေးတာခံခဲ့ရင်ခံခဲ့တာကောင်းရင်ကောင်းတာလေးပဲရှိပါရဲ့တစ်ခါတည်းံပေါ်ပါလေ အဖြစ်ဖြစ်ကြမှာပြီးတော့စိတ်ကူးသားလေးတွေရှိတယ်စိတ်ကူးလေးတွေမှမြန်တာစိတ်ကူးသားလေးတွေစိတ်ကူးသားစိတ်ကူးစိတ်ကူးတော်လေးရှုမှစဉ်းစားရင်စဉ်းစားတယ်လူချင်းရင်လူချင်းနဲ့ကြံရင်ကြံတယ်အဲ့ဒါလေးရှုမှဖြစ်ခိုက်ကလေးတွေရှုလို့ချင်းသူသဘောမှန်ကိုသိတယ်ဒါစာကြရတာမဟုတ်ပါဘူးရှင်းဖို့မလိုဘူးဥဒ္ဒနာဖြစ်နေတဲ့တရားလေးတွေလိုက်ရှုရင်မှန်တိုင်းသိတာပဲဒါကြောင့်ဖြစ်ခိုက်ရှုမှသဘာဝမုတ်ချသိနိုင်တယ်ဖြစ်ခိုက်ကိုရှုပါတဲ့ အဲ့တော့ဖြစ်တဲ့ရှုလို့ရှုပါများတော့သမာဓိညာအားကောင်းလာတော့ဘယ်ငယ်နေပြီးတယ်ဟောသခါလုံးက၄ခါ၅ခါရှုနေအဲ့တော့လည်းမသိသေးဘူး။ဘာလို့ရှုတဲ့ပုဂ္ဂိုလ်တော့သိတာတော့ရှိမှာပေါ့လေ။အများကြီးတော့မသိဘူး။အဲရှုလို့ရိုးရိုးစားစားနဲ့ရှုမယ်။ဗာရိညာကလည်းအသေးနဲ့ရှိတဲ့ပုဂ္ဂိုလ်တွေဆိုရင်အချို့တရက်လောက်ရှုတာနဲ့လည်းပြီးတဲ့ပုဂ္ဂိုလ်ရှိပါတယ်။အချို့လည်းပဲ၂ရက်၃ရက်အတွင်းပြီးပါတယ်။၂ရက်၃ရက်လောက်ဆိုတော့ပြီးတာများပါတယ်။အဲဖြစ်ကရှုလို့ရှိရင်သဘောသဘာဝအမှန်လေးတွေကိုသိရဲတဲ့ ဘောဓဝါမှန်လေးတွေပြီးတော့ရှင်းမှုပြတ်မှုကိုလည်းသိတယ်သဘောသိမှဥရေရဝရနေနိုင်တယ်သဘောတရားလေးတွေကိုသိမှဥရေရဆိုတာဖြစ်ချင်းပဲပါဠိတော်ဥရေရဝရဆိုတာပြည့်ချင်းပြည့်ပြည့်ဆိုတာပဲအကျိုးဖြစ်ပြဖြစ်ပြဖြစ်ပြဆိုပြီးရှုနေရတာရှိတယ်ကုသိုလ်တော့ရမှာပါပဲဘာဖြစ်တာတော့ဘာဖြစ်တာတော့မင်း ဒီကိုယ်လုံးပါပဲလို့ဒီလိုပြောကြတယ်ဘယ်ဒီကိုယ်လုံးဖြစ်ဖြစ်တာပဲတွေ့မလဲသူကဖြစ်ဖြစ်ဆိုသေချာသိရတာတကယ်ဖြစ်တကယ်ဖြစ်တာလည်းသိရတာခုနဖျက်ရောင်လေးပေါ်လာတာသိတယ်ကြောက်သွားတာသိအဲ့ဒါလိုပဲကိုယ်ကညောင်းတာတော့ပူတာနာကျင်ကြခဲတာတော့ဝေဒနာလေးတွေစပေါ်လာတာလည်းသိဆုံးသွားတာလည်းသိတယ်အခုဒီညာကြောက်နေတဲ့အခါဆိုလို့ရှိရင်ကြွလာလှမ်းလာချလာအဲကြွစားလေးလှမ်းစားလေးချစားလေးအစပေါ်လာတာလေးသိတယ် အဆုံးလည်းသိတယ်ဒါကအကျမ်းအကျမ်းပြင်းစီသေးတယ်အသေးစိတ်ကြတော့ခြေတလားအတွင်းအများကြီးအသေးစိတ်မှရွေးလိုက်တာလေးရွေးရွေးပြောက်ပြောက်သွားတာလေးဒီနဲ့အခုရုပ်ရှင်တွေများပြတာရှိတယ်ဗိဗ္ဗံဆရာတွေကသူတို့တားနေတော့သူတို့စုံစမ်းတာအဲဒီတစ်စက္ကန့်အရေးပေါင်း ဒီပေါင်းရတော့30လောက်ထင်တယ်တဲ့ဒီပေါင်း30လောက်ထင်တယ်အဒီပုဂ္ဂိုလ်ရတစ်ဆက်ကအတွင်းပဲအဒီပေါင်း30မပြောနဲ့ဒီရုပ်သုံးရုပ်တော့မကွဲဘူးဒီရုပ်သေးပဲအောင်းနေတာပြတ်ကုန်မရှိပါဘူးအဲ့ဒါဒီကလေးတွေခုပြီးတစ်ခုထပ်ခါထပ်ခါထင်းနေတာအဲဒီလိုထင်တာလေးတွေပေါင်းစုပြီးတော့ဟိုမှာသွားနေပုံလားနေပုံပြုတ်နေပုံရဲနေပုံအရေးတွေဒီလိုထင်တာကိုအဲစိတ်ပိုင်းတွေအများကြီး အဲ့ဒါလိုပဲကိုယ်တည်းကယုတ်တည်လည်းဒီတိုင်းပဲဒုက္ခိတာနဲ့ပဲဖြစ်ပြနေတာလေအဲ့ဒီတော့ခြေတိုင်းခြေတိုင်းကိုလိုက်ပြီးတော့ရှုလို့ရှိရင်ဖြင့်သဘောတော်အမှန်တွေကိုသိတယ်ခုနဆဲရုံလေးပေါ်လာတာကိုကြည့်မိတဲ့အခါမျက်စိနဲ့မြင်ပြီးတော့သိတယ်လို့ပဲကိုယ်တည်းကပေါ်လာတဲ့သဘောလေးအမှန်သိတော့ပေါ်စားလည်းသိတာပေါ့ပေါ်စားလေးကဖြစ်တာပဲဖြစ်တယ်ဆိုတာပေါ်လာတာလေဖြစ်တယ်ဆိုတာပျောက်သွားတာပဲနောက်ဆုံးပေါ်ပြီးပျောက်သွားတယ်ဆဲရုံလေးပျေ ak သွားတယ်လို့ပဲအဲ့လိုကိုယ်တည်းကယုံနာနေရလည်းပဲ သမာဓိနဲ့အားကောင်းလာတဲ့အခါကာလကြတော့တစ်ပိုင်းနဲ့တစ်ပိုင်းချင်းပဲဒီဈေးရည်နဲ့ဈေးရည်နဲ့ပျောက်ပြက်နေတာလေအဲ့ဒါတွေကိုယ်ပိုင်ဉာဏ်နဲ့သိရတယ်အဲ့ဒီလိုသိအောင်လို့ပဲရှုရတာအဲ့ဒီလိုသိအောင်လို့ရှုရတာဒါရင်မသိလို့ရှိရင်အိဋ္ဌအမှန်ကိုမသိဘူးအဲကြောင့်သဘောတိမာဥရေယဝရမြင်နိုင်ပြီတဲ့ဆိုရမယ်သဘောတိမာဥရေယဝရမြင်နိုင်ပြီ ဘောသိမှာကုရယာဝရမြင်နိုင်သည်သဘောသိမှာကုရယာဝရမြင်နိုင်သည်သို့ ထီကိုသိမှထီကိုသိပြီးမှသူ့ရဲ့အချင်းအရာတွေသိတာသင်မမြင်မှုတဲ့ပုဂ္ဂိုလ်ကဆင်းရဲအချင်းအရာဘယ်သိမလို့အယုတ်ကြည့်တယ်ပဲအယုတ်သာသိတယ်လို့သင်ကိုတွေ့မှသင်ကြီးတွေ့လို့ရှိရင်ဟောစဉ်းစားပြီးတော့ဟာပဲဆိုတာအချင်းအရာတွေအကုန်လုံးသိရတယ်ကြားလည်းပဲဒီတိုင်းပဲကြားမမြင်ဘူးရင်ကြားရဲ့အချင်းရပဲတည်းသိမလဲဘူးစိသိစ္စာမလဲသွားကြည့်ရင်တော့မြင်လို့ရှိရင်သာသိတာပဲအဲဒီကမှသိစ္စာနေစုံလို့အကုန်လုံးသိတာ အဲကိုယ်ကယုံနာနေလည်းပဲတကယ်ဖြစ်ခိုက်ရှုမှဖြစ်ခိုက်မှရှိတာဖြစ်ပြီးတော့မရှိတော့ပျောက်သွားလို့ရှိရင်မရှိဘူးဖြစ်ခင်ကလည်းမရှိသေးဘူးဖြစ်နေတော့ရှုမှအဲဒါမို့ဖြစ်ခိုက်ရှုမှသဘာဝမုတ်ချသိနိုင်သည်သဘောတိမာဥရယဝရမြင်နိုင်သည်အဲဖြစ်ခိုက်ရှုလို့ရှိရင်သဘောတရားလေးတွေသိမယ်သဘောတရားလေးမှန်နိုင်ပြီးတော့သဘောတရားလေးအစပေါ်လာတာလည်းတွေ့တာပေါ့ဆုံးပြောက်သွားတာလည်းတွေ့တယ်သတိပုဂ္ဂိုလ်တွေအသိမျိုးမဟုတ်ဘူးရှုကသူတို့ကိုယ်တိုင်ကအာမထုတ်ဘူးတော့อืม သူတို့လိုပဲအောင်းမိနေတယ်ဘုန်းကြီးတို့တရားနာတချို့ကကဲရကြတာရှိတယ်ဘယ်နဲ့ကဲရတုန်းဆိုရင်အဲသွားတယ်သွားတယ်မှဆရာကြီးနဲ့ကိုယ့်ရုပ်ကာကြီးထင်မှာပေါ့တယ်သူကပြောတယ်ဒါတဏ္ဍာပုဂ္ဂိုလ်မဟုတ်ဘူးသူတို့လည်းစာရီပါတွေဘုသူတော်ရှိတဲ့ပုဂ္ဂိုလ်ပါပဲဘာလို့လဲသူတို့ဒီလိုပြောလို့ဆိုသူတို့မသိလို့ပြောတာသူတို့မှတရားကောင်းကောင်းအားမထုတ်ဘူးတော့မသိဘူးမသိတော့အဲ့လိုပြောတာ အဲဒီကယောဂီတွေအဲဒီတော့ကိုယ်ကကြီးပဲဟုတ်လိမ့်မှာတော့အစတော့သူပြောတယ်လည်းဟုတ်ပါတယ်ဒါတော့ကြွတယ်တန်းတယ်ချတယ်ချောက်ကြီးနဲ့ကိုကြီးနဲ့ပြောချင်တာပါပဲနောက်ဥရိယဗျာတော့ဘင်္ဂတော့ဘင်္ဂညာရောက်မှသာပြီးတော့ရှင်းတယ်ဘင်္ဂညာဆိုပုံသဏ္ဍာန်ထေရမရှိဘူးချောက်တွေလက်တွေအကုန်လုံးကိုယ်တွေပြောက်ပြီးတော့တခါလဲသဘောလေးတွေကြီးတယ်ပဲအဲရွေ့ရွေ့တာတွင်းရင်တွန်းတာအဲလှုပ်ရှားရင်လှုပ်ရှားတာသူသဘောလေးတွေသူ့ခိုက်တာနဲ့သူ ဒီရည်ရည်နဲ့ဖြစ်ပြနေတဲ့သဘောလေးကတွေ့ရတယ်။ထိတယ်ထိတယ်ဆိုရင်တဏှာထိတာလေးမှထိတဲ့နေရာလေးကထိတဲ့သဘောလေးသာသိရတယ်။ထိတာကလက်ပဲခြေပဲခေါင်းပဲကိုယ်ပဲပုံသဏ္ဍာန်တွေတွေဘာမှမပါဘူး။ဒါကဖောင်းတဲ့ပိန်နဲ့မှကအစတော့ဘိုင်းပုံသဏ္ဍာန်ကြီးနဲ့ပေါ့။သမာဓိညာရင်းလာတဲ့အခါကျအဲ့ဒါမဟုတ်တော့ဘူး။အဲတောင်းတဲ့သဘောတင်းတဲ့သဘောသွန်ကန်တဲ့သဘောလှူရှားတဲ့သဘောလေးတစ်စင်ပြီးတစ်စင်တခါလည်းဖြစ်ပြောက်ဖြစ်ပြောက်ဖြစ်ပြောက်အပိုင်းပိုင်းလေးတွေနဲ့ဒီလိုသိတာ။

ဒိဋ္ဌာအတိနာမိသို့သိမြေမြေမှာမြေမှာမြေမှာလောက်ပဲရမှာပါပဲအဲဒါလောက်ဆိုလို့ရှိရင်တရားရှိဖို့မဟုတ်ဘူးသဘောသဘောပေါက်သွားပါပြီအဲဒါချင်းကကြမှာ ကျမ်းစာတွေအကုန်လုံးပြည့်စုံအောင်ဟောရမယ်အင်းဘုံကြီးဟောတာနိုင်တော့ကြော်တော့နိုင်ခွဲနည်းနည်းရှိသွားပြီတရားလေးနည်းနည်းအားထုတ်ကြအောင်လေအာနုပဒနာသတိပ္ပံဆိုတာကိုယ်မူရာတွေတည်တဲ့ပြင်ရှိရတာဆောင်းမထဲမှာပါပါတယ်အဲ့ဒါမပြောရသေးဘူး။လက်ကျင်ကကြမှာပြောရအောင် ဝေဒနာတွေဆိုတာလည်းပဲခံစားမှုအကောင်းဆုံးတွေခြေထဲမြင်ကျူရတယ်။စိတ်စိတ်တ ानु ပါဒနာဆိုတာလည်းစိတ်တွေပြန်သိတဲ့သဘောတွေခြေထဲမြင်ကျူရတယ်။ခြေထဲမြင်ကျူရမှန်တိုင်းသိတာပေါ့။ဓမ္မ ानु ပါဒနာဆိုတဲ့သဘောတရားတွေဆိုတာလည်းသာမညသဘောတရားတွေနှိမ့်တဲ့သာသာယာသာအဲစိတ်ပြတာစိတ်ဆိုးတာဒီလိုဟာတွေဒါတွေလည်းပါပါတယ်မြင်ကနာကြားကနာသဘောတွေလည်းပါပါတယ်။ အဲဒါတွေဖြည့်တိုင်းဖြည့်တိုင်းလိုက်ပြီးတော့ယူရတာဖြည့်တိုင်းဖြည့်တိုင်းလိုက်ယူတော့သမာဓိညာကျင့်လာတဲ့အခါသဘောမှပြီးတယ်စကားစားတော့လည်းပြီးတယ်လို့ဘုန်းကြီးကဝမခံပါဘူးစစာကျင်လည်းမပြီးပါဘူး။ဘာညာနေနေမဖြစ်ပါဘူး။အဲသမာဓိအားကောင်းလာတဲ့အခါကျတော့ဉာဏ်ဖြစ်လာတယ်။ဉာဏ်ဆိုတာပြီးတာပဲ။ယူတဲ့ယူတဲ့အမှန်လေးတွေသဘောမှန်လေးတွေပြီးတာ။အဲဒီတော့ပြီးတော့မှအဲဒီသဘောတရားလေးတွေစပေါ်လာတယ်ပြီးကြောက်သွားတယ်ပြီးနောက်ပြီးတော့ ပေါ်ပြီးပြောက်သွားတော့မမြဲတဲ့သဘောသိရောပေါ့ပေါ်ပြီးပြောက်သွားရင်မြဲတယ်လို့ဘယ်ဆိုနိုင်မလဲခုနဘုရားရုံလေးလက်လက်ကနေဆိုပြောက်သွားလက်ကနေဆိုပြောက်သွားအဲ့ဒီလက်ပြီးပြောက်သွားတဲ့ဘုရားရုံလေးမြဲတယ်လို့ဘယ်ပြောနိုင်မလဲမမြဲဘူးဆိုတာသိတာပေါ့အဲ့ဒီလိုပဲကိုယ်တွေကယုံနာနေလည်းပဲဘယ်ဟာမှမြဲတည်နေတာမရှိဘူးမြင်နိုင်ကြတဲ့ဓဝါ၆ပါးကနာမစဲဖြစ်ပြနေတာလေအသေးသေးတွေဖြစ်နေတာဟောမြေထဲချောင်းထဲများရေတွေစီးနေတာရှိတယ် တာမာကြည့်လို့ရှိရင်တော့ဒီရေတွေကအောက်မရတယ်ရေမျက်မျက်စိနောင်နဲ့ဘယ်ဟုတ်မလဲသူအသေးဟောင်းပြောင်းလဲနေအဲ့ဒီမှာရေသီးကြောင်းထဲမှာလက်တွေတွေခြေလေးတွေချကြည့်အဲ့ဒီမှာရေလေးတွေတိုက်တယ်ဆိုတာတွေဒီချိန်တိုက်ပြီးတဲ့ကျတော့နောက်တစ်ချိန်မတိုက်ဘူးသွားပြီနောက်ထပ်တိုက်တာတွေအသေးသေးကြီးတွေကအဟောင်းမရှိဘူးအဲ့လိုကိုရေရုံနာနေရလဲအသေးသေးကြီးတွေပဲအဲဒါကြောင့် ဒီကယူရမယ်တဲ့အခုအသက်ရှူတိုင်းကျတဲ့ဘိုက်ကတောင်းတင်းလှုပ်ရှားတဲ့ဝါယောဓာတဲ့ဝါယောဓာဆိုတာ6မျိုးရှိတယ်အဲစုံတဲ့ဆန်စုံဆန်တက်တဲ့လေဟောဟောနဲ့တက်တက်လာတဲ့လေစုံစင်းတဲ့လေဝမ်းပိုက်ထဲမှာကြီးနေတဲ့လေဥထဲမှာကြီးနေတဲ့လေစုံဆန်ဆန်စုံဝမ်းဥ လှုပ်ပြုမှုလှုပ်ရှားပြုပြင်တဲ့လေလားအာသူကဘောအင်္ဂမင်္ဂလူသားတွေလို့ခေါ်တယ်အင်္ဂကြီးငယ်60လေးကိုယ်ရင်စာနဲ့ခြံနဲ့ခြံနဲ့သွားတဲ့နားနဲ့လှုပ်ရှားနေဖြစ်တဲ့လေသိဒ္ဓစာရုပ်တွေပဲနောက်ပြီးတော့အသက်ရှူတဲ့လေထွက်တဲ့ဝင်တဲ့လေသွန်ဆံဝမ်းဥဆံဆုံဝမ်းဥလှုပ်ပြုမှုသက်ရှူ46ပါးလေ46ခုရှိတယ်အဲဒီ6ခုမျိုးက6ခုလုံးက ဝိပဿနာရှုရတဲ့တရားကြီးတွေပဲခုနဥပါဒနာက၅ပါးထဲမှာရုပ်ခန္ဓာတဲ့သူအတွင်းဝင်နေတာပဲမရှုရမယ့်တရားမပေါ့ရှုရမယ့်တရားကြီးတွေဒါကြောင့်မို့ဝိပဿနာဆိုတာကတော့နာရီရကနေပြီးသောတဲ့ဝင်တဲ့လည်းရှုကောင်းတာပဲဒီပြင်လေတွေလည်းရှုကောင်းတာမရှုကောင်းတဲ့လေမရှိဘူးကိုယ်တဲ့ဆန်တိုင်းဆိုတာတွေရှုရတာတွေအဲ့ဒါတွေအကုန်လုံးရှုရတာတွေပဲ။အောင်းနဲ့ပိန်နဲ့ဆိုတာလည်းကိုယ်မူရာတွေပဲရှုရတယ်လေဒီနေ့ငါကြမှာအဲ့ဒါပြောရတယ်။ဒါကြောင့် ဖောင်းကိုက်မှာဖောင်းတယ်ပိန်ကိုက်မှာပိန်တယ်အရာသုံးနဲ့အမိပေးထားတယ်များလို့တကယ်သိရမှာကတော့ကိုယ်ကတွေ့ထိပြီးတော့နေတယ်ဝါယောဓာ၄ရုပ်သိရတာတောင်းတဲ့သဘောတင်းတဲ့သဘောတွန့်ကန်တဲ့သဘောသူရှားတဲ့သဘောဒါပေမဲ့လို့စစားခြင်းတော့အဲ့ဒီလိုနှလုံးသွင်းမှုမဟုတ်ဘူးနောက်ကြရင်လည်းအဲ့ဒီတိုင်းသိတာပဲဒီကြီးနဲ့သူရှားပြီးတော့ရွေ့ပြီးတော့နေတယ်သဘောတွေရွေ့တယ်ရွေ့တယ်အသေးအဟောင်းတွေပြောင်းလဲနေတယ်အဲ့ဒါလည်းသိအောင်လို့ဖောင်းတဲ့အခါမှာဖောင်းတယ်ပိန်တဲ့အခါမှာပိန်တယ်ဒီလိုမှတ် ဖောင်းတဲ့အခါမှာဖောင်းတယ်ဆိုတာကလည်းကြီးပါဒီနီကလိုရင်းမဟုတ်ပါဘူးအသက်ကဆိုးဖို့မဟုတ်ပါဘူးစိတ်ပီလေးနဲ့မှာပေါ့အင်းတဲ့ခါမှာပိန်နေဆိုတာစိတ်ပီလေးနဲ့မှာပေါ့ဒီညလေးလည်းအကုန်လုံးအမြည်တွေကတော့ညီရကြီးတဲ့ပါပဲပါဠိလိုညီလည်းပဲညီပညာပဲဗမာလိုညီလည်းညီပညာပဲဟိုဘာသာကြားတွေနဲ့ပြောတဲ့အမြည်တွေလည်းအမြည်ပညာတွေကြီးတဲ့ညီရပညာတွေပဲတကယ်ဖြစ်ပြနေတာကပရမစစ်တွေဗိုက်ထဲကနေပြီးတောင်းလိုက်တင်းလိုက်တွန်းကန်နဲ့လှုပ်ရှားလိုက်ရွေ့လိုက်အဲဒီလိုဟာကြီး တကယ်ဖြစ်တယ်တယ်တရားတွေပရမတရားတွေအစစ်တွေအဲ့ဒါကိုသိအောင်လို့ယူရတယ်ဒါပေမဲ့လို့ယူလို့မှလို့လွယ်အောင်လို့အရာသုံးစကားနဲ့ဘုန်းကြီးတို့ကညွှန်ကြားရတယ်ဘုရားဟောတဲ့အတိုင်းပဲပိစာမီသွားဤဆိုတာအဲ့ဒီတိုင်းပဲအောင်းနေဒိနေစိတ်ပြီးလေးနဲ့တိုင်းပဲအောင်းစားကဖောင်းစိုးတယ်အောင်သိရမယ်ပိစာကဘိန်းစိုးတယ်အောင်သိရမယ်အောင်းနေပိနေရှုနေရင်စိတ်တွေကတခြားထွက်သွားလို့ရှိရင်စိတ် အဲဒီစိတ်ကိုယူရတယ်သွားရင်သွားတယ်ရောက်ရင်ရောက်တယ်စဉ်းစားရင်စဉ်းစားတယ်ကြားရင်ကြားတယ်လူချင်းရင်လူချင်းတယ်ပေါ့အဲစိတ်ကလေးဖြစ်တဲ့စိတ်ကလေးသိရင်တော့ပါပြီးတော့ကိုယ်တွေကညောင်းတာပူဇော်တာခြင်းကခြားတာရရှိရင်အဲဒါတွေလည်းရှိရတာပဲအဲညောင်းရင်ညောင်းတယ်ပူရင်ပူတယ်နားရင်နားတယ်နှစ်ချက်သုံးချက်လေးချက်ငါးချက်လောက်ရှိရင်တော့ပါပြီးရင်ဖောင်းတာပြင်တာပြန်မှတ်အတန်ကြားရင်ကြားတာမှ အဲကြားကြားတဲ့အတန်ကြီးစိတ်ရောက်သွားလို့ချင်းရောက်တဲ့စိတ်ကလေးမှစဉ်းစားရင်စဉ်းစားတာမှပြီးရင်ဖောင်းတာပြင်တာကြာမှဘာမှထူးမရှိရင်ဖောင်းတာပြင်တာမှနေရမှာပဲအခုအဆိုင်တွင်းမှာတော့ဒီလောက်ဆိုရင်စုံပါပြီအဲဒါကိုမှားရမယ်မနေ့ကလိုပဲ2မိနစ်ပဲဒီနေ့တော့ဒီတရားနာတဲ့ကုသိုလ်တွေဒီရင်ကုသိုလ်တွေအားလုံးမျှဝေပြီးတော့တရားသိညာတွေကလိုက်စီရယနေ့ဖွင့်၌ယနေ့ဖွင့်၌ကျွန်ုပ်တို့ ပြုစုပွားများအားထုတ်အပ်သောကောင်းမှုအပေါင်း၏အဖို့ဘာသာကိုမိဘတော်မှာစ၍အလုံးစုံသောအတ္တအပေါင်းတို့အားမျှပေးဝေပါကုန်၏အလုံးစုံသောအတ္တအပေါင်းတို့သည် မြရာကြ၍ကိုစိတ်နှပြသမ်းသာကြပါစေမြတ်